ကဲအားလုံးယောဂီသူတော်စင်သူတော်စင်ပေါင်းလို့တင်နန်းသူတင်သားနာ ပေါင်းလို့ဘုန်းကြီးတို့တင်နန်းကို ဖွင့်လှစ်တဲ့အနေနဲ့ဖျားရှိခိုးပြီးတော့ဖွင့်လှစ်ကြရအောင်နမောတတသုံးကောက်ဆုံးနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓနမော ခတာဘဂဝတောအာရဟတောသမ္မာသမ္မာသမ္ဗုဒ္ဓတာနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာခန္ဓာနမောတတ္တနဲ့ဖွင့်ပြီးတော့ခွင်တို့ သင်္นานသူသင်္นานသားနေညာနေနဲ့ဘာဝတိလအတုံနည်းနဲ့ယူကြအောင်နော်ဘုန်းကြီးချပြီးတာလိုက်ဆိုကြမယ်အာဘန္တိအာဘန္တိတိနာတဟတိတရေနတဟပင်စတိလံပစ္စတိလံသမာရိယာမသမာရိယာမဣဒံမေတိလံဣဒံမေတိလံ နိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအပမဒေနသံပါရိထာအမဗန္တိပါရှင်ဖေဟာခါရနဘုန်းကြီးတို့ရက်တွေချိန်ညာတာမြေဒီနေ့တော့ရက်လေးပါ ကြီးညာဒီနေ့2020ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့ညနေ9:00နာရီအချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်သင်္นานပို့ချတဲ့အပိုင်းမှာအပိုင်းအနေနဲ့အပိုင်းကိုပိုင်းရောက်ပေါ့ဒီနေ့ပြောနေတာတော့တရားစတင်အထုတ်တဲ့ပုဂ္ဂိုလ်များအခက်အခဲများအကြောင်းပေါ့အခက်အခဲများအကြောင်းဘုန်းကြီးတို့ မနေ့ကတချို့တော့ပြောပြီးပါပြီမနေ့ကဘာတွေပြောပြီးလဲဆိုမနေ့ကလေးပြန်ချုပ်ပြောပါမယ်စအာတခုခါစားရန်ယောဂီများမှာဘာတွေဖြစ်တာလဲဆိုပေါ်သမျှစိတ်ကူးတွေနောက်လိုက်နေနေခက်ခဲတွေဖြစ်တာပါနောက်နံပါတ်1ကတော့ကိုလှုပ်ထားတဲ့တရားဘယ်ကမ္မထာမဲ့ကျင့်ကျင့်ဘယ်ဘာဝနာပဲကျင့်ကျင့်အလေးကျင့်မရှိသေးရင်တော့အခက်ခဲကြုံတာပါ ဒါလူတိုင်းကြုံတတ်တဲ့သဘာဝတွေပေါ့ဗျာနောက်တစ်ခုကတော့အဲ့လိုကြုံတဲ့ခါမှာအခက်အခဲများကိုစိတ်တွေပြန့်လွင်တာတို့ဘေးနောက်လိုက်တာအဲ့ဒါကရဏာနီကိုအသုံးပြုပေးတဲ့နေပါခက်ခဲဖြစ်ခြင်းညနောက်တစ်ခုကတော့ခွန်ကြီးတို့ကရဏာနီအသုံးပြုပေးမယ်လို့လဲစိတ်ကညင်ညမညင်တာထွက်ခြင်းထွက်တာအဲ့ဒီခါကျဝင်လေထွက်လေလို့တမင်တကာလှုပ်ပြီးရှေ့ရှေ့လေးဆွဲပြီးရှူတဲ့နီးပေါ့ဒါခွန်ကြီးပြောပြီးပြီ အဲ့လိုဝင်လေထွက်လေရှည်ရှည်ဆွဲလုပ်ပေမဲ့လို့လေကိုကတမာရီ မတည်တဲ့စိတ်မငြိမ်တဲ့လုပ်ငန်းတွေလုပ်နေမယ်ဆိုရင်လည်းပဲတမာရီကရဖို့ခက်တယ်အဲ့တော့ဒီတမာရီပြက်ကြောင်းတရားတွေမလို့ရခြင်းဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးပြောပြီးပါဒီနေ့ပြောချင်တာတော့ဘုန်းကြီးတို့ဗာလဲဆိုတရားလေးအထုတ်လို့ဘုန်းကြီးတို့ရိတ်တာဝင်အထုတ်တယ်ပေါ့ဗျာနှစ်ရက်သုံးရက်လောက်ကြာလာတယ် အဲ့ဒီချိန်ကာလမျိုးဆိုဘာဖြစ်တာလဲဆိုနာရာကျင်နာတွေကြိုက်တာခဲတာတွေစကြုံတတ်ပါခုလိုယောဂီတို့လည်းထိုင်တာလေးနည်းနည်းကြာလိုက်အဲ့ဒီနာရာကျင်နာကြိုက်တာခဲတာတွေပေါ်လာတာဘာဖြစ်လို့ဒီလိုဖြစ်ရသလဲဆိုရင်မေးရင်တော့ဣဒ္ဓမှာဆိုရင်တော့လို့တဲ့ချိန်ကနေစပြီးအိတ်တဲ့ချိန်အိတ်တဲ့ချိန်အိယာဝင်သည်ထိပေါ့တဏီကုံထိုင်းမှခိုင်းတယ်ဈဉ္ညာရှောင်းမှခိုင်းတယ်အသေးစိတ်မူရာတွေမှခိုင်းတယ် အဲ့လိုမှတ်လိုက်တော့ဘာဖြစ်လဲအလေးချင်းကမရှိတော့တကူလုံးအရိုက်ခံထားတယ်လို့နာကျင်တာတစ်ပတ်နှစ်ပတ်လောက်အတွင်းရမတ်ဆယောဂီတွေမှာလည်းအထုဆယောဂီမှာလည်းအဲ့ဒီပြဿနာကြုံကြုံတတ်ပါတယ်သူသဖြင့်ဘုန်းကြီးတို့ဓကမ္မတာမှတ်တဲ့ရှုမှတ်တဲ့လေးချင်းလုပ်တဲ့ပုံကောင်များဆိုဘုန်းကြုံတတ်တယ်ဘုန်းကြီးတို့အိမ်မှာဆိုရင်ယောဂီတို့ TV တို့ကွန်ပျူတာတို့ထိုင်ကြည့်တဲ့အခါမှာစိတ်ကိုစိတ်ကို ထိမ့်ချုပ်ထားတာမဟုတ်ဘူးလေအဲ့လိုထိမ့်ချုပ်ထားတာမဟုတ်တော့ဣရိယာပုတ်တွေညောင်းလာပြီကြိုက်လာပြီဆိုပြင်လိုက်ကြီးလိုက်နာကျင်တာတွေကတိတ်မတည်တာနာကျင်တာကိုလည်းအဲ့ဒီချိန်မှာသတိနဲ့စောင့်ကြည့်နေတာမဟုတ်တော့နာတယ်လို့မထင်ဘူးပေါ့ဗျာခန္ဓာကိုယ်ပေါ်မှာဘုန်းကြီးတို့ရှိနေတဲ့အာနာပါနဆိုင်တဲ့ကာနုပါဒနာ14မျိုးရှိတဲ့ထဲမှာအာနာပါနရွေးပြီးမှမယ်သုံးဖို့ဓကမ္မတာရွေးမှမယ်တခုကိုတတိနဲ့စောင့်ကြည့်ပြီးဆိုရင် ရက်တွေကြာလာနဲ့အတူဘာဖြစ်လဲနာကျင်မှုတွေကတွေ့ရတာတော့တင်ပါလို့ဒူးလို့ပေါင်လို့ချင်းမျက်စိလို့ဒါတွေအလွန်နာကျင်ကြိုက်ခဲမှုတွေကြုံရတယ်ပြီးတော့ဒီနောက်ကျောတွေတက်ထားတွေဆက်ကျောတွေတင်းတာတွေဒါတွေလည်းတွေ့ရပါတယ်ဒီလိုအဲ့ဒီလိုမှတ်နေတဲ့အခါမှာဘုန်းကြီးတို့ကစကားစားဆိုရင်တမာရီကလည်းကောင်းကောင်းမဖြစ်သေးတဲ့အတွက်အဲ့ဒီအာယုန်တွေနောက်မလိုက်စေချင်ဘူးပေါ့လေ သမာဓိများတော့ဘာဖြစ်လဲဒီအာရုံတွေမှာတိခံမြင်မမှတ်နိုင်တိခံမမှတ်နိုင်တဲ့ခါကျဘာဖြစ်တတ်လဲဆိုတော့ဥမာဝိပဿနာရှုတဲ့ပုဂ္ဂိုလ်များပေါ့သမာဓိအားမကောင်းမနဲ့ဒီနာရကျင်နာတွေလိုက်မှတ်တဲ့ခါကျဒါတွေကိုပျောက်လို့တဲ့စိတ်နဲ့မှတ်မြင်တရားရှုမှတ်တယ်ဆိုတော့ဒီလောဘတွေကုန်အောင်နေအောင်မှတ်လောဘနဲ့ရှင်တွဲပြီးမှတ်နေဒီနေရာမှားတာ ပြောက်လို့တဲ့စိတ်နဲ့မမှတ်တော့တမာရီကမှတ်တော့ပြောက်လို့တဲ့စိတ်နဲ့မှတ်တော့တမာရီကအမကောင်းအမကောင်းတော့ဒီဝေဒနာလည်းမကြော်ဘူးပေါ့မလွမ်းမုန်းနိုင်မလွမ်းမုန်းနိုင်တော့ဒေါသတွေဖြစ်လာမယ်အဲ့ဒါစိတ်ဓာတ်တွေကြာလာတယ်ဒါမျိုးတွေလည်းဖြစ်တော့ဟောငါတရားရမယ့်ပုဂ္ဂိုလ်ဟောပါအောင်တူအောင်ဒီလိုစိတ်တွေကြာပြီးဟိုတွေးဒီတွေးဒီလိုဖြစ်နေတယ်အဲ့တော့ဘုန်းကြီးတို့ကစမကသာယောဂီများအနေနဲ့ ဘေးအာယုံတို့တိတ်မလိုက်စေခြင်းတွေဘူးဘုရားရှင်ကိုယ်တော်တိုင်မိန့်ထားတဲ့စကားလေးဘုန်းကြီးမကြာခဏပြောပါတယ်ဘုရားဗာမိတ်တမာရင်ဘိက္ခွေဘာဝိတာတမာရီရောက်ပွားများအထောက်ကြတမာရီတော့ဘိက္ခွေဘိက္ခုယထာဘူတံပဇာနာတိပတ္တတိတမာရီရမအမှန်တိုင်းမြင်မယ်တမာရီရမအမှန်တိုင်းသိမယ်ဒါမျိုးမိန့်ထားအကြောင်းပထမဆုံးဘုန်းကြီးတို့ကတမာရီရောက်အထောက်စေခြင်းနဲ့ သမာဓိရတယ်ဆိုတာကဘယ်လိုလဲဆိုတော့ဝိပဿနာဘိုင်းမှာအထုတ်တဲ့ပုံကောများကြတော့ခဏိကသမာဓိလိုတာပေါ့နော်ဇံပိုင်းတို့သွားတဲ့ပုံကောများကြတော့ဥပ္ပစာရသမာဓိအပ္ပနာသမာဓိဒါတွေလိုပါတယ်ဘုန်းကြီးတို့ဒါတွေလည်းပြောပါမယ်အဲ့ဒါတွေမရသေးဘဲနဲ့ရှုမှတ်လို့မရဘူးလားဆိုရတော့ရတယ်ဗျဒါပေမဲ့ဘာအသိဉာဏ်မှမဖြစ်ဘူးအဲ့ဒါကြောင့်ဘုန်းကြီးတို့ကမရှုမှတ်စေချင်ဘူးပေါ့လေ အဲတော့ပေါ်သမျှအာယုံဒါကြောင့်မို့မလိုက်ပါနဲ့ကိုရှုမှတ်နေကြအာယုံတစ်ခုတည်းဆွေဆွေမြဲမှတ်ပါတမာရီရအောင်လောက်မှတ်ပါဝိပဿနာ ရှုတဲ့ပုဂ္ဂိုလ်များဆိုခဏိကတမာရီရအောင်လောက်မှတ်ပါဇံပိုင်းလိုက်တဲ့ပုဂ္ဂိုလ်ကြီးများကျတော့ဥပ္ပစာရတမာရီအပ္ပနာတမာရီအဲ့လိုရအောင်မှတ်ပါအဲ့တော့အဲ့ဒီလိုစိတ်တွေထွက်တာများနေလို့ရင်တိမခံနေတာများနေခုကတော့နာကျင်ကြိုက်ခဲမှုပိုင်ပြောနေတာဆို နာကျင်ကြက်ခဲမှုတွေများတာကသိမခံနိုင်လည်းပဲပို့ပြီးဆိုတတ်ပါတယ်အဲတော့သိခံပြီးမှတ်ပါအဲလိုသိခံပြီးမှတ်နေအောင်ဘာလို့ရလဲဆိုတမာရီအကောင်လေ့ကျင့်လုပ်ပေးရတမာရီအကောင်လေ့ကျင့်ကဘာလို့ရလဲဆိုဘုန်းကြီးတို့အဲ့ဒီချိန်ကာလမှာဆိုဈဉ်ညာအချိန်ပြမှတ်ခိုင်းတာခုယောဂီတို့ဒီလိုတရားမနာခင်မှာလေကိုယ့်အကိုဈဉ်ညာလေးလျှောက်ဒါတွေလည်းဘုန်းကြီးနောက်မှသင်ပါမယ်ဈဉ်ညာလျှောက်မှတ်ဖို့လိုပါတယ် ပြီးတော့အသေးစိတ်မူရာလေးလည်းတတ်နိုင်မြသတိထားဖို့လိုပါတယ်အဲလိုဈဉဏ်လည်းမလွတ်တမ်းမှအသေးစိတ်မူရာလည်းမလွတ်တမ်းမှတ်နိုင်ပြီးတော့အဲဒီမှာတတိအကောင်းတော့တမာရီအကောင်းလာမယ်တမာရီအကောင်းလာရင်တော့ခုနကဝေဒနာတွေကသိခံနိုင်ပါတယ်တမာရီအမကောင်းရင်တော့ဒီဝေဒနာတွေသိမခံနိုင်ဘုန်းကြီးမနေ့ကဝေဒမာလေးတွေမေးတယ်လို့ဖြေခဲ့ပါတယ်တရားထုတ်တယ်ဆိုတာကကိုယ့်ဟာကိုယ်သိခံပါတယ် ကိုယ်ခန္ဓာကိုယ်ကြီးသိခံရပါတယ်ကိုယ်ခန္ကိုယ်စိတ်ကိုသိခံရပါတယ်အဲလိုကိုယ်ခန္ဓာကိုကိုယ်စိတ်ကိုသိခံနိုင်ပြီဆိုရင်ဘယ်သူမှဆိုသိခံနိုင်တယ်ဘုန်းကြီးပေါအောင်ပေါ့နော်ကိုယ်ခန္ဓာကိုကိုယ်စိတ်ကိုမသိမခံနိုင်တဲ့ပုဂ္ဂိုလ်ဘယ်သူမှသိမခံနိုင်ပါဘူးဒါကြောင့်မို့သိခံတဲ့အတော့ကလည်းလေ့ကျင့်လုပ်ပြရတယ်ဒါအခက်အခဲတစ်ခုဖြေရှင်းနေပေါ့နောက်တစ်ခုကတော့ဘာဖြစ်တတ်သေးလဲဆိုအာနာပါနမှတ်တဲ့ပုဂ္ဂိုလ်များပေါ့ တခါတည်းမှဝင်လေကနှေးပြီးတော့ထွက်လေကမြန်းနေတတ်တယ်ရုပ်ရသိမ့်မသိဘူးဒါတော့ကိုယ့်ကိုမှတ်တယ်အဲလိုဒီလိုဝင်လေကနေထွက်လေကမြန်းနေတဲ့ခါကျဝင်လေထွက်လေမှတ်တဲ့ခါစိတ်ကဟောထွက်သွားလိုက်ကလာလိုက် ထွက်သွားလိုက်ကလာလိုက်ဒီလိုဖြစ်တယ်အဲဒီခါကျကိုရှုမှတ်နေတဲ့ဝင်လေထွက်လေကိုပြန်ပြီးတော့ကြည့်ပေးပါဆင်ញံသုံးသပ်ပေးပါအဲဆင်ញံသုံးသပ်ဘာတွေ့ရတာလဲဆိုယောဂီအများစုဖြစ်တတ်တာတော့ အဲ့ဒီချိန်မှာဝင်လေကနှေးပြီးတော့ထွက်လေကမြန်းနေတတ်တယ်နှေးတယ်ဆိုတာရှည်တာပေါ့ဗျမြန်းတယ်ဆိုတာတိုးတော့အဲ့တော့မြန်နှီးတဲ့ဝင်လေပေါ်မှာတော့ကိုစလဲဆုံးကုန်သည့်တလုံးနဲ့လိုက်နိုင်တယ်ပေါ့မှတ်နိုင်တယ်မြန်နေတဲ့အခါကျဒီဟာလေးစလဲဆုံးသိပေါ်မလို့တကယ်မသိပဲဖြစ်နေမှတ်ရင်မှတ်ရင်လည်းဒါဒါတော့တတိသမารီအားနဲ့လို့ဖြစ်တာပေါ့လေဒါကြောင့်ဘေးရောက်လိုက်ကလည်းဘေးရောက်လိုက် အဲ့လိုလေးလေးလည်းညီမြအောင်လုပ်ပြီးတဲ့အခါကျအဲ့ဒီပုံမှာလည်းကပ်အောင်လည်းကြိုးစားတတိလေးနည်းနည်းအားစိုက်ပေးရမယ်တတိဒီပုံမှာများများကနိုင်ဖို့အတွက်ဝိရိယလေးစိုက်ရမှာပေါ့လေဟုတ်လားဝိရိယအဓိကစိုက်တာပါတတိကတော့ကပ်အောင်မလုပ်လို့ရအဲ့လိုဝိရိယလေးနဲ့ကြောင်းကြဆိုင်ပြီးတတိလေးလေးပေါ်ဒီပေါ်လေးပေါ်မြဲနေအောင်ရှုမှိုင်းတော့ဝေလေးထွက်လျာနှစ်ဖက်ညီမျှသွားပြီးတော့ ဒီအစလည်းဆုံးအကုန်လုံးကတ်လိုက်နိုင်တော့ကတ်လိုက်နိုင်တော့မှတ်ရတာပိုအဆင်ပြေပေါ့နော်အဲ့လိုလေးလည်းစူးစမ်းကြည့်ပေါ့ဒါအခက်ခဲတစ်မျိုးပေါ့နောက်အခက်ခဲတစ်မျိုးကတော့ဝင်လေထွက်လေတွေတိမ်မွေ့လာတယ်ကခုနကသဗ္ဗကပရိတံဝေဒီရှည်တဲ့ပိုင်းဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်းထွက်တယ်အဲ့ဒီပိုင်းကနေဖြည်းဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့လာတိမ်မွေ့လာတဲ့ခါကျဘယ်လိုဖြစ်လဲဝင်လေက များပြီးထွက်လေကနည်းနေခန္ဓာကြီးကဒီလိုနောက်ဒီလိုလိုလန်းလန်းနေတတ်တယ်ထွက်လေကများပြီးဝင်လေကနည်းနေခန္ဓာကိုယ်ကြီးကိုဒီဝင်လေကနည်းတော့ခန္ဓာကြီးကကုန်ရှေ့ကုန်ကုန်သွားတယ်အဲ့လိုကုန်သွားရင်ဒီဝင်လေထွက်လေကိုညီမြအောင်လုပ်ရှိပါတယ်အဲ့ဒီမှာအဆင်ပြေအာတိမ်မွေးတဲ့အတိုင်းမှာတွေ့ရတတ်တယ်နောက်တစ်ခုကတော့ ရှုမှိုင်ရှုမှိုင်တော့ဒီခါလေးကိုယ်နှာခေါင်းတွေပြောင်းနေတတ်တယ်ဥကောင်းခေါင်းတွေပြောင်းနေတတ်တယ်ကိုယ်ပြောင်းနေသလိုဒါတွေဖြစ်တတ်ပါအဲ့လိုတွေဖြစ်တာကတော့ဝင်လေထွက်လေပေါ်မှာတတိကပ်ပြီးတတိမြဲလာပြီဆိုရင်စိတ်ကဒီလေးချောင်းလေးပဲတွေ့လေးချောင်းမြင်းမြင်းတေးသေးလေးပဲတွေ့အဲ့လိုသိနေတဲ့အခါကျတော့ဒီနာကျင်ကခိုက်တဲ့ဝေဒနာတွေကလည်းဒါတွေကိုသိနေတဲ့သိညို့လို့ပြောနေတဲ့ဒုက္ခတောက်ကာယဝိညာဉ်စိတ်ပြောတော့ နာကျင်ကြက်ခဲတဲ့ဝိညာဉ်သိနေတဲ့ဒုက္ခတာဝကာယဝိညာဉ်စိတ်ကမဖြစ်တော့ဘူးဗျမဖြစ်တဲ့ခါကျဒီလေချောင်းလေးတွေသိနေတဲ့ခါကျနှာခေါင်းပဲပြောင်းနေသလိုခေါင်းကပဲပြောင်းနေသလိုကိုယ်ကလည်းပြောင်းနေသလိုလိုဒါမျိုးတွေလည်းဖြစ်တတ်ပါဝင်လေထွက်လေဟိုတတိကပ္ပများလာတဲ့ခါကျခန္ဓာကိုယ်အစိတ်ပိုင်းတွေဆိုတဲ့ဖုဒ္ဓပါယုံကိုသိတဲ့ကာယဝိညာဉ်တွေစိတ်ကကာယဝိညာဉ်စိတ်ပေါ့မဖြစ်တော့တဲ့ပြောင်းနေတယ်လို့ဒါထင်မိတတ်တာတဘာဝပါပဲ အဲတော့တချို့ကကြဒီခန္ဓာကိုယ်အစိတ်ပိုင်းတစ်ခုကိုပျောက်ပြီဆိုရင်ဘာဖြစ်တတ်လဲဆိုတော့ပြန်ရှာတတ်တယ်ငါနှကောင်းတကယ်ပျောက်နေသလားငါကောင်းကတကယ်ပျောက်နေသလားငါခန္ဓာကိုယ်ကတကယ်ပျောက်နေသလားအဲ့လိုမျိုးလိုက်ရှာတယ်အဲ့ဒီမျိုးလေလိုက်မရှာသေးဘူးမကြည့်စေခြင်းတချို့ကြလည်းတကယ်ပျောက်တယ်ထင်ပြီးကြောက်လန့်ပြီးတော့အထုံးကိုရက်ပြစ်လိုက်တာမျိုးတွေလည်းဖြစ်တတ်တယ်အဲ့တော့ခန္ဓာကိုယ်ပျောက်နေများသောအားဖြင့် အဲကမ္မထန်စရာတွေအချိန်မှာပါပြောကြလဲမိညာလဲခန္ဓာကိုယ်ပြောင်းနေရင်သူ့ဒီခန္ဓာကိုယ်ကြီးအတွက်ပြုပြင်ရဆောက်ရှောက်ရဒီလိုကိစ္စတွေလှုပ်ရှားမလို့ပေါ့အဲ့ဒီလှုပ်ရှားမလို့ဆင်းရဲဒုက္ခမရောက်တော့ဘူးလို့အဲ့လိုဆိုမကောင်းဘူးလားအဲ့တော့တချို့ယောဂီတွေဟာအရှင်ဘုရားမဖြစ်ပါဘူးတဲ့တပည့်တော်ကအရှင်ဘုရားလို့လို့တာနာပေါ်ဝင်နေတာမဟုတ်ဘူးတဲ့နောက်ကတန်ရုပ်စဉ်တန်းတန်းနေတယ်ကြံရည်တူလူတွေဝမ်းနဲ့ပက်လက်ဖြစ်လိမ့်မယ်ဘုရားတဲ့ဒီလိုလှုပ်လို့မဖြစ်ပါဘူးဒီလိုရောက်တာတွေလည်းကြုံပါ ဒီလိုခန္ဓာကိုယ်စိတ်ပိုင်းတစ်ခုပျောက်လာရင်ခုနမှတ်စိတ်နာအောင်နဲ့ကတ်သွားရင်ပေါ့လေတေးသေးမြင့်မြင့်တင်းတင်းမှုမှုနဲ့အဲ့ဒီခြေနေမျိုးကြောင့်ဒါဖြစ်တတ်ပါတယ်အဲ့ဒီပျောက်နေတာကိုလိုက်မရှာပါနဲ့ဝင်လေထွက်လေတင်းတင်းမှုမှုလေးလေးသုံးဖို့သေးသေးမြင့်မြင့်လေးချောင်းလေးပဲဒါလေးကတ်ရှုံနေပေါ့အဲရှုမှယူပိုင်းနှုတ်နဲ့ဒီတဲ့ကောင်းတဲ့ချမ်းသာတဲ့အတွေ့အကြုံတွေရလာနိုင်ပါဝင်လေထွက်လေပေါ်မှာတတိမြဲပြီးငြိမ်သက်လာရင် ဒီနိဒီဇန်တရားသို့မဟုတ်ကုသိုလ်တရားသို့မဟုတ်မတရားဖို့တရားဝိပဿနာဉာဏ်တွေပေါ့လေဒါတွေပိတ်ပင်လွှမ်းမိုးတတ်တဲ့နိဝရဏတွေလွတ်လာတော့ရှုမှတ်တဲ့တတိတွေဆက်နေရင်ဒါဘုန်းကြီးတို့ဟိုဝိထိလိုလိုပြောနေမာကုသိုလ်ဇောတွေဖြစ်နော်ကုသိုလ်ဇောတွေဖြစ်တယ်အဲ့ဒီကုသိုလ်ဇောတွေကစိတ်တွေပေါ့ဒီစိတ်တွေကသူ့ကြံမဖြစ်ဘူးစေတသိက်တွေနဲ့တွဲဖြစ်နေ အဲ့မှာပြောရင်ခြုံပြောင်ပေါ့ဗျာဒီမှာဗီဒီယိုမှာတက်တဲ့လူတွေလည်းရှိနေဆိုလူရင်းကတော့အကုန်လုံးစေတသိက်တွေမရှင်းနိုင်ဘူးအဲ့တော့အညသမန်းစေတသိက်73ပါးဖြစ်မယ်သောမနဒါနစေတသိက်19ပါးညံနဲ့ဆိုရင်စေတသိက်ပေါင်း34လုံးပေါ့ခုနစိတ်နဲ့တပြိုင်နက်တည်းဖြစ်ပါတယ်အဲ့လိုဖြစ်တာဖြစ်တဲ့အခါမှာအဲ့ဒီသောကနစေတသိက်19ပါးထဲမှာဘာတွေပါလဲဆိုကာယပတ္တိစိတ်တပတ္တိ ကိုငြိမ်းချမ်းနေတာစိတ်ငြိမ်းချမ်းတဲ့စေတသိက်တွေပါကာယလုဒ္ဒစိတ်တော့လားကိုပေါ့ပါနေတာစိတ်ပေါ့ပါနေဒီစေတသိက်တွေပါကာယမုလုဒ္ဒစိတ်တော့မှာကိုနုညံ့နေတာစိတ်နုညံ့တာတွေလည်းပါကာယကံမြတ်တဲ့စိတ်တကံမြတ်တာကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာခန္ဓာကိုယ်ရလက်လျောညွထွေ ဖြစ်နေတာသဘောမျိုးတွေပြောတာပါကာယပါဝိညာတစိတ်တပါဝိညာတာ ဒီအလေးကျင့်တွေအကောင်းတဲ့နေရာတွေမှာအလေးကျင့်တွေများလာများလာတာကိုဒါကာယပါဝိညာတစိတ်တပါဝိညာတလို့ပြောတယ်အဲ့ဒီစေတသိက်တွေဗျိုင်းလူဖြစ်တာအဲ့ဒီစေတသိက်တွေအကောင်းလာနေမြန်တဲ့တတိယကတည်းဒီစေတသိက်တွေဖြစ်လာတယ်မပြတ်မပြတ်ဖြစ်လာတော့ဘာဖြစ်လာတဲ့ခန္ဓာကိုယ်ကြီးမှာပီတိတွေပတ္တိတွေဒီလိုဖြစ်ပြီးတော့ကိုယ်လည်းငြိမ်ချမ်းစိတ်လည်းငြိမ်ချမ်းကိုယ်လည်းပေါ်ပါစိတ်လည်းပေါ်ပါကိုယ်လည်းနူးညံ့စိတ်လည်းနူးညံ့ဒါတွေဖြစ်လာတာဗျ အဲ့ဒီကာလမျိုးတွေဆိုရင်ဒီနာကျင်ကြိုက်ခဲမှုတွေကပျောက်သွားပြီတရားထင်လို့အမြဲတမ်းကောင်းတာအဲ့လိုကောင်းတာကြောင့်သူများတွေကထိုင်းနေတာတွေပြီးသွားပြီကိုကမပြီးကျင်သေးဘူးဆက်ပြီးထိုင်းတာမျိုးနော်ရိတ်တာတွေမှာဆိုသူများဈဉ်ညာရှောင်းတယ်ကိုကမရှောက်ချင်ဘူးဒီမှာဆက်ထိုင်းနေတာမျိုးပိုးထိုင်းဖြစ်တယ်နော်အဲ့ဘုန်းကြီးဒီနေရာမှာကြံကြံပေးနေတာကအဲ့ဒီလိုအမြဲတမ်းမဖြစ်ဘူးဗျဒီနေ့ဖြစ်ခြင်းနဲ့ဖြစ်ရနေပြန်မဖြစ်ဘူး အဲ့ဒီလိုဖြစ်တဲ့ရက်လေးမှာတော့ကိုထိုင်နိုင်ဆက်ထိုင်လိုက်ပါနော်အဲဆက်ထိုင်လိုက်ဆက်ထိုင်ပြီးနောက်ပိုင်းတခုတတိထားဖို့ရကတော့ဣရိယာပုတ်တင်ကြီးအောင်အဲ့ဒီဆက်ဆက်ထိုင်ပြီးရင်လည်းပဲဟိုဈဉ္ဉံလျှောက်တာတို့သူဣရိယာပုတ်ကြီးသွားအောင်ပေါ့နော်ပြီးတဲ့အခါကျဈဉ္ဉံလျှောက်တာတို့လုပ်ပေးနိုင်လည်းပိုကောင်းပါဣရိယာပုတ်ကြီးများပြီးတဲ့အခါကျတော့မတ္တရမှတ်တာမတ္တရပြီးမှတ်တာတို့အဲ့လိုမျိုးပေါ့ မတရမှတ်တဲ့ခါကျရင်တော့မျက်စိဖွင့်မှတ်ပေါ့နော်လူကြီးတွေလူငယ်တွေကတော့မတရမှတ်မှတ်တဲ့ခါကျတော့ခြေတော့ကိုစုမရနည်းနည်းချဲ့ရအဲလိုလဲသွားရင်မကြမလဲဟိုလိုလဲကြမသွားချဲ့ချဲ့လေးထားတဲ့ခါကျ balance ဖြစ်ထင်းရတာဖြစ်တယ်နောက်ပြဒနာတူကဘာကြုံလဲဆိုအိတ်ချင်တဲ့စိတ်ပေါ့နိုင်ပြီးတဲ့စိတ်ဒါတော့ဘုန်းကြီးတို့စာလို့ပြောရင်တော့ထိဏမိတ်တာစိတ်ဝင်တယ်လို့ပြောတယ်အဲတော့ ဘုန်းကြီးဒီထဲမှာအဓိကပြောတာအပြောများတော့ဒီရိတ်တာဝင်တဲ့ချိန်ပြောတာပေါ့နော်ဒီဒီထဲမှာရိတ်တာဝင်ကူတဲ့လူတွေလည်းပါတော့ပထမရိတ်တာတွေမှာဝင်နေတဲ့အချိန်မှာဖြစ်တတ်တဲ့ဌိနမေတာအကြောင်းရင်ပြောမယ်နော်ရိတ်တာများကြသူကသတ်မှတ်ထားပြီမနေ့ဆိုပဲချိန်ထားမယ်ဒါလေးသတ်မှတ်တာနော်အစောဤထားအစောဤထားပြီးထိုင်တဲ့ခါလည်းအိတ်ချင်တာလေ နေ့လေဆုံးစားတဲ့ကအောင်ဆုံးစားတယ်နေ့လေဆုံးစားတယ်အဲ့မှာဗုဒ္ဓမိန်တာဘောဇနာမတ်တညုတာလို့မှတ်မိန်တယ်အဲ့တော့ဘုန်းကြီးတို့ကဘောဇနာမတ်တညုတာမျှတအောင် မစားပဲနဲ့ဘုန်းကြီးတို့ငငယ်ဆိုပုံဆိုးတော့ဗောနော်စာရင်လိုက်တွေကစားတော့ကရှားပါတယ်ရိတ်တာရောမှစားတော့နင်းကန်စားတာအဲ့တော့တရားထိုင်တဲ့ကြငိုက်တာပဲအဲဘောဇနာမတ်တညုတာမဟုတ်ဘူးဘောဇနာမတ်တညုတာမျှတအောင်စား အဲဒီချိန်အောင်စွန်းစားပြီးချိန်နေစွန်းစားပြီးချိန်မျိုးတွေမှာဘိုက်ကတင်းပြီးထမင်းစီရေးပြီးအချင်းနဲ့စိတ်တွေဝင်တတ်တယ်အဲ့ဒီတစ်ချိန်ပေါ့နော်ညနေပိုင်းနောက်ဆုံးချိန်မှလည်းမထူးတနေ့ကုန်တရားမှတ်ထားလေခန္ဓာကလည်းပင်မစိတ်ကလည်းပင်အဲ့ချိန်မှလည်းငိုက်တတ်တယ်ဒါကတော့ဘုန်းကြီးတို့ဒီရိတ်တာတွေမှာ ဖြစ်နေတဲ့သဘာဝတရားစကားတွေမှာဖြစ်နေတဲ့သဘာဝအခုလိုချိန်မျိုးမှာじゃဘလို့ဖြစ်တာလဲဒါကြီးတို့ဓမ္မကြီးတို့အလုပ်တွေလောက်ထားမယ် တဏီကုံလောက်ထားမယ်သူတို့ငြိမ်ငြိမ်သက်သက်ထိုင်ရဲအဲ့ဒီမှာအိတ်ချင်တော့လာတယ်အဲ့ဒါစအဲ့တော့အဓိကတော့ကောကြချရင်ရိတ်တာတဲ့နေတဲ့ချိန်ရိတ်တာမှာအထုတ်တဲ့ချိန်မှာအိမ်မှာနေတဲ့ချိန်နဲ့မတူအိမ်မှာကြတော့အိတ်ချိန်ထားခြင်းရိတ်တာရဲ့အိမ်မှာနေတဲ့အိတ်ချိန်ထားခြင်းနဲ့ရိတ်တာရဲ့နေရိတ်တာမှာအိတ်ချိန်ထားခြင်းမတူမတူတော့အေးမွာဘူးပေါ့ဗျာအဲကြောင့်တရားထိုင်ခြင်းမှာအိမ်ငိုက်ကြတယ်အိမ်ငိုက်တတ်ကြတယ် နောက်တစ်မျိုးကဒီမိုးရင်းကာလအေးတဲ့ရာသီကာလတွေမှာဗာပြစ်တာလဲအုပ်ဆိုင်မှိုင်းတာဥရမကြီးတို့တချို့ဒေလီစီရီယာအမှားတယ်နော်အဲ့လိုအုပ်ဆိုင်မှိုင်းနေတဲ့စိတ်ကလေးလံတယ်ဆောင်းရာသီတို့ပါတော့နှွေးထူအောင်လှုပ်ထားရင်လည်းအစ်ချင်းတယ်နေမကောင်းလို့နလန်ထစအားနေနေလည်းအစ်ချင်းတယ်အခုဆောင်းနေပါတယ်နော်အကြိုက်ခဲပြောက်စေးတွေစားနေလည်းပဲအစ်ချင်းတယ်မှတ်လို့မကောင်းဘူးတရားဒီကလေးလေးဘုန်းကြီးတို့စဉ်းစားတယ်နေမကောင်းတွေကမှတ်မယ်ဆို မှတ်လို့ကိုမရအောင်နေမကောင်းတဲ့ကထိုင်မိုင်းပြီးတော့အဲ့လိုဖြစ်တယ်စိတ်ငြိမ်စေတွေတောက်ထားမယ်အသက်အသက်ကြီးလာရင်ဒီသဘာဝရဖြစ်တာပေါ့နော်အဲ့တော့ဒီမှာပြောချင်တာကဌိနမိတ်တခေါ်တဲ့အစ်ချင်တဲ့စိတ်ဟာဘယ်ချိန်ဖြစ်တယ်လဲအခုဘေးမှာသင်မှုတဲ့လူပါတယ်နော်ဒါလေးနည်းနည်းပြောပြဘယ်ချိန်ဖြစ်လဲအိတ်မပြောခင်ဖြစ်တယ်အိတ်ပြောသွားရင်ဘဝင်စိတ်လို့ခေါ်တယ်နော်ဒီမှာလိုအဲ့ဒါမှတာအိတ်မပြောခင်လေးမှဖြစ်တယ် အိပ်ပျော်သွားပါစေလဲဘဝင်စိတ်အိယာနိုးစာချိန်လေးမှာဖြစ်တယ်ဒီထိနာမိတာစိတ်ကအဲ့ဒီနှစ်ချိန်ဖြစ်တယ်တကယ်လို့တချို့နီးတွေကြတော့ဒီအိတ်ချင်တဲ့စိတ်ကိုမှတ်ခိုင်းတယ်အိတ်ချင်တဲ့စိတ်မှတ်တဲ့ခါမှာမှတ်လို့ရတယ်နော်ဒါလည်းဖြည့်ရှင်းနေတစ်မျိုးပေါ့စိတ်ဓာတ်ဥပဒနာခေါ်တယ်ဒီအိတ်ချင်တဲ့စိတ်လေးကိုသိပြီးမှမှားတယ်နော်တချို့ကြမသိမနဲ့အိတ်ချင်တဲ့အိတ်ချင်တဲ့ဆိုကိုယ့်ကိုချော့သေးသလိုအိတ်ပျော်သွားတာဒီအိတ်ချင်တဲ့စိတ်လေးကိုသိရတယ်အိတ်ချင်တဲ့စိတ်ကဘယ်ချင်းဖြစ်လဲဆိုကတော့မှတ်တာနော် အိတ်မပြောခင်လေးမှဖြစ်တယ်အဲ့ဒီစိတ်လေးကိုသိပြီမှအဲ့ဒါဆိုနိုင်တယ်ချက်ချင်းတော့ပဲနိုင်မလို့ပြတပတ်လောက်တော့စူးစမ်းမှသူနိုင်တယ်နောက်ဘယ်တော့မှမပေါ်ပေါ်လာလဲနိုင်တယ်အဲ့လိုတချီလောက်တာနိုင်အောင်မှတ်လိုက်ဒါရရိတ်တာမှာကြောင့်ဘုန်းကြီးတို့ကတကယ်တရားစကားနေကြဒါကိုလည်းတွန်းအားပေးရအဲ့ဒီဟာကိုနိုင်အောင်ဘာလို့လဲအစာတော့မြတ်တောင်းစားဒါမျိုးတွေပေါ့အဲခုနဒီအိတ်တဲ့ အကြောင်းရင်းကနှစ်မျိုးရှိတာပေါ့နော်ဌိနမိတာကြောင့်အိတ်တယ်ပြီးတဲ့ခါကျကိုခန္ဓာကိုပင်ပန်းလို့အိတ်တာဒါနှစ်မျိုးမှတ်ထားမယ်နော်ဒါပြီးတော့မှအနေနဲ့ပြောတာပြန်ပြောမယ်အိတ်တာကနှစ်မျိုးဌိနမိတာကြောင့်မှလည်းအိတ်တယ်ခန္ဓာကိုပင်ပန်းလို့လည်းအိတ်တယ်ဖရာယဟန္တာများလည်းကျိန်းတော်မူတယ်နော်အိတ်တော်မူတယ်ဘာလို့အိတ်လဲဆိုတော့သူကဌိနမိတာကြောင့်အိတ်တာမဟုတ်သူတို့ကြတော့ခန္ဓာကိုပင်ပန်းလို့ခန္ဓာကိုယ်ကြီးကတော့အတူတူပဲဗျဒီဒီခန္ဓာကိုယ်ကြီးအတူတူပဲဒီခန္ဓာကိုယ်ကြီးကပင်ပန်းတာပဲ အမြဲတမ်းခိုင်စိတ်နေအဲကြောင့်မို့ဘုရားရဟနာများကြဘာလို့အိတ်လဲလို့မေးရင် ခန္ဓာကိုယ်ပင်ပန်းလို့တာမန်ပုရုဇဉ်နေပုရုဇဉ်ကဘလောက်ပုရုဇဉ်နဲ့သောတာပန်တရာကအနာကံအဲ့လောက်တည်းအောင်ထိနာမိတာတွေရှိသေးတယ်အဲ့ဒီပုဂ္ဂိုလ်များအိတ်စာရကြဘာလဲဆိုထိနာမိတာကြောင့်လည်းအိတ်တယ်နော်ခန္ဓာကိုယ်ပင်ပန်းလို့လည်းအိတ်တယ်အကြောင်းနှမျိုးကြောင့်အိတ်တယ်လို့မှတ်ထားမယ်နော်ဖရာယာနာများကြခန္ဓာကိုယ်ပင်ပန်းလို့အကြောင်းတစ်မျိုးတည်း ပုထုဇဉ်သောတာပန်တရားကအနာဂါများကြတော့ဌိနမိတာကြောင့်လည်းအိတ်တယ်ခန္ဓာကိုယ်ပိန်မှန်းလို့လည်းအိတ်တယ်အကြောင်းနှမျိုးတလို့လေးမှတ်ထားမယ်နော်တကယ်လို့ခုနကဘုန်းကြီးပြောခဲ့တယ်ဒီဌိနမိတာကိုယောဂီတို့မှတ်ခြင်းနဲ့ဆိုရင်ဘယ်လိုမှတ်မလဲအဲ့ဒီစေလေးကိုသိရသိပြီးမှမှတ်နော်အိတ်ခြင်းနဲ့အိတ်ခြင်းနဲ့သိပြီးမှ မှတ်အဲ့ဒါဆိုရင်တော့နိုင်ပါနောက်တစ်မျိုးကတော့ဒီမှာဘုန်းကြီးတို့ဌိနမိတာပယ်ဖြောက်ကြောင်းတရား9မျိုးဆိုတာ ရှင်မောမောဂလကုရောမြတ်ဟာရှင်သာရိပုတ္တရာက တရားပြတော့သောတာပန်ဖြစ်သွားပါတယ်သောတာပန်ဖြစ်သွားတဲ့ချိန်မှာဘုရားသည်ရောက်လာပြီးတော့အဲ့ဒီမှာယဟန်ဖြစ်ကြပါတယ်အေဘေကုခေါ်တော့ယဟန်ဖြစ်ယဟန်ဖြစ်တဲ့ချိန်မှာတရားမှတ်ပါတယ်တဏှာမှာဘုန်းကြီးဒါဟုဓမ္မနုပဒနာနိဝရဏပပအခန့်ကြပြန်ပြောမယ်အခုတော့တာမန်ပဲပြောမယ်အဲ့ဒီမှာရှင်မောဂလကုရောမြတ်အိတ်ငိုက်တာသောတာပန်ဖြစ်နေပြီနော်ရှင်မောဂလ သောတော်ဘာဖြစ်နေအိမ်ငိုက်နေလို့သူအိမ်ငိုက်နေလို့ဒီအိတ်ချင်းဖဲပြောက်ကြောင်းတရားရလိုက်တာသူများမငိုက်ရင်တော့တရားရခြင်းမရသူငိုက်လိုက်တော့ဘုရားဟောတာအခုတော့လွယ်လွယ်ကူကူဘုန်းကြီးတို့ပြောမယ်နော်ဒီဘုန်းကြီးတို့ပန္နိတရမဆရာတော်ကြီးကိုလည်းပူဇော်တဲ့အနေနဲ့သူကအဲ့ဒီဌိနမိတာပဲဖြောက်ကြောင်းတရားခုနှစ်ပါးကိုဆောင်ပုံလေးလောက်ထားတယ်။အဲဆရာသမားပူဇော်တဲ့အနေနဲ့ဘုန်းကြီးသူဆောင်ပုံလေးနဲ့ညီပြောပါမယ်။အိုးတုတ်နိဝရဏပါပါကြမှာ တေချာပြန်ပြောပါဆရာတော်ဘုရားကြီးကဒီမှာဆောင်းပုံလေးကတင်ညာပြောင်းပေးဒါရေးမထားဘူးเนาะကိုယ့်ကိုမှတ်ဘောပင်ရှင်တင်ညာပြောင်းပေးစာကြံတွေးရွှေရည်နိုင်ဆွဲရာတင်ညာပြောင်းပေးဆိုအမှတ်တင်ညာအိတ်ချင်ငိုင်မီးနေတဲ့တင်ညာကိုမမှတ်နဲ့ပြောတာပြောင်းပြလိုက်တခြားကိုတင်းတင်းရင်မှတ်အခုဝင်လေထွက်လေမှတ်တဲ့ပုံကောင်များဝင်လေထွက်လေတင်းတင်းရင်မှတ်ဓကမဏမှတ်တဲ့ပုံကဓကမဏတင်းတင်းရင်မှတ် ဒါတင်ညာအမှတ်တင်ညာပြောင်းလိုက်တယ်အဲ့ဒီအဲ့ချိန်ခံပြီးတဲ့တင်ညာဒီခုနကပြောခဲ့ပြီးတင်ညာမပြောင်းရင်ဘူးဒီဌိနမိတာစိတ်ကိုအမှတ်ခြင်းနဲ့ဆိုသိပြီမှမှတ်အိပ်ပြောသွားရင်တော့ဌိနမိတာမဟုတ်သေးဘူးမဟုတ်တော့ဘူးပေါ့နော်အိပ်မပြောခင်လေးမှာဖြစ်တဲ့စိတ်လေးကိုသိပြီးတော့မှတ်အာမှတ်လို့မနိုင်တော့ဘူးဗျာဆိုရဲမမှတ်တော့နဲ့တင်ညာပြောင်းလိုက်တော့သူ့မမှတ်တော့နဲ့ဂျန်နဲ့ဝင်လေထွက်လေတို့ဘာလို့တင်းတင်းရင်ရင်မှတ်မယ်တင်ညာပြောင်းပြီး သူကခုနှစ်နည်းပြောတယ်ဘုရားဒီတနည်းမြိုင်နောက်တနည်းလုံးဒီခုနှစ်နည်းလုံးကြီးလောက်ရမယ်လို့မဆိုလို့အခုဘုန်းကြီးခုနှစ်နည်းလုံးပြောပါအဲ့ဒီလိုမှတ်တင်ညာပြောင်းပြီးတော့ကိုအာတာနဲ့ကမ္မထန်တကူတင်းတင်းရင်မှတ်ပါမှတ်ရင်လည်းအချိန်ကမျိုးစိတ်ကပျောက်သွားလိမ့်မယ်အဲ့မှာဆက်မင်းတာမောက်ကလန်နဲ့အရှင်မမောက်ကလန်ဘုရားကအဲ့ဒီလိုနဲ့မပြောက်သေးဘူးဆိုရင်နောက်တစ်မျိုးပြောတယ်စာကြံတွေး ဖေရထားတဲ့ဖျားစာတရားစာလေးတွေကိုစဉ်းစားရမယ်တွေးရမယ်နော်ညဘုန်းကြီးတို့တွေပြန်ကြည့်လိုက်နေအိမ်မပြောတဲ့ညတွေအတွေးတွေကဝင်လေအိမ်မပြောလေတွေးလေတွေးလေအိမ်မပြောလေပဲအဲ့လိုတွေးခိုင်းတာအဲ့ဒါအိမ်ပြောသွားပြီဆိုမတွေးတော့ဘူးအချင်းနဲ့စိတ်ဆိုတာထိုင်မိုက်ပြီးဘာမှမတွေးတော့အဲ့ဒါကြောင့်တွေးခိုင်းတွေးတဲ့နေရာမှာကောင်းတာတွေကိုတွေးခိုင်းတာဖရာတရားတော်တွေတွေးခိုင်းတယ်နော်အနာဘာနာကျင့်ဆိုတာဘာတွေလဲဒီနေ့ကပြောခဲ့ပြီ တတိမေယပထမဒုမဒုရှိသည်လုံးစုံချင်းအတာနိုင်တာစမှငြိမ့်ပြီးဒီလိုတွေပြောခဲ့တာပေါ့နော်အဲဒီတော့တတိမေယဆိုဘယ်လိုလုပ်ရမလဲဒုမဒုရှိသူကဘာလဲလုံးစုံချင်းအတာနိုင်တာဒါကဘယ်လိုမှတ်ရမှာလဲဒါလေးတွေပြန်စဉ်းစားတာပေါ့ဒါလည်းစဉ်းစားလို့ရနောက်တစ်ခုဘုန်းကြီးတို့လွယ်ကူတာပြောအောင်ဒီမေတ္တာပို့တဲ့နေရာမှာ ကြောက်တာမကြောက်တာနေရများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပါယံပြီးကင်းစင်ဝေငြိကြပါစေအဲ့မှာကြောက်တတ်တဲ့ပုဂ္ဂိုလ်တစုမကြောက်တတ်တဲ့ပုဂ္ဂိုလ်တစုနှစ်စုအာယုံခွဲပြီးဘုရားမေတ္တာပုတ်ခိုင်းကြောက်တတ်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလဲစဉ်းစားမယ်နော်မကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တွေလဲအဲ့လိုစဉ်းစားကြောက်တယ်ဆိုတော့ဘုန်းကြီးတို့မကြောက်တဲ့ပုဂ္ဂိုလ်ရင်ပြောအောင်ပေါ့ဗျာအနာဂံဖြစ်သွားရင်ဒေါသကုံသွားတယ်ဒေါသကုံမှမကြောက်တာ နော်အဲ့ဒါမှတ်တာဒေါသကုံမှတကယ်ကြောက်စိတ်လန်းစင်ကုံတာဟိုလိုဆိုရင်တော့ဓမ္မကြီးတို့ကနေဘယ်လိုမှမနိုင်မနိုင်ဒီကြောက်စိတ်ကရှိနေပါတယ်တကယ်တကယ်ကြမလွယ်ပါဘူးဒါကြောင့်မို့လေဒီဆရာတော်ကြီးကမိန့်ခဲ့တာပါလေအနာဂံဖြစ်မှစိတ်ချတယ်အဲ့ဒါကိုရည်ရွယ်မိန့်တာဇန်တဲ့ရှင်ကတော့ကြောက်တာပါပဲအနာဂံဖြစ်မှကြောက်စိတ်ကုန်းတယ်ကာမရာဂလည်းကုန်းတယ်အကြောင်းအနာဂံဖြစ်မှစိတ်ချပြန်အဲကြောင့် အနာခံကြတော့ကြောက်စိတ်ကုန်သွားတယ်ကြောက်တာတို့စိုးရိမ်တာတို့နော်ဒေါသနှမျိုးပေါ့နော်ဒေါသဘာလဲဆိုအတက်ဒေါသအကြဒေါသဆဲမယ်ဆိုမယ်ထုမယ်နှက်မယ်ဒါအတက်ဒေါသအကြဒေါသကြတော့စိုးရိမ်နေပူဆွေးတယ်ငိုကြွေးတယ်တစေတဲ့အကြောက်တယ်လန့်တယ်အဲအဲ့ဒါအကြဒေါသတခုမဟုတ်တခုဖြစ်တယ်ဘုန်းကြီးတို့တွေနော်အဲ့တော့ဘယ်လိုဒေါသပဲဖြစ်ဖြစ်အနာဂံဖြစ်မှကုန်ပါလေအနာဂံ အဲသောတာပန်သရဂံပုထုဇဉ်ဘဝနဲ့တရားထုတ်တယ်သောတာပန်ဖြစ်မယ်ဆက်အာထုံးမယ်သရဂံဖြစ်မယ်ဆက်အာထုံးမယ်နာဂံဖြစ်မယ်အနာဂံဖြစ်မှကြောက်စိတ်ကုန်တယ်ဘာလို့ကုန်လဲဒေါသတွေကုန်သွားတယ်နော်ဒေါသကုန်မှကြောက်စိတ်ကုန်တယ်ဒေါသရှိနေသေးရာဘာပြဿနာကြောင့်ကြောက် ကြောက်သေးတယ်နော်စိုးရင်ပူဆွေးမယ်ဝမ်းနဲ့ပူဆွေးမယ်ဒါမျိုးလေးတွေပေါ့အဲ့ရနေနာဂာနဲ့ဆက်အထုတ်လိုက်ယဟန္တာဖြစ်တယ်ယဟန္တာများလည်းကြောက်စိတ်ကုန်သွားပြီအဲ့ဒီကနေပြီးတော့ပါရမီအထူးအလျော်စွာယဟန္တာမှာ ဟိုဘက်ကကျတော့ပါရမီအားလျော်စွာလေးသိင်ချင်းတဲ့ကဘာတသိင်ပါရမီရှိထားတဲ့ပုဂ္ဂိုလ်ကြသမ္မာသမ္ဗုဒ္ဓနှစ်သိင်ချင်းတဲ့ကဘာတသိင်ပါရမီရှိတဲ့ပုဂ္ဂိုလ်ကြဗိစေကဗုဒ္ဓဒီလိုတွေအသီးသီးဖရာတွေစုပန်ထားတဲ့အတိုင်းဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းကြောက်စိတ်ကုန်ပါတယ်နော်အခုဘုန်းကြီးတို့ကိုးကွယ်နေတာကြတော့ဗုဒ္ဓဂေါရမတကြတော့လေးသိင်ချင်းတဲ့ကဘာတသိင်ပါရမီဖြည့်ထားလို့ဖရာဖြစ်တဲ့ပုဂ္ဂိုလ်ဗိစေကဗုဒ္ဓဆိုတာရှိသေးတယ်ဟိုဖရာကြားနဲ့ဒီဖရာကြား မှာပွင့်တဲ့အာဝေကိုတိကြဖျားလို့လည်းခေါ်တယ်ပြစ္ဆေကဗုဒ္ဓလို့ခေါ်တယ်ဒီပြစ္ဆေကဗုဒ္ဓအရှင်မြတ်များကြသစ္စာလေးပါးကိုသူတို့ကိုယ်တိုင်မသိသူများကိုသိအောင်မဟုတ်နိုင်ဘုန်းကြီးတို့ကိုးကွယ်ထားတဲ့သမ္မာသမ္ဗုဒ္ဓဗုဒ္ဓဂေါတမတို့ကြသစ္စာလေးပါးသူကိုယ်တိုင်လည်းသိတယ်သူများကိုလည်းသိအောင်ဟောနိုင်တယ်အတိအကျဥမာတော့မဟုတ်ဘူးเนาะတခါတလေယောဂီတွေကမေတ္တာလို့ဆရာတော်ဥမာလေးပေးပါအောင်ဆိုလို့ဘုန်းကြီးတို့ ကျောင်းနေပါလေတက်ဖူးတယ်နော်တချို့ဆရာကသူကိုယ်တိုင်သိတယ်ဗျာသူများသိအောင်မတင်နိုင်ဘူးတချို့ကျောင်းဆရာကသူလည်းသိတယ်သူများသိအောင်လည်းတင်နိုင်တယ်အဲအဲသူကိုယ်တိုင်တော့သိတယ်သူများသိအောင်မတင်နိုင်တဲ့ပုဂ္ဂိုလ်ပြစ္ဆေကဘုရားနဲ့တူတယ်အဲ့မှာထေရဒီကာတွေကသူတို့ကဘယ်လိုလေးဖွင့်ထားလဲဆိုပြစ္ဆေကဘုရားများကလောကပရိယလောကဩဝါဒတွေကိုမကျွမ်းကျင်တဲ့အတွက်သူများသိအောင်မဟောနိုင်ဘူးလို့ဒီလိုဖြည့်ရှင်းချက်ပေးတာ နော်ဒါတော့ဘုသူတ္တပေါ့ဗျာအခုဘုန်းကြီးပြောချင်တာကကြောက်တတ်တဲ့ပုဂ္ဂိုလ်မကြောက်တတ်တဲ့ပုဂ္ဂိုလ်ခွဲပြားချင်တာပါမကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုတာအနာဂံယဟန္တာဘုရားနှစ်စုရှိတယ်ပိစိကဗုဒ္ဓတမ္မာတမ္ဗုဒ္ဓဒါမကြောက်တတ်တဲ့ပုဂ္ဂိုလ်ကြောက်တတ်တဲ့ပုဂ္ဂိုလ်တော့ဘုဒ္ဓဇင်သောတာပန်သရဂံအနာဂံအဲဘုဒ္ဓဇင်သောတာပန်သရဂံပေါ့လေအဲဟောကြောက်တတ်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တွေမကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုဘယ်ပုဂ္ဂိုလ်တွေအဲ့လိုစဉ်းစားလိုက်ရင်လည်း ခုနအိတ်ချင်တဲ့စိတ်ကပျောက်တယ်လို့ဘုရားမိန့်ပါဒါဥမာပေးတာနော်တရားတွေဘယ်တရားပဲစဉ်းစားစဉ်းစားရင်ကောင်းတဲ့အရာတွေခဏတပြိုအိတ်ချင်စိတ်ပျောက်အောင်မစဉ်းစားမလို့တစ်ချိန်လုံးထိုင်စဉ်းစားကိုင်းနိုင်မဟုတ်ဘူးအဲ့ဒါလေအကုန်မှလွဲနေဦးမယ်အိတ်ချင်တဲ့စိတ်တွေပျောက်သွားပြီဆိုငကုကမ္မထံပြန်သွားတခါတစ်ချိန်လုံးလုံးထိုင်ပြီးစဉ်းစားနေလို့တော့ဗာတရားမှရမှာမဟုတ်တရားမှခိုင်းတာအခက်ခဲကြုံတာလေးကိုဖြည့်ရှင်းတဲ့နီးလောက်ပဲဘုရားမိတ် ဒါကြောင့်ဆရာတော်ဘုရားကြီးတင်ညာပြောင်းပေးစာကြံတွေးရွရေးနာဆွေရာဒီလိုရထားတဲ့ဘုရားစာတရားစာလေးကိုဆင်ញင်နဲ့စဉ်းစားတယ်ဒီအချင်းတဲ့စိတ်ကပျောက်သွားပြီဆိုကိုတရားကိုဆက်မှမပျောက်ဘူးဆိုရင်နဲ့ရှင်မမောက္ကလံကိုနောက်တနည်းပေးပြန်တယ်နော်အဲ့လိုမှမပြောက်ဘူးဆိုရင်ကိုနည်းရကိုဆွဲရွရေးနာဆွဲဩရွရေးရွရေးဆိုတာရထားတဲ့ဘုရားစာတရားစာရုပ်ခိုင်းတာ နော်အခုဆိုကိုယ့်အိမ်ကိုထိုင်ကြတာဆိုဒါပြဿနာမရှိဘူးအဲ့လိုရွတ်တဲ့ခါကျရင်မဓမ္မစကြာလေးရွတ်မယ်ဖျားရှိခိုးရွတ်မယ်မေတ္တာကိုယ်တွေရွတ်မယ်ပဋ္ဌာန်းတရားတွေရွတ်မယ်ရွတ်တဲ့ခါကျဒီနာကိုနာကိုကြောင်းရွတ်ရတယ်နော်အဲ့ကြမှာခုနအိတ်ချင်တဲ့စိတ်ကပျောက်သွားတယ်စိတ်ကဒီနာကိုကြောင်းတိုးတိုးတာတာလေးဖြစ်ရိတ်တာတွေဘာတွေကြတိတ်မကောင်းဒီနေ့ကနော်အများစုထိုင်းနေတာဆိုတော့ဒီတော့ ကိုယ်အိမ်နဲ့ကိုယ်ကြတော့အော်အဲ့ရှင်တဲ့စိတ်တွေကတိတ်ပြင်းလာပြီဆိုလို့ရင်ဒီအတန်လေးကြောင်းရုပ်ဖတ်ပူဇော်ပေါ့စိတ်ကအဲ့တဲ့ကိုရောက်တော့တခြားရုပ်ဖတ်ပူဇော်ပေးနေဒီအတန်ကြားရင်လည်းအရှင်တဲ့စိတ်ကပျောက်ပါတယ်တကယ်လို့ရုပ်ဖတ်ဘုရားတရားစာလေးတွေရုပ်ဖတ်တရိစေလို့ဘုရားကုံတရားကုံတန်ခါကုံသုံးဖို့ဘုရားကုံတော့တရားကုံတန်ခါကုံအတူတူပါပဲအဲပိဋိတ်တွေပဋ္ဌာန်းတွေကြိုက်တာတော့ပါမေတ္တာတွေမေတ္တာဘိုးတွေဒါတွေရုပ်စု ပျောက်သွားရင်ငကုတ်ကမ္မထံပြန်သွားအဲ့ဒီလိုမှမပျောက်ဘူးဆိုရင်ရှင်မမောက္ကလံနောက်တည်းမြတ်ဟောကလံတဲ့အဲ့လိုဆိုရင်အဲ့ဒီလိုမပြောက်ဘူးဆိုရင်ကိုယ်နှစ်ယောက်ကိုဒီလိုဆွဲပြရမှာဒီကိုယ်နှစ်ယောက်ကိုဆွဲဒီလက်တွေပါဒီပုတ်တက်ပြရမှာအဲ့ချင်တဲ့စေပြောက်ဒီလိုပုတ်တက်ခိုင်းအဲ့ဒါလည်းလောက်ပြန်ဒါကလောကထဲလည်းသုံးလို့ရတယ်နော်ဒီလောကကိုတခါကြီးကကိုကြည်ချင်းရှောက်လို့လောကထဲသုံးပြီးဒီဟာတွေကကားမောင်းနေပေါ့ဗျာတာကြီးငှဲ့နေတာမျိုးမမောင်းစေချင်ဘူး နော်အဲ့လိုမျိုးအခုပြောတဲ့နီလန်လေးတွေအသုံးပြုကြည့်ပေါ့ယူရင်းနာဆွဲရပြီးတဲ့ခါကျအဲ့လိုမျက်နာဒီဒီဟိုပေါ့နားဆွဲလာခန္ဓာကိုယ်ပုတ်တာလို့အိတ်ချင်တဲ့စိတ်ကမပြောက်ဘူးဆိုရင်အနောက်တနည်းကတော့မျက်နာထသက်လိုက်တဲ့ထိုင်မှမနေတော့နဲ့မျက်နာထသက်နော်ကောင်းမောင်းနေတဲ့အိတ်ချင်အိတ်ငိုက်လာမျက်နာထသက်ပဲပေါ့ဒီလိုပြီးမှမျက်နာပြုတ်ကျဲသွားပြီဆိုမှမှတ်ပေါ့ အဲ့လိုလှုပ်လို့မှမရဘူးဆိုရင်အလင်းရောင်ကြည့်ပေးရတယ်ဒီလင်းနေတဲ့အရာတို့ကြည့်ရတယ်အချင်းနေလို့နော်အဲ့ဒါဆိုရင်ပုတ်ကောင်းလင်းနေတဲ့ရာတို့အလင်းရောင်ကိုဆင်ញံနှလုံးသွင်းလင်းနေတာမျက်စိပြုတ်ကြည့်လိုက်အိမ်မှာအလင်းရောင်ကြောင့်အချင်းနဲ့စိတ်ကပျောက်သွားတယ်ဒီနည်းလည်းသုံးအလင်းရောင်ကြည့်လို့မှအချင်းငံပြီးတဲ့စိတ်ကမပြောက်ဘူးဆိုရင်လည်းရှင်မပေါင်းတော့ဗာမင်းလည်းမဟုတ်လားထိုင်မှတ်နေရတယ်တဲ့ဈဉ္ညာရှောင်မှတ်တော့တယ်အဲ့လိုနောက်ဆုံးက ဒါကတော့ဘုရားဟောတဲ့ပါဠိတော်မှာလာတဲ့ခုနှစ်နည်းပါနော်ဘုန်းကြီးတို့နောက်ထပ်ကကြံသေးတယ်ဗျာတန်အထက်ကလာတဲ့ဟို6နည်းကြံသေးတယ်အဲ့ဒါပြောင်းနေပြီးမှပို့တော့နော်အဲ့ဒီဟိုနိဝရဏကန္ဓာရောက်မှအဲ့အသေးစိတ်ပြောမယ်အဲ့ဒီလေးနည်းခြံထားအောင်မယ်ဒါကတော့အိတ်ချင်ငိုင်ပြီးတဲ့စိတ်တွေပေါ်လာရင်ဖြည့်ရှင်းတဲ့နည်းပေါ့နောက်တစ်ခုကတော့အတန်ကြောင့်အနှောက်အယှက်ဖြစ်တတ်တယ် တန်ကြနောက်ဆက်တွေဖြစ်လာရင်ဘယ်လိုဖြစ်ရှင်းမလဲဘုန်းကြီးတို့တမာရီနုနယ်ရဲ့ချိန်တမာရီကတိတ်အမကောင်းနေဘူးဆိုရင်ဘာဖြစ်တာလဲဆိုအတန်ကြီးကြောင့်အနောက်ဆက်ဖြစ်ပါတယ်မလူတူတယောက်ကဘေးကနေ6ဆိုးလိုက်မယ်ဆိုလန့်ဖြတ်သွားတယ်နာချီလိုက်မယ်လေးလည်းမယ်လေခြင်းတက်တန်နေနာညစ်တန်နေအဆိုင်တော့တကားဖွင့်ပိတ်တန်နေအခုဘုန်းကြီးတို့ဒီနေရာမှာကြတော့ဒီမာကြီးတို့ဒကာကြီးတို့ရဲ့ဒီဒီဒီထဲဝင်လာတဲ့ခါကြတော့ ခါတခါကျတော့အဲ့ဒီလိုဝင်လာမယ်ကျကိုယ်အတန်ကိုမမြင်အောင်ပိတ်လို့ရတယ်ဝီဒီယိုလည်းပိတ်ပြီးမှလောရင်ပိုကောင်းတယ်အဲတခါကျအတန်မပိတ်တခါအဲ့ဒီအတန်ကြီးအကုန်ဝင်လာတယ်အဲ့ဒါမျိုးပြောဘေးနာဖြတ်လျှောက်သွားတဲ့အတန်ကြီးကာတန်စကားတန်ဖုံးတန်အတန်ချက်ဆက်တန်ဘုန်းကြီးတို့နိုင်ငံမှာအတန်ချက်ဆက်တန်တိတ်ဆူတယ်တမာဒီအားမကောင်းရင်ဒီအတန်ကြီးကဆူးညောင်တစ်ဖွဲပဲကိုယ်အနှောက်ရှက်ဖြစ်တယ်အနှောက်ရှက်ပေးတယ်ရတာတမာဒီကိုပြုတ်ကြတယ်အဲ့တော့ရတာတမာဒီလည်းပြက်စီတယ် တချို့ကြတော့ဒီလေးကျင့်လို့ဖြစ်နေပါလေဗမာပြည်မှာကရှိတာတွေဝင်ကြပြီဆိုရင်ပစ္စည်းတွေကိုကျွတ်ကျွတ်ကျွတ်အေးလေးနဲ့ထက်လာထိုင်ပြီးသူလိုချင်တာနိုင်ဟာကျွတ်လို့ကျွတ်လို့ကျွတ်လို့နဲ့ဟိုခေရလူတွေအိမ်မှာစိတ်တွေတိုးအဲ့လိုမျိုးဖြစ်တာအဓိကတော့ဘုန်းကြီးစာပဲမှာပြောခဲ့ပါတယ်အများနဲ့နေအများနဲ့ညီအောင်နေတပါးတဲ့နေတယောက်တဲ့နေတရားနဲ့ညီအောင်နေအများနဲ့နေတဲ့ခါကျတော့အများကိုအနောက်ရမဖြစ်အောင်ပြောတတ်ရမယ်နေထိုင်တတ်ရမယ်သွားတတ်ရမယ်လာတတ်မယ် ကိုကတရားထိုင်နေနဲ့အပြင်သွားရင်လည်းအလေးပေါ်သွားရင်လည်းသူများအနှောက်အယှက်မဖြစ်အောင်ဖြည်းဖြည်းသာသာထားဖို့အမှတ်တရလေးနဲ့ထိုင်ဖို့ကောင်းတယ်အဲကြောင့်သူများလည်းနှောက်ယှက်မဖြစ်ဘူးပြောစရာရှိလည်းဖြည်းဖြည်းသာသာပြောတိုးတိုးသာသာပြောအနှောက်ယှက်မဖြစ်အောင်ပြောဖို့ခုနကဆေးတောက်စရာတို့ဘာလို့ဒီချိန်မှမတောက်တော့နဲ့လေစိုးစီရကြိုးတောက်ခဲ့ပေါ့ဒီရောမှတောက်တော့အများအတွက်နှောက်ယှက်ဖြစ်တော့အဲ ဆေးဘူးတွေဖွင့်တာတွေပိတ်တာတွေခုနကြွကြွရတဲ့ထဲတာတွေပြန်ထဲတာတွေထုတ်တာတွေဟိုရှုံနေတာအဲ့ဒါမျိုးအဲ့မှာဘလို့ဖြစ်တာလဲဆိုထိုင်းနေတဲ့အချိန်မှာကိုကိုအိမ်ကိုထိုင်းတဲ့ကလည်းကြုံလိမ့်မယ်နော်ကိုမိသားစုတွေသားတွေသမီးတွေပြေးလွှာလှုပ်ရှားနေတာတခါနှစ်ခါတော့ဆိုသိခံနိုင်သေးတယ်နော်အကြိမ်များလာဘာဖြစ်တာဒီလောက်လေးမှမသိဘူးလားငါတရားထိုင်နေတာဟိုဒေါသဖြစ်လာပြီသူ့ပေါ့အဲ့လိုတွေဖြစ်တတ်တယ်အဲဒေါသတွေဆက်တိုက်အဖြစ်လာတော့ဘာဖြစ်လာအထုတ်လို့မရတော့ဘူးပေါ့ဗျာ အဲ့ဒါလေးတတိတောက်အဲ့တော့အတန်ကြားတဲ့စိတ်ဆိုးဒေါသထွက်လာရင်ဘယ်သူအကျိုးရုပ်လဲဆိုကိုတရားထိုင်တာပြတ်တဲ့အတွက်ကို့အတွက်အဓိကအကျိုးရုပ်ပါပဲကို့အတွက်အကျိုးအဓိကမဲ့ဖြစ်စေတာဒီအတန်တွေကတော့ရလို့မရဘူးဗျဘာလို့ရလို့မရလဲဆိုတော့ကိုမဟုတ်တာတခြားပုဂ္ဂိုလ်ဖြစ်နေတာကို့အတန်ကိုတော့ကိုရလို့ရတာသူများလုပ်တဲ့အတန်သူများကြောင့်ဖြစ်တဲ့အတန်ရလို့မရဘူးအဲ့တော့အဲ့ဓာတွေကိုဥပ္ပခါပြုမှာ ကိုတယောက်တည်းနေတာမဟုတ်တော့ဘုန်းကြီးကျောင်းမှာလည်းဒီမှာလေတန်ခါဆိုခုဘုန်းကြီးတို့ဘေးဒီမှာဆိုကျောင်းမှာ6ပါးလောက်ရှိနေကပ္ပယလေးတယောက်နဲ့ဆိုခုနှစ်ယောက်ရှိခုနှစ်ကပ္ပယတယောက်နဲ့ဘုန်းကြီး6ပါးပေါ့ခြားပုဂ္ဂိုလ်ရဲ့သွားတန်းလာတန်းဒါတွေပေါ့ဒါတွေဒီခါကဥပ္ပခါပြုပြီးတော့ကိုယ့်ရဲ့ကမ္မထမ်းပဲတင်းတင်းရမှတ်ကြည့်ပါလူတွေကဘုန်းကြီးတို့ပြန်လေးလာသုံးသပ်ခြင်းလေလူတွေကနေစဉ်ဘဝမှာဆူညံနေတဲ့အတန်တွေကြားမှာနေရထိုင်ရတာများတယ် ကိုကဒီအတန်เนี่ยဘလောက်ဆူညံပါစေကိုကဂယုမဆိုင်ပဲနဲ့ကိုယ့်အလုပ်ကိုလုပ်နေလည်းပဲဒီဆူညံတဲ့အတန်เนี่ยမကြသလိုဖြစ်တတ်ပါတရားထိုင်တဲ့အခါမှာလည်းအဲ့ဒီလိုဆူညံတဲ့အတန်เนี่ยကြားလာရင်ဝိခါပြုနော်ကိုမှတ်နေရကမ္မဋ္ဌာန်းတင်းတင်းရင်မှဒါဆိုအတန်အတွက်နှောက်ရှက်မဖြစ်ဘူးဒီနေရာမှာဝိပုဆရာတော်ကြီးရဲ့အဆုံးအမလေးဘုန်းကြီးပြောပါမယ်ဝိပုဆရာတော်ကြီးကဗာမိတ်ထားတယ် အတန်နေကြအနောက်ချက်ဖြစ်ပြီးတော့တရားရှုမှတ်လို့မရဘူးဆိုရင်တဲ့ဒေါသဖြစ်တတ်တယ်အဲတော့ဒေါသဖြစ်လာရင်ဆင်ញင်ပေးရဘယ်လိုဆင်ញင်ပေးရမလဲဆိုဟာဟာတိခဏနဲ့အာမရှိလို့ဒေါသဖြစ်တာလေဒီတန်နေကြကောတိခဏနဲ့အာမရှိတော့ဒေါသဖြစ်တာလေတိခဏနဲ့အာရှိရင်ဒီလိုဒေါသမဖြစ်ဘူးအခုသူတို့ကငါ့ကိုတိခဏနဲ့အာကောင်းအလေးကျင့်လုပ်ပေးနေတာပဲအဲ့လိုဆင်ញင်စဉ်းစားပြီးတိခဏမယ်နော်ပြန်ပြောမယ်နော် ဆရာတော်ကြီးမိတ်တဲ့စကားလေးအတန်ဒီကြောင့်မို့အနောက်ချက်ဖြစ်ပြီးတော့တရားရှုမှတ်လို့မရခဲ့ဘူးဆိုရင်ဒေါသဖြစ်တတ်တယ်ဒေါသဖြစ်လာဘာလို့သိခံပေးရမယ်သိခံပြီးဆင်ញင်ပေးရမယ်ဘယ်လိုဆင်ញင်ရမှာလဲဆိုဘာသိခံနဲ့အာမရှိလို့ဒေါသဖြစ်တာသိခံနဲ့အာရှိနေဒီဒေါသမဖြစ်ဘူးအခုသူတို့ကငါတို့ငါ့ကိုသိခံနဲ့အာကောင်းအလေးကျင့်ပေးနေတာပဲအဲ့လိုဆင်ញင်စဉ်းစားပြီးသိခံနိုင်သိခံမြင်မှ ရင်လည်းအဆင်ပြေနိုင်ပါလေဒါကဝေဝီဆရာတော်ကြီးမိတ်တဲ့စကားပေါ့နော်နောက်ဆုံးလို့ဆရာတော်ကြီးမိတ်တဲ့စကားလည်းကောင်းတယ်ဆုံးလို့ဆရာတော်ကြီးကတော့ဗာမိတ်လဲဆိုတော့တရားရှုမှတ်တဲ့အခါမှာဘာမှမကြားတဲ့နေရာမကြားတဲ့နေရာရောက်အောင်သွားမှာဒါဆိုအတန်အတွက်ဆိုရင်ကြောင်းကြစရာမဖြစ်တော့ဘူးဒီလိုမိတ်တာတရားထိုင်တဲ့အခါကျတော့ဘုန်းကြီးတို့တမာရီအာမကောင်းသေးခင်ကြတော့တမာရီအာကောင်းစားတော့တမာရီအာမကောင်းသေး တမာတိဖြစ်စာတို့အာမကောင်းသေးခင်တို့ကြောင့်ဘာဖြစ်တာလဲဒီသေးသေးအတန်လေးတွေကစာကြားတယ်။နာရီအဲစက္ကန့်တန်အကြာလေးတွေကစာကြားနေတယ်။နာရီလဲနာရီသွားတဲ့အတန်လေးတွေကစာ။နောက်အလေးတွေကြားတဲ့အတန်ကစာကြားတယ်။ဒါကတော့တမာတိအာမကောင်းတမာတိအာကောင်းလာပြီဆိုရင်ဒီမဆိတ်နာအောင်နဲ့ကတ်သွားတော့လေကတ်သွားရင်ဘာသာမှမကြားတော့အဲ့ဒါကိုပြောတယ်ပြောမကြားတဲ့နေရာရောက်သွားပါ အဲ့တော့အတန်ကနှမျိုးရှိတာပေါ့လေအပြင်တန်အတွင်းတန်ဒါပေမဲ့ဆုံးလို့ဆရာတော်ရမိတ်နဲ့အပြင်တန်နဲ့အတွင်းတန်ကပိုကျယ်တယ်နော်အတွင်းတန်ကိုထိမ့်နိုင်တယ်အပြင်တန်ကထိမ့်နိုင်တာလေအဲ့ဒီမှာဗာမိတ်ထားလဲဆိုတော့ဒီအိတ်မပြောတဲ့ဒိတ်စိတ်တဲ့ညတွေမှာပေါ့နော်ကိုအတွင်းနဲ့ကို ပြောနေတာစဉ်းစားနေတာအဲ့ဒါအတွင်းတန်ကောတယ် အဲ့ဒါပိုကျဲတယ်ပိုပြီးတော့ဆိုးရတယ်ပိုပြီးအနှောက်ယှက်ဖြစ်တယ်ဒါကြောင့်စကားပြောတဲ့ကနှစ်ယောက်ပြောတာရှိတယ်တယောက်တည်းပြောတာချင်းနှစ်ယောက်ပြောပြီးဆိုဟိုတယောက်ကမပြောဘာမှဆက်ပြောလို့မရဘူးရသွားတယ်တယောက်တည်းပြောတာဆိုတာကတယောက်တည်းအတွင်းနဲ့ပြောနေတာပြောတယောက်တည်းအတွင်းနဲ့နေတာကိုပြောတာအဲ့လိုအတွင်းနဲ့နေဘယ်တော့မှရမရဘူးတရားနဲ့နေမှရရအဲ့ဒါကိုပြောပါ ဒါကတော့ခက်ခဲဖြစ်ရှင်းတဲ့ဒီနည်းပေါ့နော်အတန်နေကြားလာရင် ဖြစ်ရှင်းတဲ့နည်းနောက်တစ်မျိုးပြောမယ်နောက်တစ်မျိုးကတော့ဗာလဲဆိုနမိတ်တွေထင်လာတတ်တယ်ဒီနမိတ်တွေထင်လာရင်လည်းခက်ခဲဖြစ်တတ်ပါတမာရီအကောင်းလို့ကိုယ်တမာရီအကောင်းလာရင်ကိုယ်လွန်သွားတဲ့ဆွေမျိုးသားချင်းတွေလည်းဆွေမျိုးသားချင်းတွေမြင်တတ်တယ်တခါလေပုံနေနေနဲ့တွေ့တတ်တယ်တောတွေတောင်တွေရေမြေတွေပင်လယ်သမုဒ္ဒရာတွေဒါမြင်တတ်တယ် ဖရာဆင်းရဲတော်တွေတွေ့တတ်တယ်ဇေဒီတော်တွေတွေ့တတ်တယ်ယဟန်တန်ဃာတွေဖူးရတတ်တယ်နတ်တွေမြင်ရတတ်တယ်တရှိသေးတွေမြင်ရတတ်တယ်အတုပလောင်းကောင်ပုတ်တွေမြင်ရတတ်တယ်အယိုးစုတွေမြင်ရတတ်တယ်အတုပလောင်းကောင်တို့ရိုးစုဆိုတာတခါလေးသူများရိုးစုမြင်တတ်တယ်တခါလေးကိုရိုးစုတခါလေးသူများအလောင်းကောင်ပေါ့တခါလေးကိုအလောင်းကောင်ပေါ့ကြီးလည်းကိုမြင်တတ်တယ်အဲ့ဒီလိုမြင်လာတဲ့အခါကျခုနဘုရားဆိုင်တော်အာရုံတွေတွေ့လာရင်တော့သူတွေကကြည်နူးကြတယ်ပေါ့ လောင်းကောင်ပုတ်တို့အယိုးစုတွေတွေ့လိုက်ကြောက်တတ်ကြတယ်အဲ့လိုကြောက်လိုက်လာရင်တော့ဘုန်းကြီးတို့ကဘယ်လိုသင်လဲဆိုအဲ့ဒီကြောက်တတ်တဲ့အာယုံကိုမေတ္တာပုတ်ကြောက်တတ်တဲ့အရာကိုပေါ့မေတ္တာပုတ်အမြဘေးဝေဒီလိုလဲလုပ်လို့ရခါတလေကြတော့ဒီမြင်ပုံကြီးကနှမျိုးရှိတာပေါ့နော်သူကသူသမာရိယာကောင်းလို့နမိတ်ထင်လို့မြင်တာရှိတယ်တခြားပုဂ္ဂိုလ်က6လမ်းလို့လို့ပြတာမျိုးအမျိုးမျိုးရှိတာပေါ့ကြောက်စရာအာယုံမျိုးတွေတွေ့လာလို့ကြုံလာလို့ကြောက်စိတ်တွေဝင်လာရင်မှတ်တာပါ မေတ္တာပို့ပါဒီများသောဖြင့်လူအများစုကအန္တရာယ်ကင်းကာရရုပ်ပြီးအဲ့ဒီပုဂ္ဂိုလ်မောင်းထုတ်တာများတယ်ဘုန်းကြီးကအဲ့လိုမလုပ်စေချင်ဘူးမောင်းမထုတ်စေချင်ဘူးသူလည်းသူဟာသူ့ဘဝနဲ့သူနေပဲစီခါတလေကြတော့သူတို့ကကိုယ်ဒီလိုတရားနဲ့နေတဲ့ပုဂ္ဂိုလ်များကြကုသိုလ်များပေးမလားသူတို့မှဒုက္ခတွေရောက်လို့အကူအညီတောင်းတဲ့အနေနဲ့ဖြစ်တတ်တယ်ဘုန်းကြီးတွေ့ကြုံရအောင် အဲ့ဒီခါကျကိုယ်ကကြောက်တဲ့ခါကျဟာတန်ဖို့တွေရိုးအနေကင်းခါတာရိုးထုံတာဟိုလူကဆင်းရဲဒုက္ခရောက်လို့ကုညီတောင်းလာတာကိုကမကံထုတ်လိုက်တဲ့ခါပို့ဒုက္ခရောက်တာလေဒါကြောင့်ဘုန်းကြီးတို့ကဘာမှလဲအဲသူတို့တွေးလိုက်မြင်လိုက်ကြောက်လိုက်ရင်ဘောမထုတ်ပါနဲ့တန်ဖို့တွေမရုပ်ပါနဲ့အနေကင်းခါတာမရုပ်ပါနဲ့မေတ္တာပို့ပါမေတ္တာပို့ပြီးတော့ဘာလုပ်လို့ရဟာဒီနေ့ဟုတ်လားအာဘာကုသိုလ်တွေလုပ်ပါအခုတရားထိုင်တဲ့ကုသိုလ်လုပ်တယ် ုန်းကြီးဆိုတော့ကိုတရားဟောတဲ့ကုသိုလ်ကုတယ်မာကြီးတို့တရားကြီးတို့ယောဂီသူတို့ရှင်တွေကတရားနာတဲ့ကုသိုလ်ငါဒီကုသိုလ်တွေလုပ်တယ်တရားထိုင်တဲ့ကုသိုလ်လုပ်တယ်ဒီကုသိုလ်တွေကိုမင်းတို့ပေးပါတယ်မင်းတို့ဝမ်းမြောက်ဝမ်းသာဖြစ်ကြပါသဘောတူကြပါလက်ခံကြပါဘုန်းကြီးတို့လူမျိုးကတော့တာရုခုံမဆိုတာမျိုးမဟုတ်ပါဘူးဗျာသူကသဘောတူမဲ့လက်ခံမဲ့ဝမ်းမြောက်ဝမ်းသာဖြစ်မဲ့သူရပါပါအဲသူဘဝဆောင်းနေပါညာအကုန်ပြည့်စုံသွားတော့အဲသူတို့လည်းကျေနပ်သွားတော့အဲ့ဒါမျိုးကိုတုတ်ဆင်ခြင်းပါတယ်ကြောက်လာရင်နော် အဲ့ဒီလိုလှုပ်လုံးမှဒီဒီဟာတွေကပျောက်မသွားဘူးဆက်တွေ့နေသေးတယ်ဆိုရင်ဒီခါလေ तू तू ဒီနားလေးနေတာလို့ဖြစ်နိုင်တာပေါ့လေအဲ့လိုမှလှုပ်လို့မရရင်နောက်တနည်းကတော့ဘုန်းကြီးတို့တပည့်ရန်တော်ရဆရာတော်ဆိုဗမာပြည်မှာနာမည်ကြီးဆရာတော်ရှိခဲ့ဘူးကတခုလိုမဘာဘောဓိအမြိုင်ဆရာတော်လို့ပေါ့လေလူတွေလိုက်လာတနည်းပြောင်းလူတွေလိုက်လာတနည်းပြောင်းဟိုဘက်ခက်ကအင်္ဂလိပ်လက်ထက်ကတပည့်ရန်တော်ရဆရာတော်ကြီးဆိုရှိခဲ့ ဆရာတော်ကြီးကဒီတော်ထဲမှာအာထုတ်တယ်သစ်ပင်တစ်ပင်အောင်သွားအာထုတ်တယ်အာထုတ်တော့အဲ့ဒီသစ်ပင်အဲ့ဒီမှာပြိတ္တာကြီးတစ်ကောင်လာနှောက်ရှက်တယ်ဆရာတော်ကြီးကစိတ်ကူးတော့ဩဒါတော့သူ့သစ်ပင်ဖို့နေမှာပဲဆိုပြီးတော့အဲ့ဒီသစ်ပင်ကဝိုးဝိုးလွင်တိခေါင်ကိုယ်မြင်မှာထိုင်မြန်တယ်အဲ့ဒီနေရာလဲလာနှောက်ရှက်ပြန်တယ်ဆရာတော်ကြီးကပါစရာဩဒါလည်းသူ့ပိုင်နေမှုထင်တယ်သူခဝေးသွားလောက်ပြန်တယ်အဲ့ဒီကလည်းလာနှောက်ရှက်တယ်နောက်ဆက်တော့ကြဆရာရရပါစေအင်းဒါကတော့သူ့နေရာမဟုတ်ဘူးဒါတော့ဝေးတဲ့နေရာသူလိုက်နောက်ဆက်တော့ အဲတော့သူကပါကဲပြိတ္တာလဲပြိတ္တာလို့ငါလဲငါအလုပ်လုပ်မယ်သူဥပ္ပခါပြုပြီးကိုတရားကိုမှတ်တာပါပဲတခါတခါကြလေဒီအတန်တွေကကိုကကြောက်လန့်လည်းမရှိဘူးကိုတည်းအနေအခက်ခဲလည်းမရှိဘူးသူဥပ္ပခါပြုလိုက်ဥပ္ပခါပြုပြီးကိုတရားကိုတင်းတင်းချင်းမှတ်အဲ့ဒီခါကြရင်လည်းဒါတွေကနိုင်သွားတတ်ပါတယ်နော်နှစ်နီးပေါ့ဗျာဒီခုနအာယုံမျိုးမျိုးတွေတွေ့လာရင်ခုနဒီဟာတွေကိုလိုက်ပြီးတော့မရှာနဲ့တော့ဒီမှာဘုန်းကြီးထပ်ပြောချင်တာဒီ ဖះရှင်ဖះပုံဖះတို့ဇေဒီတို့ရဟန်းတန်ကဖူးမြော်ရတဲ့အခါမှာလူကကြည့်ပြီးလိုက်ရှာတတ်တယ်အဲ့မလိုက်ပါနဲ့ဥပ္ပခါပြုတ်ထားတယ်ယတနာဘယ်လိုဖြစ်တာလဲကိုတခါမှမတွေ့ရအောင်ဆိုတွေ့ကျင်တယ်မြင်ကျင်တယ်အဲ့လိုမျိုးတွေလည်းဖြစ်တတ်တယ်လိုက်ကြည့်တကယ်ဖွင့်ကြည့်လဲမရှိပြန်ဘူးအဲ့လိုမျိုးလည်းဖြစ်တယ်ဒါကြောင့်အဲ့ဒါမကြည့်ပါနဲ့ဥပ္ပခါပြုတ်မှခုနကြောက်တဲ့လန့်တဲ့စိတ်တွေပေါ်လာရင်တော့ဘာလို့ရမလဲဆိုတော့မေတ္တာကိုမျှပေးဝေး ဘေးကကိုတရားကိုတင်းတင်းရင်မှနောက်အခက်ခဲတစ်ခုကရှုမှတ်ရင်ရှုမှတ်ရင်အာနာမနာမှတ်တဲ့ပုဂ္ဂိုလ်ပြောတာနော်ဝင်လေထွက်လေပျောက်နေတတ်တယ်ဘုန်းကြီးတို့တရားရှုမှတ်တဲ့ခါမှာဒီအာနာပါနကမ္မနာစရပြောခဲ့ပါတယ်ဘုန်းကြီးတတိမြေကပထမဝင်လေထွက်လေပေါ်မှာတတိမြေအောင်ကျင့်ဒုတိယကအဲတတိမြေလာရင်ဒါရေပုံရနော်တတိမြေလာရင်လေရတူတူဝင်လာရှေးဝင်လာသိလာနိုင်မယ် အဲတို့တို့ဝင်တယ်ဆိုတော့ဖြည်းဖြည်းချင်းဝင်မြန်မြန်ဝင်တာရှည်တယ်ဆိုတာဖြည်းဖြည်းချင်းဝင်တာအဲရှည်လာပြီဆိုရင် အစလည်းဆုံးသိအောင်မှတ်ဒါတဘာကပရိတံဝေအစလည်းတတိလေးကတ်နေအောင်မှတ်နော်အဲ့လိုမိုင်းမိုင်းနဲ့ဒီလေးကပရမတော့ခက်ကြမ်းကြမ်းတွေ့တယ်တုတ်ချောင်းကြီးလိုတွေ့ခြင်းတွေ့မယ်ကြမ်းကြမ်းကြီးတွေ့မယ်နောက်တော့တိမ်မွေးတိမ်မွေးတိမ်မွေးတိမ်မွေးတိမ်မွေးတိမ်မွေးဖြည်းဖြည်းချင်းတိမ်မွေးသေးသေးမြင်မြင်လေးထိတိမ်မွေးတကယ်အားထုတ်ဖို့တကယ်တွေ့ပါလိမ့်မယ် အဲ့ဒီလိုချိန်ကာလလည်းအမြဲတမ်းမှတ်လို့ကောင်းတယ်အဲ့လိုတိမ်မွေးရနေဒါကလုံးစုံချင်းရပြောတယ်နော်အချင်းရဆိုအစလည်းဆုံးသိအောင်မှလုံးစုံချာစမှငြိမ့်ပြီးသုဒ္ဓအာနာပါနာကျန်ဒီလေးဟာတိမ်မွေးတော့ငြိမ့်တော့ကျင်ရမယ်လို့ပြောတော့အာနာပါနာနဲ့တခြားကမ္မထာနဲ့မတူတာကအာနာပါနာကြာမှတ်လေတမာရီအကောင်းလေမထင်ရှားလေမထင်ရှားလေအဲ့လိုဖြစ်အောင်ကျင်ရ တခြားကမ္မဋ္ဌာန်းတွေကြတော့တမာရီအကောင်းတွေထင်ရှားလေးထင်ရှားလေးမှတ်လို့ကောင်းလေးဒီကမ္မဋ္ဌာန်းမှာအိမ်မှာယောဂီတွေကဘာဖြစ်တတ်လဲဆိုတော့အဲ့ဒီလိုတိမ်မွေ့မထင်မရှားဖြစ်လာတဲ့ကကြမှားတာအားမရလေကပျောက်နေလို့ဖြစ်လာအဲ့ဒီကကြဘာဖြစ်လာလဲဆိုတော့တခြားအာယုန်တွေလိုက်ရှုတော့တာထင်ရှားတယ်လိုက်ရှုတာလို့နောက်လေကိုမထင်ရှားရင်လည်းတမင်တကာလှုပ်ရှုတာလို့ဒါမျိုးတွေလှုပ်တယ်အဲ့ဒါမျိုးမလှုပ်ဆင်ကြပါဘူး လေရသိမ့်မှုလို့ရတယ်လို့ဖြစ်သွားရင်အဲ့မှာဘာဖြစ်လဲအာမရတဲ့ခါကျတော့ဟိုလိုဒီလိုဟိုလိုလို့ဒီလိုလုံးနေရင်းထဲမှာကြက်နေတာလို့အသက်ရှူရတယ်လို့ဒါမျိုးဖြစ်တာမွန့်ကြတယ်လို့ဒါမျိုးဖြစ်တချို့လဲအဲ့လိုဖြစ်လာကြောက်ပြီးတော့ဆက်မမှတ်ရဲတာတွေဖြစ်တာပေါ့တချို့ကြလဲဟိုခပ်ပြင်းပြင်းရှူတတ်တဲ့အလေးကျင့်ရှိလာဒီသိသိမွေးတွေဖြစ်လာရင်သူကတမာရီမဖြစ်တော့ဘူးလို့ဖြစ်ထင်တတ်တယ်အဲဒီခါကျတင်းခပ်ပြင်းပြင်းလှုပ်ပြီး ရှုမှတ်တမာရီရတဲ့စိတ်ကစွဲထားတော့ဒီလိုတော့ဆွဲမထားစေချင်ပါဘုရားကခက်ကြမ်းကြမ်းလုပ်ပြီးမရှုရဘူးနော်ဒီလိုမိန့်ထားတယ်ဘုန်းကြီးပြောပါမယ်နောက်တစ်ကြောင်နောက်တစ်ချိန်ညာနော်အဲတော့ကြောက်လန့်ပြီးတော့ကမ္မထမ်းလုပ်ကိုရက်ရှာမလို့ပါဘူးအဲ့မှာဝိသုဒ္ဓိမကဘာညွန်ထားလဲလေလေးတိမ်မွေ့လိုက်ဒါဘုန်းကြီးဟိုအာနာပါနပြောတဲ့ကဆက်ပြောဖို့လည်းရှိပါတယ်အဲ့လိုလေလေးကတိမ်မွေ့လာပြီးငြိမ့်သွားပြီးမတွေ့ရတော့ပျောက်တယ်လို့ဖြစ်နေပြီဆိုရင် ဒီဆောစောကတချို့ကလည်းဒီနားလေးစိတ်ကကတ်ထားရှိတယ်တချို့ကလည်းဒီနာသီးဝါမှာကတ်ထားတာရှိတယ်ဒီတဏှာမှာကတ်ထားဒီငကိုတော့ဒီကတ်တဲ့နေရာကဒီမြောင်းရလက်ကောင်းတော့စိတ်ကကပ်ပြီးရှူတဲ့အတွင်းနဲ့ဆိုရင် လေသိမ်မှုလို့ချုပ်ပြောင်းငြိမ့်သွားရင်ဒီနှာခေါင်းဝါမှာကတ်ခြင်းနှာခေါင်းဝါမှာဘယ်ဘက်တန်တလားညာဘက်တန်ညာဘက်ကဘယ်ဘက်တန်ဘယ်ဘက်အသားလေးကတ်ထားစိတ်လေးအတိလေးကတ်ထားတာအတိလေးကပ်ပြီးတော့ဝိသုဒ္ဓိမကဆင်ញင်ခိုင်းတယ် ဒီနေရာမှာဒီကမ္မထံကြတော့တတိဉာဏ်လိုပါတယ်လို့ဒီလိုမိန့်ထားတယ်ဘုရားရှိခိုးတယ်မိန့်ထားရှိတယ်ဘုရားအဲ့ဒီပိုင်းကျထပ်ပြောမယ်ဒီတော့တာမမမှတ်ထားမယ်ဉာဏ်နဲ့ဉာဏ်လိုတာဘယ်လိုလိုလဲဆိုလောကမှာအသက်မရှူတဲ့ပုဂ္ဂိုလ်ခုနှစ်ဦးဆိုပြီးတော့ရှိပါတယ်အခုဆရာဝန်တွေပါတော့ဘုန်းကြီးတချို့ဟာတွေကဆေးပညာရငင်းခုံစရာတွေရှိတော့မငင်းခုံနေရပဲဘုန်းကြီးတင်တာများတယ် သေသွားပြီဗျာသေသွားတဲ့ပုဂ္ဂိုလ်အသက်မရှိဘူးပေါ့ဗျာအဲတော့တရားမှန်မှန်နဲ့ဒီဝင်လေးကချုပ်ငိမ့်ငိမ့်တိမ်မွေ့သွားမတွေ့တော့ဘူးဆိုတော့ဘာရှင်ရမလဲငါသေသွားတဲ့ပုဂ္ဂိုလ်မဟုတ်ဘူးငါအသက်ရှင်နေတဲ့ပုဂ္ဂိုလ်ငါတတိတမာရီပညာအားနဲ့တော့ဒီလေးမတွေ့တာပဲတတိတမာရီပညာအားလုံးအားကောင်းလာဒီလေးပြန်တွေ့မှာပဲအဲ့လိုဆင်ញင်ကြည့်လိုက်ဆင်ញင်ပြီးတော့အတိလေးကိုဒီနှာခေါင်းကမှကတ်တာ အဲ့လိုဆင်ခြင်ပြီးနှာခေါင်းကကပ်ပြီးတော့တတိလေးနဲ့စောင့်ကြည့်တဲ့ကမကြာမီမှာလည်းသူကတိမ်တိမ်မွေ့မွေ့လေးလေးပြန်တွေ့တတ်တယ်တိမ်တိမ်မွေ့မွေ့လေးလေးတွေ့အဲ့ဒီလေလေးမှာပဲတတိကပ်ကြည့်အဲ့ဒီမှာကြောင့်ဝင်လေထွက်လေလောက်လို့မရတော့ဘူးနော်အတိလေးကပ်ကြည့်ရမယ်တိမ်မွေ့တဲ့နောက်ပိုင်းတော့ဘုန်းကြီးတို့ကဘာဖြစ်စေချင်လဲဆိုဒီအတိလေးကပ်ကြည့်တာကိုပုံလှုပ်ခြင်းလှုပ်စေခြင်းနဲ့မဇန်လိုင်းသွားတဲ့ပုံကောင်များကြတော့အတိလေးကပ်ကြည့်မှ မှတ်နေပြီဆိုပထမဇန်ကနေဒုတိယဇန်ကူးတဲ့အခါတော်တော်ခက်တယ်။ဒါဇန်ပိုင်းတွေလည်းပြောမယ်နော်။တကယ်လို့ဇန်တိုင်းသွားခြင်းတဲ့ပုဂ္ဂိုလ်ကဒီမှတ်တဲ့လေးခြင်းနဲ့အာတန်နေဒုပထမဇန်ဒုတိယဇန်မတည့်ဘူး။ဒီကိစ္စနဲ့ပတ်သက်တကတယောက်ကမေးဘူးတယ်။ဆရာတော်ဒီပြီးတော့ပထမဇန်တော့ရပြီဗျာ။ဒုတိယဇန်ဘယ်လိုတက်အောင်မှမသိဘူး။အတက်ခက်နေတယ်။အဲအဲ့ဒီလိုမှတ်တဲ့လေးခြင်းရှိတဲ့ပုဂ္ဂိုလ်ကတော်တော်တက်ရခက်တယ်။သင်ပေးလည်းမရဘူး။ဘာဖြစ်လို့ तू ကလေးခြင်းကပါနာ။အဲအဲ့ဒီဟာလေး။ အဲဒီအဲ့ဒီလိုတိမ်မွေးတဲ့ချိန်ကနေစပြီးအတိလေးကတ်ကြည့်တဲ့အလေးကျင့်လုပ်ပေးစေချင်တယ်ဒါကတော့ဘုန်းကြီးတို့ဗာလဲဆိုဝင်လေထွက်လေပျောက်နေတဲ့ခါမျိုးကိုဆင်ញင်ရမယ်ဆိုတကယ်တော့ကမ္မဋ္ဌာန်းနဲ့ကမ္မဋ္ဌာန်းနဲ့ကတတိပညာလိုပါတယ်နော်တတိအကောင်တတိနဲ့မြင်အောင်ဘယ်လိုလုပ်ရမလဲပညာဉာဏ်တွေဖြစ်အောင်ဘယ်လိုမှတ်မလဲကမ္မဋ္ဌာန်းနဲ့လိုတယ်အာနာပါနကမ္မဋ္ဌာန်းကြဘုရားဓာတ်ရိုက် ပါဠိနဲ့ဓာတ်ရိုက်မိန့်ထားတာရှိတယ် ဒါလည်းဟိုဘက်ပိုင်းကြပြောမယ်နော် နောက်တစ်ခုကတော့ဗာလဲဆိုတော့ဒီတရားရှုမှတ်နေတာခန္ဓာကိုယ်ကြီးလှုပ်နေတတ်တယ်နော်ညာတော့ဖြင့်ဒီဝါယောတမှတ်တဲ့ပုံကုမျိုး မာစီနီးနဲ့ဝါယောတမှတ်တယ်အဘုန်းကြီးငငယ်တုန်းကဖြစ်ပျက်တခုပြောမယ်နော်89နှစ်မှာဘုန်းကြီးမာစီဆရာတော်ကြီးထံမှာရန်ကုန်မှာအထောက်ပါတယ်87မှာမန္တလေးမှာစိန်မမှာဆရာအထောက်တယ်အဲ့ဒီချိန်မှာမန္ရန်ကုန်မှာ2လခွဲလောက်အထောက်ခဲ့ဘူးတယ်မန္တလေးမှာလည်း2လခွဲလောက်ကြာတယ် ဘုန်းကြီးကအိမ်မှာတဝါနှစ်ဝါနှုတ်တဝါလောက်ရှိမှာပေါ့နှစ်ဝါရတာမသိဘူးအဲ့ဒီလောက်ဟုတ်တယ်ဘုရားဖြစ်စာအထောက်တာဒုတိယအကြိမ်ကျတော့ဒီမန္တလေးရောက်ပြီအဲ့ဒီချိန်မှာဆယ်ဝါလောက်ရတဲ့ကျောင်းတဲ့ဆရာတော်တပါးအဲ့ဒီဆရာတော်လည်းလာအထောက်တယ်သူကတော်ဘက်ကသူကဘယ်လိုဖြစ်လဲဆိုမာဇီနီးကဖြစ်တဲ့အတိုင်းမှာခန္ဓာကြီးကဒီလိုစလောက်တယ်လောက်တယ်လောက်တယ်မှတော့ပုံလောက်တယ်အဲ့လိုဖြစ်တာ နောက်လှုပ်နေမှာကခန္ဓာကိုယ်ကြီးကဒီအောက်ကိုရိမ့်ပြီးတော့ခေါင်းကြီးနဲ့ဒုံဒုံဒီလိုရိုက်နေခံထားစရာရောက်တော့လေဖြစ်တဲ့အတိုင်းမှာဖြစ်တဲ့အတိုင်းမှာတော့ဒီလိုဖြစ်နေတယ်ရှေ့မတွတ်တယ်ဘုန်းကြီးတို့လည်းတွေ့နေတာပဲတူထိုင်နော်ဘုန်းကြီးတို့လာမေးတယ်ဘောတိတာရဲ့ကိုလိုကနှစ်ကြိမ်ရှိပြီအထုတ်တာတပြည့်တော့ဒီလိုဖြစ်နေတယ်ဘယ်လိုမှလုံးမြောက်ဘယ်လိုမှဘုန်းကြီးတပြည့်တော့လည်းကမ္ဘာဆရာမဟုတ်ဘူးနှစ်ကြိမ်ကရှိတာပဲရှိတာပဲဘာမှမသိဘူးအဲ့ချိန်ကဘုန်းကြီး စာပေနဲ့စာပေလောက်တုံးရှိပါသေးတယ်ဒီလောက်တွေလေ့လာတာမရှိပါဘူး။နောက်ကမ္မထံဒီတော်တော်ကြာကြာအထုတ်ရများများအထုတ်လာတဲ့အခါကျတော့ဆနစ်အဲ့ဒီချိန်ကနေဆနစ်ဆဝါရတဲ့ချိန်မှဒီဟာကိုပြင်းနေနေသိတယ်ဗျ။ဒါပေမဲ့အဲ့ဖုန်းကြီးနဲ့မတွေ့တော့ဘူး။တစ်ခါတစ်ခါမှဒီတချို့နီးတွေကအဲ့လိုအခက်အခဲတွေရှိတယ်။ပေါ်တဲ့အတိုင်းမှတ်လို့ရင်လည်းအဲ့ဒီမျိုးအခက်အခဲပေါ့။ ပေါ်တယ်တန်လှုပ်တော့လှုပ်တယ်လှုပ်လှုပ်နေရလှုပ်တယ်လှုပ်တယ်မှတော့ပို့လှုပ်တယ်ပေါ့ဟိုတနေ့ကခွန်ကြီးပြောတယ်ကကျင်တဲ့စိတ်ပေါလာကကျင်တဲ့ကကျင်မှာထိုင်ကနေတာလေအဲ့ဒါမျိုးရောက်အောင်ပြန်တော့မယ်အဲ့ဒီမျိုးလှုပ်တဲ့ပုံကုံမျိုးကြရင်တော့ဘုန်းကြီးတို့ကငြိမ်းမှကောင်းတယ်ငြိမ်းမှတမားလေးဖြစ်တယ်ခန္ဓာကိုယ်နဲ့ဒီနာညာကိုကပ်မှခိုင်းတာငြိမ်းအောင်ခါတလေသူ့အကိုသူ့အသူမမှတ်တိုင်းကမ္မထမ်းဆရာကိုပေးတာဒါလည်းလှုပ်လို့ရတယ်နော်အဲ့တော့ဒီမှာတချို့ကြဒီဝင်လေထွက်လေမှတ်တဲ့ပုံကလည်းခန္ဓာကိုယ်တအားလှုပ်နေတာ ခေါင်းနေလည်းလှုပ်ကိုယ်တွေလည်းလှုပ်ဟုတ်လားဒါပဲတရားကြီးမတရားလှုပ်ရှူတာကိုရှူတော့အဲ့လိုမျိုးတွေဖြစ်တာအဲ့ဒီမှာဘုန်းကြီးတို့ဒီအာနာပါနပြီးကန်ဒီမှာဘုန်းကြီးဒီမှာခေါင်းစည်းတော့မပါသေးဘူးနောက်ပိုင်းပြီးကန်ဒီကြပြောမယ်အာနာပါနကမ္မထာကိုပွားများအထောက်ရရင်အကျိုးဆိုပြီးတော့မဝေကတန်ယုတ်မဝေကတန်ယုတ်ဒုတိယဘိက္ခုတုံးမှာဘုရားဟောတာအဲ့ဒီတည်းကနည်းနည်းပြောမယ်ဗျာ အာနာပါနအထုတ်တဲ့ပုဂ္ဂိုလ်များဟာပါဠိကျွတ်ပြမယ်နော် ကိုလုံနေရလေးတွေကိုစာနဲ့ညီတောင်းလောက်တာပေါ့နေဝကာယတအိဇိတံဟောတိအာနာပါနအထုတ်တဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ရွေခြင်းလှုပ်ခြင်းမရှိဘူးမရှိအောင်ရှိအောင်ခုနလိုကြည်လိုက်လေတတိမြင်အောင် လုပ်မယ်အတူရှိသိအောင်လုပ်မယ်စားလည်းဆုံးတယ်တပြည့်ပြည့်တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့သွားခဏကငြိမ်သက်သွားတာအဲ့ဒါကိုတမင်တကာလှုပ်ရှူအောင်ပရိမအတိုင်းအကျိုးပြောတာ အာနာပါနအထုတ်တဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ရွေရှားခြင်းမရှိဘူးတဲ့ဖန်တီတောင်ဟာစိတ်တတစိတ်ခန္ဓာကိုယ်လည်းရွေရှားခြင်းတုံ့လောက်ခြင်းမရှိဘူးစိတ်လည်းရွေရှားခြင်းတုံ့လောက်ခြင်းမရှိဘူးတရားပြောတာတယ်အဲ့ဒီလိုတမင်တကာလှုပ်ရှူနေတော့ဘုရားအောင်မညီဘူးဗျအဲ့ဒါလေးပဲအဲ့တော့တမာရီကလည်းရတာတမာရီကလည်းဟိုဘယ်လိုပြောလောက်တမာရီလို့ဖြစ်နေတာပေါ့လေအဲ့တော့ဘုန်းကြီးတို့ကတော့ငြိမ်ငြိမ်သက်သက်ရှူတာမျိုးကြိုက်ပါတယ်ဒီဟာလေးတွေဘုရားဝဆုံးမနဲ့ နောက်တစ်ခုဘာဆက်မိန်လဲဆိုနောက်တစ်တုတ်ပေါ့ခုနတစ်တုတ်နော်မာကပိနာတုတ်တယ်နော်ဘုန်းကြီးပြောတာမှားတယ်ဘေကုနေဘေဒုတိယဘေကုတုံပေါ့မာကပိနာတုတ်နောက်တစ်ခုကြတော့ပတိပုံမမတုတ်ဆိုအဲ့ဒီကြဗာမိတ်လေလို့အာနာပါနမှတ်တဲ့ပုဂ္ဂိုလ်ကနေဝကာယောကိလမတိခန္ဓာကိုယ်မပင်မန်းဘူးတယ်ဗျဒါအာနာပါနမှတ်တဲ့ပုဂ္ဂိုလ်သတိထားကြည့်လိုက်ဘုန်းကြီးနီးမျိုးစုံအထောက်ဘူးတယ် ဒီဓကပ္ပဌာန်တွေပါလို့ဟာတသားလောက်ဆိုခန္ဓာကိုရိုက်ချထားရနေတာတော်တော်ပင်ပန်းတယ်နော်အဲ့ဒါမျိုးဖြစ်တတ်ပြီးတော့ဗာမိတ်လဲဆိုနာသခုနီးဆက်မျက်စိလည်းမပင်ပန်းဘူးတဲ့အာနာပါနာမတ်တဲ့ပုဂ္ဂိုလ်များအာကျန်တဲ့ကမ္မဋ္ဌာန်းတွေကတော်တော်ပင်ပန်းတယ်ချို့ဆိုဒီဝါယောဒမတ်တဲ့ပုဂ္ဂိုလ်ကြောင့်ဝါယောဒသိမြကောင်းကင်ဒီလိုကုန်းကုန်းကုန်းကုန်းရှာရှာရှာရှာနဲ့ခန္ဓာကိုယ်လည်းပင်ပန်းမျက်စိကလည်းဒီအတင်းစိုက်ကြည့်ရတယ်လို့ဖြစ်တော့မျက်စိလည်းပင်ပန်းလို့မျိုးဖြစ်တယ် ဒီအာနာပါနာမှတ်တဲ့ပုဂ္ဂိုလ်ကတော့ဘာဖြစ်တတ်လဲတမာရိမြခင်ကြားကြသူကဒီလေးကိုထင်ရှားမြင်နေတာကိုမြင်ရင်တော့မျက်စိနဲ့အဲ့ဒါမျိုးစိုက်ကြည့်နေဒီမျက်ကြဒီလိုနေရာတွေတင်းတတ်တယ်အဲ့ဒါမျိုးပဲတွေ့တတ်တယ်တမာရိရတာအဲ့ဒါဒီမဖြစ်ဘူးဗျအဲ့ဒါမှတ်တာပြီးတဲ့အခါကျအနုပါရာယမေအာသဝိစိတ်တံဝိမု ක්ති တဲ့ဒီတမာရိအားကောင်းလာရင်တော့ဒီ ကိလေသာနိဝရဏတရားတွေအတောတရားတွေလွတ်မြောက်ဒီဟာတွေဆွဲလန်းနေကင်းတဲ့နိဗ္ဗာန်ရောက်သွားနိုင်တယ်ဒါကတော့အာနာပါနာအထုတ်တဲ့ပုဂ္ဂိုလ်မျိုးပါနော်ပြောချင်တာလေကိုခုနလိုဟိုတဉ္ဇဏထဏဖြစ်အောင်မလုပ်ပါနဲ့ကြံထမ်းဖြစ်အောင်လို့ခန္ဓာကိုယ်ရလှုပ်စိတ်ကလှုပ်စိတ်ကလှုပ်တော့ခန္ဓာကိုယ်ကလှုပ်အဲဒါရထားတဲ့တမာရီတွေပြက်ပြက်နိုင်ပါတယ်နောက်ပြီးတော့တကယ်လို့တမာရီရသည့်တိုင်တော်မှာဘုန်းကြီးတို့အသိဉာဏ်ဖြစ်ဖို့ခက်ပါတယ်အသိဉာဏ်မဖြစ်နိုင်ပါဘူး ဒါတော့ဘုန်းကြီးတို့ဓာတ်ရဘုရားဟောတာရှိပါတယ်ဒါတစ်ချက်ပေါ့နော်နောက်နောက်တစ်ခုသွားအောင်မယ်နော်ဝိရိယလွန်ကဲတယ်တမာရီအားနေပြီဝိရိယလွန်ကဲတယ်ဝိရိယနဲ့တမာရီကတွဲပေါ့နော်ဝိရိယလွန်ကဲနေဘာဖြစ်လဲဆိုဟိုတရားများသောအားဖြင့်တရားစကားနေဖြစ်တတ်တယ်မိကတစ်ပတ်လောက်နှစ်ပတ်လောက်နေပြီးတော့တမာရီတွေဖြစ်ပြီးညာတွေဖြစ်ကိုယ်မှာဘာမှမဖြစ်ဘူးဇံမိုင်းသွားတဲ့ပုံကကြနမိတ်တွေရအဲ့လိုတွေဖြစ်တာ ဟောသူများမှနမိတ်တွေကြကုန်ပြီသူများမှညံတွေဖြစ်ကုန်ပြီငါမှဘာမှမဖြစ်ဘူးအဲ့လိုဖြစ်အဲ့လိုဖြစ်တဲ့ကဘာဖြစ်လာလဲအဲတော့တရားကိုသူများလိုတိုးတက်ခြင်းနဲ့တိုးတက်ခြင်းနဲ့ကကြဝီရိယတွေတာ ပြင်းပြင်းထန်ထန်အထောက်တာဒီတရားတို့တွေကဝီရိယနဲ့တမာရီကညီမျှတယ်ဗျာဝီရိယတိတ်လွန်ကဲနေအားဆိုင်လွန်အခြင်းလည်းမရဘူးစိတ်တွေထွက်ထွက်ထွက်ထွက်နေတတ်တယ်အဲတော့စိတ်တွေထွက်အားဆိုင်လေး စိတ်ကထွက်လေအာဆိုင်တကခန္ဓာကလည်းအာဆိုင်စိတ်ကလည်းအတိုင်းအဲ့လိုကိုယ်မှလည်းတင်းနေတတ်တယ်။နော်မျက်စိနဲ့လည်းတားဆိုင်ပြီးတော့ရှုတတ်တယ်အဲ့ဒါမျိုးတွေ။အဲ့လိုစိုက်ရှုတဲ့အခါကျဒီမျက်ခုံးတွေမျက်မျက်လုံးတွေအောင့်တာတွေအကြောတင်းတာတွေဖြစ်တတ်တယ်။တမာရီများလို့နော်အဲ့ဒီလိုဖြစ်လာရင်အဲ့ဒီနေရာစိတ်စိုက်ပြီးတော့ဒီမျက်ခုံးတွေတင်းနေဒါလေးစိတ်ကဆိုင်အကျော်ရှောင်းနေရှော့တယ်ရှော့တယ်အဲ့လိုဖြေပေးရတယ်နော်ဖြေပေးမှဒီလေကတွေ့တယ် မဖြစ်ရင်ဒီတင်းတာတွေပဲသွားတွေ့ခါကြဂုံကြောတွေတင်းနေတယ်အဲ့ဒီနေရာစိတ်ကဆိုင်ကြောချောနေကြောတယ်ချောတယ်ဒီလိုပြန်လျှော့နည်းနည်းလေးပါပဲဒီမှတ်လို့ဝင်လေထွက်လေမှတ်လို့ရအောင်လို့လျှော့ခိုင်းတာအဲ့လိုလေးလျှော့ပြီးတော့ဒီဝင်လေထွက်လေတွေမှာအဓိကပေါ့နောက်တစ်ခုကတော့ဒီနှာခေါင်းရိုးတွေတင်းတတ်တယ်ချို့ကြတော့ဘာဖြစ်လဲဆိုလေကိုကြည့်မဲ့အောင်အတွင်းနဲ့ဒီလိုက်ကြည့်တာအတွင်းနဲ့လိုက်ကြည့်တော့ဘာဖြစ်လဲလဲဆိုနှာခေါင်းရိုးတွင်းနဲ့ လိုက်ရတဲ့ခါကျတော့အဲနှာခေါင်းဝါးတွေတင်းတာတို့နာတာတို့ပူတာတို့အေးတာတို့တွားပြီးသိနေတတ်တယ်ဓကမ္မတံပြောင်းသွားတယ်အဲလေတက်တက်ကြည့်တယ်လို့မှတ်တာအဲတော့ခုနပြန်ချုံပြောမယ်နှာခေါင်းရိုးတင်းတာပဲဖြစ်ဖြစ်နှာခေါင်းတစ်ဝိုက်တင်းတာနှုတ်ခမ်းတင်းတာနှဖူးရောတင်းတာကောင်းမျက်ခုံးတွေခေါင်းတွေတင်းတာဖြစ်ဖြစ်တင်းလာအဲ့ဒီနေရာကိုစိတ်နဲ့စိုက်ချပြီးစိတ်နဲ့စိုက်ကြည့်ပြီးရှော့ချပါ အဲ့ဒီလိုမှမရရင်နောက်တစ်ခုကတော့ဗာလဲဆိုအဲ့ဒါကိုဥပေက္ခပြုပြီးတော့ဝင်လေထွက်လေလေးလေးပါပါတတိကတ်ခြင်းအဲ့ဒါဆိုရင်တော့ဟိုလိုဒီပေါ်မှာတတိကတာဟောတယ်လို့လို့ရောပြီးပြောက်သွားတယ်ဒါတစ်ခုပေါ့နော်အခုအခက်ခဲတွေဒါကြောင့်ဘုန်းကြီးပြောရင်လည်းဟိုတလောကိုကြီးရှံပြောပါဆိုပြောကိုကက်ခဲကမပြီးသေးဘူး6နိုင်တဏှာကြီးပြီးသွားပြီဒီနေ့ဒီလောက်နဲ့တော်မယ်နော် ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနေတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ Bây giờ, khi nào bà sẽ dành sự đó, các bạn nào chọn. တာဝန်ရနေပြီးတော့လူရှင်များကိုကျင်ကြပါမယ်နေလူရန်တော်လူရှင်များတော့ကိုမမောင်ခင်မခင်တန်းစိန်မှာဆရာတော်နမို့နဝကမ္မအတွက်ဒေါ်လာ100နဲ့ဓမ္မကလပ်အတွက်ဒေါ်လာ100ကိုကျော်အောင်မရင်ရင်သေးမှာဆရာတော်နဝကမ္မအတွက်ဒေါ်လာ100နဲ့ဓမ္မကလပ်အတွက်ဒေါ်လာ100 ဒေါက်တာခင်ငိမ့်ချမ်းမှာဆရာတော်နဝကမအတွက်ဒေါ်လာ100နဲ့ဓမ္မကလပ်ဆက်ဒေါ်လာ100ကိုအန်ဟိုးမှာဆရာတော်နဝကမအတွက်ဒေါ်လာ100နဲ့ဓမ္မကလပ်ဆက်ဒေါ်လာ100မတ်တင်တင်မိုးမှာဆရာတော်နဝကမအတွက်ဒေါ်လာ100နဲ့ဓမ္မကလပ်အတွက်ဒေါ်လာ50လို့ဖြစ်ပါရဲ့ရှင်သာဓုသာဓုသာဓုသာဓုသာဓု အဲဘုန်းကြီးတို့တရားထိုင်ကြမယ်နော်အတိတ်သမားများတော့ဘုန်းကြီးခုတ်တင်တာသင်နေတဲ့အာနာပါနာ လုပ်ကြမယ်။အောင်းသမားများတော့ကို ရှုမှတ်နေကြကမ္မထာကိုဆက်လက်ပြီးတော့ဘုန်းကြီးတို့ရှုမှတ်စေချင်ပါတယ်။နောက်ပြီးတော့ဒီကမ္မထာနေရာအများကြီးသင်မပေးရသေးတဲ့အာနာပါနာတခုပဲသင်ရသေးတာဆိုတော့ဒါပဲဘုန်းကြီးတို့ဆက်ပြီးအဓိကထားပြောပါ။အဲတော့ အသင်သမားတွေပါခဲ့ရင်ပေါ့နော်အသင်သမားတွေပါခဲ့ရင်ခြေတော်နှစ်ဖက်မထပ်ပါစေနဲ့ခြေတော်နှစ်ဖက်ကိုခြေထားပါခါကလည်းမမထားပါခေါင်းကလည်းမမထားပါမမထားပြီးတော့အာနာပါနာအထုတ်တဲ့ပုဂ္ဂိုလ်များဆိုရင်တော့ဝိသုဒ္ဓိမကကြံကြံပေးတာဗုဒ္ဓံတို့တိပွားလိုက်ပါတဲ့စိတ်ကြည်လင်သွားအောင်ပွားခိုင်းတာနော်ဘုရားကုံတော်ပွားမယ်နော်ဘုရားကုံတော်ပွားတဲ့အခါကျဘုရားရုပ်ပွားတဲ့စုစုကို သက်တော်တရားဘုရားလို့အာယုံပြုလိုက်ပါပြီးတဲ့အခါကျတော့အဲ့ဒီဘုရားရဲ့ပုံတော်ကိုအာယုံပြုပြီးဂုံတော်တွေစိတ်ထဲနှလုံးသားထဲမှာဆင်ញံပွားများတာပေါ့ဘုရားကုံတော်ပွားတယ်လို့ခေါ်တယ်တတိယတော့ဒီကပေါ့ညံလည်းပါတယ်ဟောဘုရားဆိုတော့ဘယ်လိုပုံကုံမျိုးပါလားဒါမျိုးပေါ့ဒီနေ့အတိပ္ပယ်တစ်မျိုးပြောပါမယ်အရဟံပေါ့စိတ်ကြွယ်ရာရ၌ပင် မကောင်းမှုပြုတော်မူသောမြတ်စွာဘုရား အကတပုတ်ရဟံကတပုတ်အရဟံစိတ်ခွေရရာ၌ပင် မကောင်းမှုပြုတော်မမူသောမြတ်စွာဘုရားဘုလိုတမန်ပုဂ္ဂိုလ်များကြတော့လူရှိသူရှိကြတော့ရှောင်နိုင်ကောင်းရှောင်ပါမယ်မကောင်းတိုင်းမပြောဘူးမကောင်းတိုင်းမလုပ်ဘူးမကောင်းတာတွေမကောင်းတဲ့စိတ်ထားတွေမထားဘူးဒါမြကွဲရကြတော့လောက်တာဖះကြတော့လူရှိသူရှိမှလည်းရှောင်ပါတယ်ကွဲရမှလည်းရှောင်ပါတယ်အဲကြောင့်မို့စိတ်ထဲ ဘုရားရဲ့စိတ်တွေနှလုံးသားတွေကတိမ်ဝေးနူးညံ့ငြိမ်အေးနေတော့စိတ်ွယ်ရမှလည်းမကောင်းတဲ့ပြုဘူးတွေပြောဆိုတွေစိတ်ထားတွေမပြုတ်လို့တဲ့ရိုင်းဆိုင်တဲ့မူရာတွေကင်းငြိမ်တဲ့ပုဂ္ဂိုလ်ကြီးပါလားတိမ်မွေးနှူးညံ့တဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များကြီးပါလားအဲ့လိုညံ့ထဲမှာမြောင်ကြည့်ပြီးဖွားမယ်အာရဟံစိတ်ွယ်ရရ၌ပင် မကောင်းမှုပြုတော်မမူသောမြတ်စွာဘုရား အာရန်ရှိခွေရနိုင်ပင်မကောင်းမှုပြုတော်မမူသောမြတ်စွာဘုရားဘွားပါများရင်တော့ပုံတော်တော့ပျောက်ပါလိမ့်မယ်ဒီဂုံတော်လေးပေါ်မှာစိတ်ကမြဲနေဖို့တတိကနေဖို့ရည်ကြည်တယ်ဒါပဲရည်ကြည်တာသမဂ္ဂကကြဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများစိတ်မငြိမ်ပါဆိုလို့အာယုံပြုအခက်မှာဆိုလို့ဖရာပုံတော်တကူကိုတက်တော်တရားဖေးဖရာလို့အာယုံပြုခိုင်းရဘွားရင်ဘွားရင်ဘွားရင်နဲ့ နောက်တော့ဒီစိတ်ကနှလုံးသားမှာကပ်အဲကြောင့်နှလုံးသားမှာဖျားတဲဆိုပြီးတော့ဒီဘီကရောဆရာတော်မိန်တယ်ဒီစကားရမူရင်းစကားတော့ဆရာယူအောင်တင် စကားလို့ပြောပါတယ်ဒါကိုဒီဘီကရောဆရာတော်သူစရာခွင့်တောင်းပြီးတောင်းထားတဲ့စကားလို့ဆရာယူအောင်တင်ပြောဘူးပါတယ်ဒီကဘုရားကုံတော်ပါတယ်ဆိုတော့ကိုယ်စိတ်ထဲနှလုံးသားထဲမှာတတိနဲ့ဆင်ញင် တတိနဲ့အမတ်ရအောင်မေးရတဲ့သဘောတတိနဲ့အောင်မေးတာတတိကြည်တယ်မဟုတ်ဉာဏ်ပါတယ်။အော်ဘုရားဆိုတာဘယ်လိုပုံကုမျိုးဆိုဉာဏ်လေးနဲ့ဆင်ញင်တတိနဲ့မပြအောင်မေးနေရတဲ့သဘောဟာဒါဘုရားကုံတော်ဆင်ញင်နှလုံးသွင်းတယ်လို့ခေါ်တယ်။အာရဟံစေကွယ်ရ၌ပင်မကောင်းမှုပြုတော်မမူသောမြတ်စွာဘုရား။အာရဟံစေကွယ်ရ၌ပင်မကောင်းမှုပြုတော်မမူသောမြတ်စွာဘုရား။ အာရံရှိခွေရနိုင်ပင်မကောင်းမှုပြုတော်မမူသောမြတ်စွာဘုရားကိုကိုတက်တော်တက်တာပွားနေပါ ရားကုံတော်ဘွားရဲ့ရည်ရချက်ကတော့ဘေးပောင်းခြင်းနောက်ရှက်အန္တရာယ်တွေကိုကာကွယ်ဖို့တားဆီးဖို့ဒီရည်ရချက်လည်းပါပါတယ်။နောက်တစ်မျိုးကတော့ကုဏဝိတ္တိမဲ့မိန်တယ်လို့ဘုရားကုံတော်ဘွားကြောင့်စိတ်လေးလေးကြည်လင်းလာနိုင်မယ်။စိတ်ကြည်လင်းလာတဲ့အခါမှာ ကိုရှုမှတ်နေကြကမ္မဋ္ဌာန်းဘွားရင်တိတ်ကောင်းအခုဘုန်းကြီးတို့ကိုရှုမှတ်နေကြကမ္မဋ္ဌာန်းကိုသွားပါမယ်။အတ္တသမားများတော့ဝင်လေထွက်လေကိုရှုမှတ်ပါမယ်။ လေဆိုတာတော့ဒီတိုင်းကြည့်လို့မမြင်အောင်ထိတဲ့နေရာလေးသတ်မှတ်ကြည့်ရထိတဲ့နေရာလေးသတ်မှတ်ကြည့်တဲ့အခါကျတော့ကျော်လည်းနှာခေါင်းကတချို့ကလည်းဝင်လေထွက်လေဖြစ်တဲ့နှာခေါင်းဝါနဲ့နှုတ်ခမ်းချမြောင်းလေးရအမြောင်းလေးအလဲကောင်ပွိုင်းလေးအဲဒီလိုဒီစိတ်ကအိမ်မှာကတ်ထားတော့ရှူသွင်းတဲ့အခါကျရင်တော့နှာခေါင်းဝါထိတာလေးသိနေပါပါ နှကောင်းကထိတော်ဝင်လေအတွင်းနဲ့မလိုက်ပါနဲ့ပြန်ရှုထုတ်လိုက်တဲ့နှကောင်းကထိမယ်ထွက်လေပေးကိုအဝေးမလိုက်စေခြင်းခုနနှကောင်းကနဲ့နှုတ်ခမ်းကြောင့်မှရှိတဲ့အလဲကောင်ပွိုင်လေးပဲအပြင်ထွက်တဲ့လေးလည်းဆုံးပါစေစကားသာနည်းနည်းခက်ပါနဲ့နောက်ကြလေးချင်းရတာလွယ်လာမယ်ဝင်လေထွက်လေဝင်လေထွက်လေ စိတ်ကမငြိမ်ဘူးဆိုရင်အရေးအတွက်လေးနဲ့မှတ်နိုင်တယ်တစ်ကနေခြေခုရေးအတွက်အဝင်ကောထွက်ကောတစ်ဒီလိုရေးရတယ်ဝင်လေးထွက်လေးတစ်ဝင်လေးထွက်လေးနှစ်နေအောင်လည်းမလုပ်နဲ့မြောင်လည်းမလုပ်နဲ့တဘာဝတိုင်းအရေးအတွက်နဲ့မှတ်တဲ့အခါကျလေးပေါ်မှာစိတ်ကမယ်အရေးအတွက်ကလည်းမှန်ရမယ်ရှိခုလောက်စ조사ရေးအတွက်ရလာတယ်ရလာရင်ဝမ်းမြောက်ဝမ်းသာဖြစ်လာတယ်နောက်တော့ရှိခုရှိခု မပြီးမချင်းရေတွက်နိုင်တယ်ဟိုရေတွက်ရတော့မကြိုက်ဘူးဗျာဆိုရင်လေဒီလေးလေးပေါ်မှာအတိလေးကပ်မှရုံမှာဝင်လေထွက်လေဝင်လေထွက်လေဒီလိုမှတဲ့အခါကျဒီကောင်လေးလေးစိတ်ကမကပ်ဘူးဗျာဆိုရင်တော့ရှူကျင်တဲ့စိတ်လေးသိပြီးမှဝင်လေထွက်လေမှတ်ကြည့်ပေါ့ရှူကျင်တဲ့စိတ်မသိရင်တော့ဝင်လေထွက်လေလေအသာလေးအသက်အောင်ထားရှူကျင်တဲ့စိတ်လေးဖြစ်လာတယ် အဲ့ဒီရှုခြင်းတဲ့စိတ်လေးဖြစ်ပြီးမှရှုသွင်းမှရှုခြင်းတဲ့စိတ်ကတော့မှတ်ဆရာမလို့ဝင်လေထွက်လေပဲမှတ်ပေါ့ရှုခြင်းတဲ့စိတ်လေးကိုသိပြီးမှဝင်လေထွက်လေထွက်ရှုထုတ်ခြင်းတဲ့စိတ်ကတော့သိမြန်တော့ဖမ်းဖို့ခက်တယ်ဒါတော့ခွင့်ကြတော့မကြည့်ခိုင်းပါဘူးရှုခြင်းတဲ့စိတ်တော့ကြည့်ရင်လုံတော့ပါပဲရှုခြင်းတဲ့စိတ်လေးသိပြီးတော့ဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေ အဲ့လိုတတိကပြီးဆက်မှတ်နေပါ ခုလေးလေးရှုမှတ်တဲ့ပုဂ္ဂိုလ်လေးနည်းနည်းလေးသတိပေးကြတော့ကရှုမှတ်တဲ့ဝင်လေးထွက်လေအာယုန်လေးပေါ်မှာစိတ်ကကပ်လာပြီစေဒီလေးတူတာရှည်တာလေးတွေတိလာတော့တူတူဝင်လာရှည်ရှည်ဝင်လာတိလာတယ်တူတူဝင်နေရှည်ရှည်ဝင်နေဆိုတော့ဘာပြောရလဲဆိုမြန်မြန်ဝင်လာတူတယ်လို့သုံးပါတယ်ရှည်ရှည်ဝင်နေရှည်ရှည်ထွက်တယ် ဆိုတာကဖြည်းဖြည်းချင်းဝင်တော့ဖြည်းဖြည်းချင်းထွက်တော့ဒါရှည်တယ်လို့သုံးပါတယ်အဲ့လိုဖြည်းဖြည်းချင်းဝင်တဲ့အခါမှာအစလည်းဆုံးသိပြီးမှတ်ရမယ်ဆိုတာဘယ်ဟာစလဲဘယ်ဟာဆုံးလဲဘယ်ဟာလဲလဲဒါမျိုးတွေရှာဖွေတတ်တယ်ရှာဖွေစရာမလိုစကားစားမှာအစာသည်အစာပဲရှုစကားလေးလေးအစာထင်ရှားတယ်စကားလေးလေးအဆုံးထင်ရှားတယ် အလယ်မထင်ရှားတတ်သမာဓိအမကောင်းသေးရင်သူအကုန်လုံးထင်ရှားဖို့နည်းနည်းခက်တယ်ဒါပေမဲ့ဒီကမိန်းကတော့ထိတဲ့နေရာလေးကစောင့်ကြည့်နေဖို့ပါလေကိုတွင်းနေဝင်သွားတာရှည်တယ်တော့တွင်းနေရှည်ရှည်ကြီးဝင်နေအောင်အဲ့ဒါလိုက်ကြည့်ကြမလို့အပြင်ရှည်ရှည်ထွက်သွားလဲကြည့်ကြမလို့ ဘုရားလက်ထက်ကတော့မာသရိပဏတော့ကတော့ပုတ်လုံးဆွဲတဲ့ဥမာပေးတယ်ဒီကိကပုတ်လုံးကမမြင်ဘူးလို့ဥရများတယ်အဲလွှတ်ဆွဲတာဆိုတော်တော်များမြင်မှုတယ်လွှတ်ဆွဲတဲ့ခါမှာ လွှတ်ထိတဲ့နေရာပေါ့လွှတ်ထိပြီးပြတ်တဲ့နေရာလေးထိတဲ့နေရာလေးကြည့်လွှတ်ဆွဲတဲ့ကလွှတ်ကြီးဟိုဘက်ထွက်သွားတာမျိုးလိုက်ကြည့်စရာမလိုလွှတ်ကြီးဒီဘက်ဆွဲထွက်လာကိုကြည့်စရာမလိုလွှတ်ထိတဲ့နေရာလေးကြည့်နေခါလေလွှတ်ရှေ့ရှေ့ဆွဲရင် ထိတဲ့နေရာလောက်ပဲကြည့်တူတူဆိုရင်လည်းထိတဲ့နေရာကြည့်အဲ့ဒီဥပမာအတိုင်းပဲလေထိသွားတဲ့နေရာလေးကြည့်ရနှာခေါင်းဝါလေးပေါ့ပုံတွေထားကြည့်အတွင်းနဲ့မလိုက်နဲ့အပြင်မဲ့လည်းဟိုကြီးလိုက်ရှာမလို့ထိတဲ့နေရာလေးမှတ်ချင်းဝဝဝဝဝထိတဲ့နေရာပေါ့လေရမစုံမချင်းထိနေမှာထွက်ရင်လည်းမစုံမချင်းထွက်နေထွက်ထွက်ထွက်ထွက်ထွက် မှတ်ချင်လို့မမမမလို့တဲ့စိတ်မရှိဘူးသိဖို့ပဲအရေးကြီးတာမှတ်လို့တဲ့စိတ်မရှိလဲဒီသိတဲ့လေ့ကျင့်လေလုပ်ရင်ပိုကောင်းတယ်လေလေဒီမှာဆက်တိုက်ထိနေတယ်ထိတဲ့နေရာလေးစောင့်ကြည့်နေပါ ချိန်ကြလာရင်အတ္တသမားလေးတွေအတွက်နည်းနည်းခက်တာလို့ဘုန်းကြီးအပေတရားလေးပြောပေးမယ်နော်မန္တရာဟောင်းသမားများတော့ဘုန်းကြီးတောင်းဥပက္ခပြုထားလိုက်တာဒီနာနောက်ရက်ဖြင့်လည်းခက်တင်းတင်းလေးကြောက်ကြဆိုင်မှတ်ပြီပေါ့နော်တ္တသမားလေးတွေကြတော့ နည်းနည်းလေးကြာလာညင်းငွေလာလို့ပြင်းလာလို့စိတ်ကထွက်သွားတာဒါတွေဖြစ်တတ်တယ်ရှိရှိသူတို့ကောင်းတွေကဘာဆုံးမထားလဲအနေချောင်းရင်အသေးကြက်တတ်တယ်အနေကြက်ရင်အနေကြက်ရင်တော့အသေးချောင်းတတ်တယ်ဘဝမှာအနေချောင်းတယ်ဆိုပြောလိုက်ပါလိုက်စားလိုက်တောက်လိုက်သွားလိုက်လာလိုက် ဒီလိုနဲ့ချိန်ကုန်နေတဲ့ပုံကုမျိုးတာယုံသမီးယုံပစ္စည်းအာယုံအလုံးအာယုံတွေနဲ့ချိန်ကုန်နေတော့တငယ်ချင်းပေါင်းတဲ့နဲ့ချိန်ကုန်နေမယ်တခြားလုပ်ငန်းတွေနဲ့ချိန်ကုန်နေမယ်ဒီလိုကမျိုးနဲ့ချိန်ကုန်တဲ့အဲ့ဒီပစ္စည်းတွေပေါ့သားတွေသမီးပေါ့ပစ္စည်းပေါ့အလုပ်ပေါ့ဆွေးလန်း လူတိုင်းလူတိုင်းတ attva တိုင်းတ attva ဒီနေ့ချိန်တော့ဒီချင်းတရားကြုံကြအောင်အဲလိုဒီချင်းတရားတွေကြုံလာပြီဆိုဒီပြောအောင်နဲ့နေတော့ဒီအောင်နေပေါ်မှာဆွဲလန်းဆွဲလန်းတော့မခွဲရမခွာရဖြစ်ဒီချင်းကြောင့်တော့တရားမယ်ဆိုဒါတွေခွဲရမယ်ခွာရမယ်ဆိုတော့တော်တော်ခက်တာအဲဒီချင်းကြအသေးကြတော့တာပေါ့ဒါကြောင့်မို့ အနေချောင်ချောင်လေးနေခဲ့ရင်ဒါကယောဂီတို့တွေမဟုတ်ဘူးဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပဲအနေချောင်ချောင်နေခဲ့မယ်ကံငါရိတ်တာငါတိုက်ဆွဲတာပဲငါတပည့်ငါတကံမဆွဲလာနော်ဆွဲလန်းနေသေခြင်းကြောင့်လို့သေရမယ်ဆိုအသေးကြတော့တာပဲအဲ့လိုဆွဲလန်းထားတော့ နေကြရင်တော့သေချောင်းပါတယ်ခုလိုတရားနဲ့နေတဲ့အခါကျတော့တသက်လုံးကလွတ်ထားတဲ့စိတ်ခုမှဖန်ချုပ်ထိန်ချုပ်တော့တော်တော်လေးအရှုမခက်ပါတွန်းသွားလိုက်ပြန်ဖမ်းလိုက်တရားကြီးမှာကထားလိုက်ကြိုးစားပါကိုယ်ကလည်းကျင့်ကြစိတ်ကလည်းကျင့်ကြတရားလို့ဆိုတာဒါကိုယ်ရင်ကိုယ်မို့ ကာရီတော်တဲ့တောင်းနဲ့သွားထွင်တီးတဲ့ဆိုသည်အကုန်ကျဉ်ကျပ်ပေးရလဲအန္တရာယ်တွေကလည်းရှိစိတ်လည်းကျဉ်ကျပ်ကိုယ်လည်းကျဉ်ကျပ်ဒီတရားအလုံးမျိုးကြတော့ကိုယ်ကလည်းလွတ်ထားတော့ကိုယ်လည်းနေခြင်းလိုနေခိုင်းတာမို့ထိုင်တော့ဘယ်လိုပုံစံထိုင်ရမလဲစဉ္ညာကြောင့်ဘယ်လိုပုံစံစားရလို့ပေါ့ဒီလိုစနေကြသွားတော့ငကိုပုံစံမဟုတ်တော့လိုလလပုံစံမဟုတ်တော့ ကိုယ်ကလည်းကြတ်ထားတယ်စိတ်ကလည်းအာယုန်တကူတည်းထားခိုင်းတော့တော်တော်ကိုခက်တာတော်တော်ကိုကြတ်တာအနေကြပေမဲ့လို့တတိလေးကတ်သွားလို့တမာရီတွေဖြစ်လာမယ်တမာရီဖြစ်လို့သိဉာဏ်လေးတွေဖြစ်သွားမယ်ဆိုရင်ခုနကသာသမီပစ္စည်းအာယုန်တွေအာယုန်မျိုးစုံပေါ်တွေ့တောင်းမှုတွေညှော်နေလာတယ် ဘာလို့တွေ့တော့အမှန်တိုင်းသိလာတာရုပ်တဘာဝနာမ်တဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါအသေးလေးခေါ်တော့ဗောကိုဆရာလို့ရဘာတကူဆုံးသက်လောကသေးသွားတာအသေးကြီးပေါ့အသေးလေးတွေမြင်ထားရင်အသေးလေးတွေလက်ခံတိုင်းလည်းအသေးကြီးရင်ဆိုင်ရတာပေါ့ဗျယုံနာတဘာဝတွေဖြစ်ပြီးပြက်ပေါ်ပြီးပြောက်ဖြစ်ပြီးပြက် ယုံနာသွားတဲ့ဆင်းရဲတဲ့သဘောတရားတွေယုံနာသွားဝါတရားကိုဖြစ်လို့မဖြစ်တဲ့သဘောတရားကိုညာနဲ့မြင်ထားရင်သိရင်ကြလို့သိကြရင်အသေးကြီးလက်ခံနိုင်တော့ဟောဒါသဘာဝတရားပဲတတ္တဝါတွေကြောရမယ်တရားပဲဘုရားဆရာကြီးအရိယသူတော်ကောင်းတွေတော့မှပြေးမလွတ်တဲ့တရားပဲဒီလိုလဲဆင်ញနှလုံးသွင်းနိုင်တယ်နောက်ပြီးတော့ဒီ တက်ရှိတက်မဲ့ရာဟုတွေမှာတွေ့ဆွဲလောင်းမှုတွေ့တာမှုနေတဲ့ခါကျတော့နေခြင်းတရားရှင်ဆိုင်ရတော့ဒါကြောင့်မို့တရားလုံတော့ဘာလို့ဆိုတော့ကောင်းတဲ့လုံတွေကြတော့အနေကြပ်ပေမဲ့လို့အသေးတော့ခြုံပါတယ်အခုဘုန်းကြီးတို့ကဒီသိခြင်းတရားတွေရင်ဆိုင်တွေ့ကြုံတာဖြစ်ဖြစ်လောကရန်ရင်ဆိုင်တွေ့ကြုံတာဖြစ်ဖြစ်တွေ့ကြုံလာရင် ရင်ဆိုင်နိုင်အောင်ရင်ဆိုင်ရဲအောင်တရားနဲ့နေကြတယ်တရားကိုအလေးကျင့်လုပ်ပြရသိချင်းတရားတော့ဘယ်နေ့ပဲရဆိုဝေးရထားပါအောင်လောကဓာတ်နေရာတော့ကြုံအောင်ပါအလုံးလုံးအလုံးလုံးတဲ့ပြဒနာအလုံးမရှိလုံးမရှိတဲ့ပြဒနာကုစုများရလုံးမရှိလို့ပြဒနာတက်တာရှိတော့အိမ်မှာဒူနေပြန်တော့ လူနေတဲ့ပြဿနာတွေတက်ကြအမြဲတမ်းမြင်တွေ့နေရတော့အိမ်မှာနေကြအဲလိုလောကဓာတ်နေကိုဒီတရားလေးနဲ့နေခံနိုင်ရှိတော့ခုနဘုန်းကြီးပြောခဲ့ပြီတရားထုတ်တယ်ဆိုတော့ကိုယ်ခန္ဓာကိုကိုယ်စိတ်ကိုသိခံတော့သိခံပြီးရှုမှတ်နိုင်လေလေ ကိုယ့်အကိုသိခနိုင်နေလေကိုယ်စိတ်ကိုသိခနိုင်လေကိုယ်ခန္ဓာကိုသိခနိုင်နေလေဖြစ်တာပဲကိုယ်ခန္ဓာကိုကိုယ်စိတ်ကိုသိခနိုင်ပြီဆိုပါဝင်ရင်ဘယ်စုနဲ့မဆိုသိခနေနိုင်တာပါဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပဲကိုယ့်အကိုမသိခနိုင်တော့ပါဝင်ရင်မသိခနိုင်ဘူးတွေ့သမျှလူနဲ့စိတ်ဆိုးရံဖြစ်နေတော့စိတ်ဆင်းကိုယ်ဆင်းဖြစ်တော့ အဲကြောင့်ရှေးရှေးဆရာတော်ကြီးတွေအနေချောင်းရင်အသေးကြတတ်တယ်အနေကြရင်တော့အသေးချောင်းပါတယ် ခင်အားလုံးချိန်ပြီးပါပြီဗျာဒီနေ့ဒီလို COVID-19 ကာလမှာသူတော်ကောင်းတရားနဲ့နေနိုင်ကျင့်နိုင်နိုင်ရတဲ့အတွက်ဘုန်းကြီးဝမ်းမြောက်ဝမ်းသာသာဓုသာဓုသာဓုခေါ်ပါတယ်ဗျာဒီတော့ဓမ္မမေဖြေစာကြောင်းပေါ့နော် ကိုတကယ်လို့လေးပေါ်သွားခြင်းနဲ့သွားပေါ့อืมကိုသွားခြင်းနဲ့ကကြိုင်နော်အတန်လေးပိတ်ဝီဒီယိုလေးပိတ်ပြီးထားသွားလို့ရပါကဲမေးမဲ့ပုံကောင်များမေးလို့ရပါတယ် ဆန္ဒမေးမဲ့ပုဂ္ဂိုလ်တွေ့လားမတွေ့သေးပါဘူးဖေ။ကဲဘယ်သူများမေးဦးမလဲ။ဟောကိုစိုးမြင့်ကိုစိုးမြင့်မေးလို့ရပါပြီ။ကိုစိုးမြင့်ကိုစိုးမြင့်ဘယ်နာမှာဘယ်ရင်မတွေ့သေးဘူး။ကိုစိုးမြင့်ပါဗျာ။ဟော ဟိုဆိုရင်ဒကာကြီးပြောမေးဗျပြီးတော့နည်းနည်းပြည့်ပြည့်စုံစုံရှောက်ချင်တော့ပြီးတော့အတွေ့အကြုံလေးနဲ့ရှောက်ချင်လို့ရှောက်လို့ရမလားဗျာရပါတယ်ဒကာကြီးမေးပါဓမ္မသူများတွေလည်းသိရပြည့်ပြည့်စုံစုံရှောက်လို့နည်းနည်းလေးကြာရင်လည်းပြီးတော့တီးခံခွင့်တော်မူပါဗျာဟုတ်ပါရဲ့အခုတရားနာကြီးပုံလေး ဂါကြီးပုံလေးပြပါอืมဂါကြီးပုံလေးပါပြီးတော့ပုံဗီဒီယိုဖွင့်ထားတယ်ဗျာရပါပြီရှင်ဟုတ်လားရပါပြီဒီမှာပြတပြီးတော့ဟုတ်ပြီတွေ့ပြီဒီကခိုင်လျှောက်ပါဒီကဒီမှာပြဟိုခုတရားနာနေတဲ့ပုံကိုယ်ရောဆိုတော့ဘုရားသင်္นานတက်ပြီးလိုက်ထိုင်ကြတဲ့သူတော်ကောင်းပုံကိုယ်တွေလည်းတပြီးတော့လျှောက်တာနည်းနည်းလေးကြာရင်ခွင့်လွှတ်ပါလို့ကြိုပြီးတော့ တောင်းပန်ခြင်းပါလားဗျာဆရာတော်ဖျားတပည့်တော်ဒီအမေရိကမလာခင်ကတတ္တမယန္တိဆရာတော်ရဲ့ဖျားကြီးစီမှာရက်တူနှစ်ခါလောက်ထိုင်မှုပါလေဗျာဟုတ်လားသူစီမှာထိုင်ပြီးတော့အမေရိကရောက်ရင်လည်းတောက်လျှောက်ဆက်ထိုင်မှုညွှန်ကြားပါတယ်ဗျာအဲ့ဒါနဲ့ပြီးတော့1998ပေါ့ဗျာအဲ့ဒီချိန်ထွက်လာတာဒီရောက်တော့10ရက်စခန်းပြီးတော့ထိုင်ပါတယ်ဗျာပြီးတော့မအားလက်တဲ့ချိန်နေနဲ့ဆိုတော့ မစ္စတာဂိုအင်ခါတရားစခန်းအာနာပါနာတရားစခန်းထိုင်ပါတယ်ဗျအဲ့ဒါတော့ကိုသူကတလားတစ်ချိန်လောက်ရှိတော့တပြည့်တော့အားတဲ့အချိန်နဲ့တိုက်ဆိုင်တဲ့အချိန်နဲ့ဆဲရက်စခန်းခွင့်ယူပြီးသွားလို့ရတယ်အဲ့လိုပဲထိုင်ပါတယ်ဗျသူကတော့လေဒီဆရာတော်ဘုရားကြီးနီးဘုရားဟောစာဥပခင်ဆရာကြီးဥပခင်ရဲ့တပည့်ပါဗျအဲ့ဒီတော့အာနာပါနာမှာဘုရားတပြည့်တော့ဝိပဿနာတရားအားထုတ်တာတရားတဲ့ အေးအဲ့ဒါတော့ဒါ6ချိန်9ချိန်လောက်ကြာတော့မှပဲတပြီးတော့သမသနာညာမှာရှိတဲ့အလွန်ကျွန်ကြိုက်တာခဲတာထိုးတာအောင်တာနာတာတွေမခံမရနိုင်အောင်နာတာတွေရောရိမ့်နေတာရိုင်တာတွေရောအကုန်လုံးပျောက်သွားပါတယ်ဗျအဲ့တော့ပျောက်သွားတော့မှတပြီးတော့ဟိုပြက်တာပြက်တာတွေမြင်ပါတယ်ဗျနောက်ပိုင်းကျတော့ ပြတ်ပြတ်တယ်ဒီတော့ကမ္ဘာဆရာတော့လာတယ်ကမ္ဘာဆရာကိုလျှောက်တော့ဒီတော့ဆရာတော်ကြီးညွှန်ကြားတဲ့အတိုင်းဒီတော့နားတဲ့အစီဆိုလို့ရှိရင်နားတဲ့အတိုင်းပဲလိုက်ပြီးမှတ်ပါတယ်ဆရာတော်ဘုရားကခန္ဓာနဲ့အသက်ကိုမငဲ့ကွယ်နိုင်လို့ရှိရင်တော့တရားရဖို့မဖြစ်နိုင်ဘူးဆိုပြီးတော့အကဓမ္မတုတ်တန်ဟာခဏခဏရှင်းပါတယ်ဗျာဟုတ်ယုံကြည်တဲ့တရားလည်းလူတိုင်းရှိတယ်မဟုတ်တာလို့ကိုရှက်နဲ့ မဟုတ်တာလုပ်ဖို့အကြောက်ဟိရိဩတ္တပလည်းရှိတယ်။ဣရိယာလည်းရှိတယ်ပညာလည်းရှိတယ်မပြည့်စုံနိုင်တာကခန္ဓာနဲ့အသက်ကိုမငဲ့ကွက်တဲ့ကိစ္စတစ်ခုပဲမပြည့်စုံနိုင်တဲ့အတွက်တရားမရနိုင်ဆိုတော့ဒီပြတော့အဲ့ဒါနာတာတွေလည်းကိုယ့်ဘာကိုတယောက်တည်းမှတ်နေပါတယ်ဗျာအာနာပါနတရားစကားမှာသင်္นานဆရာကတော့အဲ့လိုမျိုးမမှတ်ဖို့ပြောပါတယ်ဗျာနောက်တော့လည်းပြီးတော့ဆရာတော်ကြီးပြောတဲ့အတိုင်းပဲမှတ်မယ်လေဆိုပြီးတော့မှတ်တော့ ရှင်ဘုရားပြောသလိုပါဘုရားပေါင်းပေါင်းအောက်ကတိုင်းနာဒူးကောင်းနေလဲအကုန်လုံးအောင်ကြိုက်ခဲနောက်တော့တစ်ဆက်ဆက်တုံတော့ပေါင်းအောက်ကမိညောင်ရွာသွေးလဲထွက်ပါတယ်ဗျာပေါင်းနဲ့သွေးတွေထွက်အဲ့ဒါ6ခါ6ခေါက်9ခေါက်လောက်ကြမှာပဲအဲ့ဒါပြီးပါတယ်ဗျာနောက်တော့တပြီတော့အာနာပါနပဲဆက်မှတ်တယ်မှတ်တော့လဲတပြီတော့ငယ်တိတ်ကစပြီးတော့ဖွဲ့ဖွဲ့ဖွဲ့ဖွဲ့ရွရွရွတကူလုံးဖြည်းဖြည်းချင်းဆင်းပြီးမှတ်လို့ရပါတယ်ဗျာနောက်တော့လဲအဲ့လိုတပြီတော့ ဘယ်ဘက်ကခြေတန်းဟိုစိတ်ကိုပို့ရင်လည်းဘယ်ဘက်ကခြေတန်းလေးမှာတလုံးလုံးတရရဖြစ်တာတို့နောက်သေးတိုးနေတာတို့ညာဘက်ကခြေမဖြစ်ဖြစ်တရောင်စစ်ဘယ်ဘက်တရောင်စစ်အဲ့လိုပို့နောက်တတိတော့ဘယ်လိုစဉ်းစားလဲဆိုတော့တတ္တမယံတီဆရာတော်ကြီးကဒီဝေဒနာတွေကိုပဲပြင်းပြထန်ထန်မှတ်ပါတည်တဲ့တည်တဲ့အထိမှတ်ပါပေါ့ဗျာတည်တော့လည်းမတည်ပါဘူးလို့သူပြောပါတယ်ဗျာအဲ့ဒါနဲ့တတိတော့အဲ့ဒီနည်းနဲ့ရတော့တတိတော့ အာနာပါနတရားစခန်းဆက်ဆက်ဝင်ပြီးပြီးတော့ပိန်ဖောင်းသွားတာပြီးတော့ပဲမှတ်နေပါတယ်ဗျအဲ့ဒါနောက်တော့ကျတော့ဒီဒီမှာရွှေတော်ဘုန်းဆရာတော်ဘုရားကြီးဒီမှာ၃ချိန်လောက်ဆက်ပြီးတော့10 10ရက်စခန်း၃ချိန်လောက်တစ်ခါထပ်ဝင်ပါတယ်ဗျနောက်တော့ပြီးတော့ရန်ကုန်ကိုဒါ10ရက်စခန်း15ချိန်လောက်လောက်ပြီးသွားတော့ရန်ကုန်ကိုဒီအလုပ်အစည်းအဝေးရှိလို့သွားတက်တာအစည်းအဝေးနှစ်ခုကြာမှ၄-၅ရက်လောက်အားတော့တပြီးတော့၄-၅ရက်ဘုန်းကြီးွက်ပြီးတော့ရွှေတော်ဘုန်းဆရာတော်ဘုရားကြီးစီမှာသွားပြီးတော့ ဒါတရားသွားအားထုတ်ပါတယ်ဗျဆရာတော်ကြီးရဲ့ဓမ္မလက်ထောက်ဆရာတော်ကပြန်မဲ့နေကြတော့ဘာတွေတွေ့တော့ဆိုပြီးတော့ပြောပါခဲ့လွန်ခဲ့တဲ့50ချိန်လွန်ခဲ့တဲ့55ကောက်က10ရက်စခန်းမှာကလေးကပြီးတော့ဖောင်းတာတွေဆိုလို့ရှိရင်ဖောင်းတာတွေအစုံပိုင်းမှာတိတိတိတိပြတ်သွားတော့မာတင်းနေတာဒါဟိုပိန်သွားတယ်ဆိုလို့ရှိရင်ပိန်တဲ့ညမှာကြီးတင်းနေတယ်အစုံမှာပြတ်သွားတာနောက်တော့ဖောင်းတဲ့ညမှာအပြတ်ပြတ်တွေပိန်တဲ့ညမှာအပြတ်ပြတ်တွေနဲ့နောက်တော့ရားရင်လည်းရားတဲ့ဟာတွေ ပြက်ပြက်ဖြစ်တာမျိုးတွေတင်းနေတာတွေလည်းမာနေတာတွေလည်းအကုန်လုံးအပြက်ပြက်တွေအဲ့လိုတွေတွေ့တာ၄50ကြိမ်ရှိပါပြီခင်ဗျာအဲ့လိုဆိုပြီးလျှောက်ပါတယ်နောက်တော့ပြန်တဲ့နေ့ကျတော့ရှောင်းဆရာတော်ကြီးကဒကာကြီးအမေရိကပြန်ရင်ဒီစာအုပ်တိုင်းဖတ်ဆိုပြီးမဟာစီဆရာတော်ဘုရားကြီးပေးတဲ့မဟာသတိပ္ပံဝိပဿနာရှုနည်းအဲ့ဒါဖတ်ခိုင်းပါလားဗျာဖတ်ပြီးတော့တပြည့်တော့အဲ့ဒီတည်းကြည်တော့ ပြီးတော့စဖတ်လို့ရှိရင်စပြီးမှတ်ခါစားဆိုလို့ရှိရင်ပြက်တာနဲ့ဖောင်းတာနဲ့ပိန်တာမှာပြက်တာရော ဖြစ်တာပေါ့နှစ်ခုလုံးတွေ့ပါတယ်ဗျာနောက်တော့နည်းနည်းလေးကြကြမှတ်ရပြက်ပြက်သေးနေဆိုတော့အပြက်ပြက်သေးဖြစ်တော့သင်္ကညာရောက်တယ်ဆိုနောက်တော့ဆရာတော်ကြီးရေးထားတဲ့အတိုင်းကြည့်ရတာနောက်ပိုင်းညာနေမှာဘုရားညာမှာဘေးကိုမြင်တယ်အာရိနဝညာမှာအပြစ်ကိုမြင်တယ်နိဗ္ဗာန်ညာမှာငင်းငွေတယ် မုတ်စိတ်တုကမြတ်တညာမှာပြန်မှတ်ခြင်းတဲ့စိတ်တွေဖြစ်တယ်။နောက်တော့မှပြီးတော့အဲ့ဒီပရိသင်္ခာညာရောက်တဲ့အချိန်ကျမှနောက်ပြင်းပြင်းထန်ထန်မခံမရနိုင်နာတာကျင်တာကြိုက်တာခဲတာတွေပြန်ပေါ်တယ်ဆိုပြီးတော့တဏှာကြီးလောက်ဆိုရင်တော်တော်လေးဒီစမှတ်ခါစားအပြက်ပြက်တွေစမှတ်ပြီးတော့အဲ့ဒီအချိန်လောက်ဆိုရင်တဏှာကြီးတရားစခန်းတွေကတဏှာကြီးတဏှာကြီးပဲဆိုတော့ဗျအဲ့ဒီအချိန်တဏှာကြီးပြေကနီးကြမှာကြိုက်တာခဲတာနာတာတွေကပေါ်တော့ တနာရီစခန်းပြီးသွားဆိုတုံးပေါင်းခောက်တယ်ဆိုပြီးသွားတယ်ဗျနောက်ဆုံးတစ်ချိန်တပြည့်တော့ဝင်တော့အဲ့ဒီတရားစခန်းကတော့မနေ့ကို2နာရီ2ချိန်ညနေ2နာရီ2ချိန်ပြီးတယ်ဗျအဲ့ဒီတော့မှတခြားယောဂီတွေတော့တနာရီနဲ့ရက်ချင်လဲရက်မရက်ချင်တဲ့ယောဂီဆက်ထိုင်ပါဆိုလို့တပြည့်တော့2နာရီထိုင်တော့မှအဲ့လိုမခံမရနိုင်တဲ့ပြင်းပြင်းထန်ထန်ဟာတွေပြန်ပေါ်တယ်အဲ့ဒါလည်းပြီးတော့မှတ်လိုက်လို့ရှိရင်ဒူးကောင်းကမြက်ကြိုက်ခဲနေတာတွေလည်းတစ်ခုချင်းတစ်ခုပြောတာလေးတွေ စိတ်တဲ့တဲ့ချမှတ်ရင်ပျောက်ပါတယ်ဗျာအဲ့ဒါဒူးကောင်းကောပေါင်ကောတင်ပါအောက်ကကောဘယ်ဘက်တင်ပါကောကြောကောအဲ့လိုခါကောင်မြက်နေတာကြိုက်နေတာအကုန်လုံးတစ်ခုချင်းတစ်ခုချင်းမှတ်လို့လဲပျောက်ပါတယ်ဗျာအားလုံးတစ်ပြိုင်တည်း15မျိုးလောက်ကြိုက်ခဲအောင်ပေါ်နေလဲပဲအဲ့ဒီပေါ်နေတာတွေအကုန်လုံးပြီးတော့မှတ်လိုက်ရင်တစ်ခါလေလဲအကုန်လုံးပျောက်သွားပြီးအေးချမ်းနှစ်နာရီတော့တပြီးတော့ပရိယာပုတ်လုံးဝမပြင်းပါဘူးဗျာ ခြေောက်ကလေးနည်းနည်းလေးလှုပ်တာလေးနည်းနည်းလေးရွှေ့တာလေးတောင်မလုပ်ပါဘူးဗျအဲ့ဒီအဲ့ဒီအစင်လောက်ထိတော့ဖြစ်ပါတယ်ဆရာတော်ကဟိုနေ့ကပြောပါတယ်ဥရိယဘယညာနဲ့သင်္ခါရုပ္ပကညာမှာဆိုလို့ရှိရင်တော့တစ်တစ်နေရတဲ့အဲ့ဒီတက်ဆက်တက်ကိုခက်နေရတဲ့ဆိုတော့အဲ့ဒါဆရာတော်ဆရာတော်ကအာနာပါနာလဲထိုင်တယ်ထွက်လေဝင်လေပိန်ဖောင်းလဲထိုင်တယ်အာနာပါနာကိုလဲဝါယေဝါရနိနကအဲ့ဒီဟိုစား ကဏနာနီးနဲ့လည်းထိုင်တယ်နောက်ဆရာတော်ကဝိပဿနာတစ်ခါတော့ပြောင်းတဲ့နီးနဲ့လည်းထိုင်တယ်ဇန်နီးနဲ့လည်းရအောင်လည်းဆောင်ရွက်နိုင်တယ်ဆိုတော့ပြီးတော့ပြည့်ပြည့်စုံစုံလျှောက်တာပြီးတော့တခြားဆရာတော်ကြီးတွေတစ်ခါမှမလျှောက်ဘူးပါဘူးဗျ။ပြီးတော့ပြီးတော့သင်္ခါရုပ္ပကညာလောက်ရောက်နေပြီလို့မျောလင့်နေထင်ပါတယ်ဗျ။ရှေးလျှောက်ဘလို့နှစ်နာရီတဲ့အများကြီးကြော်မှသုံးလေးနာရီလောက်အဲ့လိုမျိုးမှတ်ရမလားဘလို့လဲရှင်ပြမိတ်တော်မူပါဗျ။ဉာဏ်ကတော့ မာရီဆရာတော်ကြီးမိန်တယ်လို့ပေါ့လေဘုန်းကြီးတို့မဆုံးဖြတ်ပေးပါကိုညာဆင်ကိုလာချင်းတင်ဆုံးဖြတ်ပေါ့ဒီလိုမိန်တာနော်အဲ့တော့အဲဒီဘာညာဖြစ်တဲ့ညာညာဖြစ်တယ်လို့ဘုန်းကြီးမပြောလို့အဲ့ဒီတခါကြီးခုနညာရောက်ခဲ့မယ်ဆိုရင်တော့အချိန်ပေးပြီးထိုင်ဘုန်းကြီးတို့ဒီမာဇီနီးနဲ့မှတ်တဲ့ပုဂ္ဂိုလ်တောင်းဖို့တခြားနည်းဘယ်ဟာပဲမှတ်မှာပေါ့လေဘုန်းကြီးတို့ကြာကြာထိုင်ခိုင်းတဲ့အချိန်ကာလရှိပါတယ် အဲ့ဒီသင်္ကာရုပ္ပကညာလောက်ရောက်သွားရင် तू ကမှားတာလည်းလွယ်တယ်မတ်တဲ့အာယောလည်းဘယ်လိုကူသူကြောင်းကြဆိုင်ဆရာမလို့မတ်တဲ့အာယောလည်းလိုလိုပေါ်နေတာပဲဘယ်မှကြောင်းကြဆိုင်မလို့ဆက်ဆရာမလို့သင်္ခါရတရားတွေအညီမျှဖြစ်နေတာမတ်လို့ကောင်းနေတယ်ဝေဒနာအနေနဲ့ပြောဥပေက္ခဝေဒနာပေါ့သင်္ခါရဥပေက္ခဆိုအဲ့ဒီသင်္ခါရတရားတွေဥပေက္ခရှုတဲ့နေတာဥပေက္ခဝေဒနာဆိုတော့ချမ်းသာတယ်မဟုတ်ဆင်းရဲတယ်မဟုတ်ဘူးဆိုတော့ ဘလောက်ထိုင်နေဘာမှပြဿနာမဖြစ်ဘူးတော်တော်များများကအဲ့ဒီချိန်လေးမှာတဏှာဤထိုင်တဏှာဤစဉ္ညာကြောင့်အဲ့ဒါဆိုတော့လွယ်လွယ်ကူဖြစ်နေတော့ဘာမှမတက်တော့ဘူးတခါကြီးအဲ့ဒီကာလမျိုးဆိုရင်ဘုန်းကြီးတို့ကဘာလို့ခိုင်းရလဲဆိုတော့ဒါဆိုရင်တော့စဉ္ညာလျှောက်တာနဲ့ထိုင်တဲ့နေရာမှာတော့တော်တော်များများတမားကြီးဆက်ကြတာများတယ်အဲတော့အသေးစိတ်မူရာလေးတွေကိုအဲ့ဒီချိန်မှာပို့ပြီးဂရုစိုက်မှခိုင်းပါလေ နောက်ထိုင်တဲ့အချိန်တွေကိုလည်းပို့ပြီးတော့ကြာကြာထိုင်ခိုင်းမှာကိုယ်ထိုင်နေတော့နှစ်နာရီထိုင်တာနှစ်နာရီထိုင်သုံးနာရီထိုင်နေတာသုံးနာရီလောက်ထိုင်ကြာကြာထိုင်ရတယ်ကြာကြာထိုင်မှအဲ့ဒီမှာအသိဉာဏ်မျိုးပို့ပြီးပြတိုးတက်ပြီးဆုံးလာတယ်ပုံမှန်လေးထိုင်နေတော့ဒီပုံမှန်တိုင်းပဲဖြစ်နေတော့အဲ့ဒီမှာဘာတွေလွတ်တက်လဲဆိုတော့အသေးစိတ်မူရာတွေအများကြီးလွတ်တက်တယ်ကိုလိုတရားလျှောက်တဲ့နေရာတွေလွတ်တက်တယ်စားတဲ့တောက်တဲ့နေရာတွေလွတ်တက်တယ် အစာကြီးတွေရေချိုးတာအိမ်သာဟောတာတွေရေချိုးကအိမ်သာဒါမျိုးတွေလွတ်တတ်တယ်များတယ်တို့ပြင်စကားပြောတဲ့နေရာတွေမှာလွတ်တတ်တယ်ဒါလေးတွေကိုအလေးကျင့်လုပ်စေခြင်းတော့စကားပြောတာလို့ကိုဘုန်းကြီးဟိုတနေ့ပြောသလိုဘုန်းကြီးကိုတရားဟောတဲ့နေရာမှာတရားပြတဲ့နေရာမှာတတ်နိုင်မြတ်တတိကပ်ပြီးပြောနေအောင်ကြိုးစားပါတယ်တတိကပ်နေဘုန်းကြီးတန်နူးညံ့မဲ့တိမ်မွေ့မဲ့အမားနဲ့မဲ့တတိလွတ်လာရင်ဘုန်းကြီးတန်ကမာမဲ့ထမ်းမဲ့ တရားပြောရင်တော့ဒေါသတံပါနိုင်တယ်မာနတံပါနိုင်တာပေါ့လေအဲဒီသဘောတွေတွေ့ရအဲတော့ဒီတရားစကားတိုင်းတော့ဘုန်းကြီးမမိပါအောင်တစ်ချက်တစ်ချက်လွတ်သွားတာပဲဒါပေမဲ့ဒကာကြီးတို့လည်းဒီလိုပါပဲအကုန်လုံးတော့မိမှာမဟုတ်စလေးချင်းကစားဆိုရင်သုံးကဒါကိုလေးချင်းမချင်းကတလုံးမှမမိဘူးတခုံးမှမသိလားစမကစားတခုံးစားနှခုံးစားမိမယ် နောက်ကြ10ခုမြောက်9ခုလောက်မိလိုက်ကိုယ့်အတွက်တဝက်ရတော့ဗောဒကာကြီး10ခုမြောက်6ခုလောက်မိလိုက်ကိုယ့်အတွက်ကတဝက်ကသာလဲအဲ့ဒီလိုနီးနဲ့ဒီတတိတွေဆက်အောင်တမာရီတွေဆက်အောင်ဘုန်းကြီးတို့ခိုင်းရတယ်အဲ့ဒီလိုတွေဆက်လာရင်ဟို ထိုင်အားတွေလည်းပိုကောင်းလာတယ်အဲ့ဒီမှာဥပေက္ခဝေနာကြရင်တော့ဓရဘသုံးပါးဓာရမိတ်တာရှိတယ်ဒုက္ခ ဒုက္ခဝေဒနာကြတော့မြားညောင်မြန်သူစုသူတန်လာတော့ဓာတ္တပါမြားညောင်မြန်စုသလိုအခံခက်တဲ့သဘောမြင်အောင်ရှုရမယ်ဒုက္ခဝေဒနာဒုက္ခတော့ဓာတ္တပါဒုက္ခဝေဒနာကြုံလာရင်တော့ဒုက္ခမြင်အောင်ရှုရမယ်ဥပေက္ခဝေဒနာကြအဒုက္ခမဒုက္ခဝေဒနာအိဋ္ဌတော့ဓာတ္တပါဥပေက္ခဝေဒနာကြတော့မမြဲတဲ့သဘောမြင်အောင်ရှုရမယ်လို့ပြောထားပါတယ်အဲတော့ဒီတွေ့နေတဲ့အရာလေးတွေပေါ့လေအဲဒီ ညာသောအပြင်လည်းအဲ့ဒီအချိန်ကာလမျိုးဆိုသင်္ကရာတရားလေးတွေနူးညံတိမ်မွေးပြီးတိမ်တိမ်မွေးမွေးလေးတွေတွေ့တတ်တယ်။ဟုတ်ပြီဝါယုဒ္ဓဆိုတေးတေးတေးတိမ်တိမ်မွေးမွေးလေးတွေတွေ့တတ်တယ်။အဲ့ဒီမှာအရှုခတ်တော့ယောဂီကဒါကလေးမရှုချင်ပြင်းတတ်တယ်။အဲ့လိုမျိုးဖြစ်တယ်။အဲ့ဒီအားလေးကိုအနေစမြောပေါ်ပြီးပြောက်ဖြစ်ပြီးပြက်မြောင်ရှုစေခြင်းတယ်။အဲ့ဒီနေရာမှာတော့ဘုန်းကြီးကဒါကလေးယောဂီတွေကိုချမ်းချမ်းပေးတတ်တာတော့ဒီဖြစ်နေရလို့ရင်လှုပ်တယ်။ ရွေ့ရင်ရွေ့တယ်ပေါ့ဗျာဒီဖောင်းပင်ရလို့မမြင်တော့တိတ်တိတ်လှုပ်လှုပ်လေးပဲတွေ့နေတော့လှုပ်ရင်လှုပ်တယ်ရွေ့ရင်ရွေ့တယ်ဒါလေးဒီလိုပဲမှတ်ခိုင်းတယ်အဓိက အနိစ္စမြင်စေခြင်းတယ်ဒီလိုရွေ့တယ်လှုပ်တယ်ရွေ့တယ်လှုပ်တယ်ဒီလိုမှနေတခါတလေကြတော့ကိုယ်အသိဉာဏ်ကအနိစ္စမြင်အောင်ရှုရမယ်ဆိုတချို့နားမလဲနားမလဲဘုန်းကြီးတို့မိုးဆရာတော်ကြီးအဲ့ဒါကိုဖြစ်ပြလို့ဒါရှုခိုင်းတယ်ဖြစ်ပြပြောင်းဆိုခိုင်းတယ်ပေါ့လေဒါလေးကပေါ့ပြောဖြစ်ပြဖြစ်ပြဖြစ်ပြအဲ့ဒါဆိုပုံမြင်လွယ်တယ် အဓိကဒီဥပေက္ခဝနာအနေစာမြင်စေချင်တာပဲအနေစာမြင်သွားရင်တော့သူကသူကြော်တက်သွားဝင်သွားလိမ့်ဒီဟာဘုန်းကြီးတို့ကဘာပြောလဲဆိုတော့ဒီညာကိုတကယ်ဆေးရအောင်နဲ့ဘော်ဒါလိုင်းခေါ်တာပေါ့ဒီလိုင်းကနေထက်ဝင်သွားတယ်အောက်လည်းပြုတ်ကြနေတယ်ဒါကြောင့်ဒီနေရာမှာ တော်တော်လေးကြိယူဆိုင်ရပါတယ်ကာယမေးတော့လေဘုန်းကြီးပြောပါမယ်အဲ့ဒီလိုချိန်ကာလမျိုးမှာဆိုရင်ဒီလိုညံမျိုးရောက်တဲ့လူကတော်တော်လေး တတိမြေအောင်တတိကောက်အောင်တမာရီဆက်အောင်သင်ရတယ်။အဲဒီပြန်ကန်ဤရက်တွေနီးလာပြီဆိုရင်အဲ့ဒီမှာပြန်ပြန်ပြောက်ကြတတ်တယ်။ဒီခုနကအခက်ခဲတွေထဲမှာနောက်ဆုံးပိုင်းကျဘုန်းကြီးပြောမယ်နောက်တစ်ပတ်ကျပြောပြပါမယ်။အိမ်ပြန်မဲ့အကြောင်းအရာတွေစဉ်းစားအိမ်ပြန်ပြီးလောက်ရမယ့်ဟာတွေစဉ်းစားတော့တာပဲ။ဟောမပြန်သေးဘူးဒီမှာကြမ်းနေသေးတယ်။တလားလောက်ထုတ်တယ်တပတ်လောက်ကကြမ်းသေးတယ်။တပတ်လောက်အတွင်း3-4ရက်လောက်ကကြမ်းသေးတယ်။သူကအဲ့ဒါစိတ်ကူးနေတာ။ဘုန်းကြီးမလေးကထိုင်ဝမ်ယောဂီတယောက် ထိုင်ဝမ်တရုတ်တွေတရားစခန်းလုပ်ပါတယ်လုပ်တော့ဓမ္မတယောက်ကသူ့အိမ်ကိုမတန်ဘူးထင်တာနဲ့ဘုန်းကြီးကိုပင့်တော့ထိုင်ဝမ်တရုတ်မှာသူ့အိမ်ကြလည်းလူတွေအများကြီးဖိတ်ထားပါတယ်ထိုင်ဝမ်တရုတ်တွေအဲ့ဒီမှာယောဂီတယောက်တွေ့ပါတယ်သူကမကြခင်နောက်တစ်ပတ်နှစ်ပတ်လောက်နှစ်ပတ်လောက်နေပါတင်ပါတယ်ချမ်းမြေရိတ်တာသွားပြီးအထုတ်ဖို့အကုန်လုံးစီမံပြီးပါတယ်အဲ့တော့ဘုန်းကြီးက ကောင်းပြီလို့တို့မာစီယောဂီတွေကဘာခက်ခဲရှိလဲဆိုရင်လို့ဘာကိုမျောမှတ်မယ်ဆိုတာမျိုးပြောတာနေတယ်ဘုန်းကြီးနေ့နေ့ကပြောသလိုပေါ့နော်တရားထုတ်တယ်ဆိုတာသဘာဝလက္ခဏာမြောင်ရှုရတယ်ရုပ်သဘာဝနာမ်သဘာဝအကြောင်းကျိုးသဘာဝသဘာဝလက္ခဏာမြောင်ရှုရနံပါတ်၄ကဒီရုပ်အကြောင်းကျိုးဆက်ဆက်ဖြစ်တဲ့ရုပ်နာမ်သဘာဝတွေရဲ့အနေစာဒုက္ခအနတ္တတာမညာလက္ခဏာမြောင်ရှုရတယ် အဲ့ဒီကနေတဆင့်တက်ပြီးတမာရီအားကောင်းလာရင်ဒီယုံနံသဘာဝတွေဖြစ်တည်ပြက်ပေါ့ခတ်သက်သက်ပေါ့ခတ်သက်သက်ပြောက်တစ်ခုတည်းမဟုတ်တော့အဲအဲ့ဒါမျိုးတွေမြင်အောင်ရှုရမယ်ဒါတက္ကတာတက္ကနာကောတယ်အဲ့ဒီလိုမြင်အောင်ရှုတာတယ်အဲ့တော့ तू ကဘာပြောလားဆရာတော်အဲ့လိုဆိုမသွားခင်သင်ပေးနိုင်မလားအေးဗမာတရားစကားကူရှိတယ်လို့သူတို့လက်ခံမခံမင်းဖုန်းနံပါတ်ပေးမင်းပါနေဆက်သွယ်လို့သူတို့လက်ခံနေလာခဲ့လို့အဲ့ဒီလိုနဲ့ဒီကကြီးကဗမာတရားစကားရောက်လာဘုန်းကြီးသင်ပေးပါတယ် သင်ပေးလာတော့ဒီတရားစကံပြီးကံဒီနေရ၃ရက်လောက်နေတော့ဆိုတော့တော်တော်တက်လာတယ်သူကအဲ့ဒီအဲ့ဒီလို့ခုနကဒီကကြီးပြောတဲ့အမျိုးဖြစ်လာတယ်တော်တော်လေးတက်လာဒီနေရာမှာရောက်နေအဲ့မှာဘုံညာမျိုးစုံစ조사ကြည့်နေတယ်သူတိုးတက်မှုရှိအောင်အဲ့ဒီမှာမချောကဘာဖြစ်လဲဆိုတော့ဗမာပြည်သွားမယ့်ဟာတွေတကယ်တော့တရားစကားမပြီးသေးဘူးနေ့၃ရက်ကြံတယ်အဲ့ဒါတွေစိတ်ကူးတော့အဲ့မှာပြုတ်ကြတာပြုတ်ကြမကြဆိုတော့ဘုန်းကြီးတို့ကစစ်ကြည့်လိုက်တော့သိတာဟဲ့ အဲ့ဟာကဟိုကမသွားသေးဘူးဒီမှာမပြီးသေးဘူးနှစ်ရက်သုံးရက်လောက်ကြံသေးတယ်မနှဲမြင်ရတဲ့တခါကြီးအဲ့ဒီငကိုအခြေအနေရောက်အဲ့ဒါတွေကသွားကဏီမှာလို့ဟိုရောက်မှလို့အခုမသွားသေးဘူးအခုမပြီးသေးဘူးဒါကိုလို့အဲ့လိုမျိုးလေးလည်းအရေးကြီးတာပေါ့နော်တခါလေးလေးဘုန်းကြီးတို့ပေါအောင်ပေါ့နော်ယောဂီတို့ပေါအောင်ဘာဖြစ်တတ်လဲဆိုအခုထိုင်တာလေးမိဂန်ဒီကြိုင်ဟာလုံးမဲ့ကိစ္စတွေစဉ်းစားတော့တာတကယ်တော့မပြီးသေးဘူးတရား ခုနတကြောင်ဘုန်းကြီးဘီဂန်ဒီအာပေတိစကားပြောတာအဲ့ဒါတွေလည်းပါတယ်ချို့ကဟောဘီဂန်ဒီကြရင်မှမိနစ်5မိနစ်လောက်ကျန်တော့ဘီဂန်ဒီပြီးဟိုလုံးမဲ့ဟာတွေလျှောက်စဉ်းစားတော့ဗဒီလက်ရှိကတရားထိုင်နေတာစိတ်ကဘာလုံးနဲ့လုံးမဲ့ဟာတွေစဉ်းစားအဲ့လိုမျိုးဖြစ်တာများအဲ့ဒါဆိုရင်တော့ဒီကပြန်ပြုတ်ကြတယ်အဲအဲ့ဒီချိန်ကာလမျိုးတွေတတိထားရမယ်တရားစခန်းတွေသွားဝင်ဒီလိုအခြေအနေမျိုးရောက်တဲ့ပုံကောင်များအဲ့ဒါဆိုရင်တော့ဒီခါကြီးအကုန်လုံးပြုတ်ကြတာ အဲ့ဒါမျိုးမဖြစ်အောင်အဓိကချုပ်ပြောမယ်နော်အဲ့ဒီအခြေအနေမျိုးဟာတွေ့နေတဲ့သဘောတရားတွေကတိမ်မွေးနူးညံ့နေတယ်တိမ်မွေးနူးညံ့နေတဲ့အတွက်ရှုမှတ်ခက်တယ်ဘာဖြစ်လို့တိမ်မွေးနေဥပ္ပခာဝိနာ ဖြစ်နေတဲ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဘူးအဲ့ဒီလိုဥပ္ပခာဝိနာသဘောတွေတွေ့နေရတယ်ဒီဥပ္ပခာဝိနာကိုဗုဒ္ဓဗာမိတ်လဲဒါပြောပါမယ်ဘုန်းကြီးဓာတပဝိနာနုပဒနာကျထပ်ပြောမယ်တိတိကျကျ ဥပေက္ခဝေနာအတုကမဒုက္ခဝေနာဥပေက္ခဝေနာတူတူပဲဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝေဒနာကိုအတုကမဒုက္ခဝေနာခေါ်တယ်။တနည်းပြောရင်ဥပေက္ခဝေနာခေါ်တယ်။ဒီဥပေက္ခဝေနာကိုအတုကမဒုက္ခဝေနာအနေဆတော်ဓာတပါဥပေက္ခဝေနာအနေဆမြောင်မှခုနသေးသေးသေးသေးမူမူလို့လို့ရင်လို့တယ်ရွရင်ရွတယ်ဒီလိုလေးမှတ်နေတကယ်ဖြစ်ပျက်ကမြင်မြင်မှမြင်တာညာကတချို့ပုဂ္ဂိုလ်ကြမြင်တချို့ကမမြင်ဘူး။ အဲရွေ့တယ်ရွေ့တယ်လှုပ်တယ်လှုပ်တယ်ဒီလိုမှန်တယ်မြင်စေခြင်းတာဒါပြီးပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒီလိုမြင်စေခြင်းတာဒါကိုဖြစ်ပြက်ဖြစ်ပြက်သုံးဖို့အိဋ္ဌာအိဋ္ဌာဒီလိုမှတ်ချလိုက်ပုံမြင်လွယ်တယ်အဲ့ဒါဆိုရင်တော့ဒီဝိဥပ္ပခာဝင်လာရဲ့အိဋ္ဌာသဘောကိုပုံမြင်လွယ်တယ်မြင်လာရင်တော့ဒီညာကကြော်သွားနိုင်တယ်မမြင်တော့မကြော်ဘူးပေါ့ဒီကရဲ့အဲ့ဒါပါပဲအချမ်းချမ်းပေးခြင်းတာအဲ့တော့ဒီချိန်မှာတတိသမารိဆေအောင်အသေးစိတ်မူရာတွေလည်းမှတ်ပါအချိန်ကိုလည်းဒီတဲ့တိုးပြီးတော့မှတ်နိုင်မှာမှတ်ပါ မှတ်ပြီးတော့တခုသတိထားဖို့ရက3နိုင်ထိုင်3နိုင်နဲ့ညီမြောင်ဣရိယာပုတ်တွေစဉ္ညာလျှောက်တာပြမတ္တရဖြစ်ပြီး balance လုပ်နိုင်ကောင်းတယ်ခန္ဓာကိုယ်ကြီးကခန္ဓာကိုယ်ကြီးပဲတိတ်တစ်ဖက်သက်များသွားရင်စီကြုံဝမ်းကြုံတွေအများကြီးဖြစ်တတ်တယ်အဲဒါကြောင့်မို့အဲ့ဒီလိုလဲချိန်စေခြင်းနဲ့ခုနဥပ္ပခာနာလေးကိုအနေစာမြောင်မှတ်နိုင်ဖို့လည်းအရေးကြီးပါတယ်အဲ့ဒီလောက်ပဲဘုန်းကြီးချမ်းချမ်းပြခြင်းပါ ပြီးတော့တခုဆက်ပြီးတော့ရှောက်ချင်ပါပဲပြီးတော့ဟုတ်ကဲ့ဖြစ်တာပြက်တာတွေမြင်တာမာနေလဲမာတာရက်သွားတာရားနေရားတာရက်တာဒါမို့ရားတာတွေကလည်းရားလိုက်ရလိုက်ရားလိုက်ရလိုက်တို့အဲ့လိုတွေဖြစ်တဲ့ဥစ္စာမျိုးဆိုရင်တမာပြည့်ဆရာတော်ကြီးတွေဖြစ်တယ်ပြက်တယ်လို့စင်ကြင်ခိုင်းပါတယ်ဗျာသင်္ခါရတရားပြီးတော့စိတ်ထဲမှာပြက်တာတွေမြင်နေတယ်အပြက်ပြက်တွေဖောင်းတဲ့ထဲမှာလည်းဖောင်းတာတွေကဖောင်းတဲ့ဟာအတေးကြီးတစ်ခုလုံးအဆက်ဆက်အပြက်ပြက်တယ်ဆိုတော့ ဖြစ်တာပြက်တယ်လို့စိတ်ကနှလုံးသွင်းအပြတ်တွေပြတ်တွေမြင်နေဆိုတာကိုပဲတပြီးတော့တောက်လျှောက်အဲ့လိုမျိုးပဲမှတ်နေပါတယ်စိတ်ကတမင်တကာအဲ့ဒါကိုဒါအိဋ္ဆာတွေတွေ့နေတာပဲဆိုပြီးတော့အဲ့လိုနှလုံးသွင်းရဟုတ်တယ်ညာနဲ့အဲ့လိုမြင်ဖို့ပါတခါတလေကျသူကဖောင်းတယ်ပိန်တယ်လှုပ်တယ်ရှားတယ်ဒီဟာတွေနဲ့ဒီစကားနဲ့လမ်းဆုံးနေလို့ခုနဘုန်းကြီးပြောင်းခိုင်းတာတချို့ကြတော့လှုပ်တယ်လှုပ်တယ်ဒီစကားနဲ့လမ်းဆုံးတာဘုံညာကဟိုမသွားဘူး ဖောင်းပိန်ဆိုရင်တော့ဝါယောဓာတ်တဘာဝတွေမြင်စေချင်တာဒါပေမဲ့တာမန်ဆံငါပဲဖောင်းနေပိန်နေပိုက်ကြီးဖောင်းတာပိန်တာပဲဒီလိုပဲသိနေတကယ်တမ်းကျတော့ဟိုကမာသီဆရာတော်ဘုရားကလူပြင်းနားလည်အောင်လို့တင်တယ်တကယ်တကယ်ကျဓာတ်တဘာဝတွေမြင်အောင်တင်တယ်ဗန္ဓိယယမဆရာတော်ဒီစကားနဲ့ပဲဘုန်းကြီးပြန်ပြောပါမယ်ဗန္ဓိယယမဆရာတော်ရဲ့ဒီဝါယောဓာတ်မှတ်တဲ့နေရာမှာ ပုံဟံမူရတဘာဝ၃မြာထင်တတ်သည်သမဂါသာတော့ဘိုက်ပုံသဏ္ဍာန်ကြီးတွင်းပါပဲပုံဟံနောက်အမူအရာလေးလေးရဲ့ အဲတုံးနေလှုပ်နေတဲ့သဘောလေးတွေပေါ့နောက်ပိုင်းကျမှသဘာဝတွန်းကန်တဲ့သဘောတွေထောက်ထားတဲ့သဘောတွေကြံတဲ့ဒါသဘောတွေမာတယ်ပြောတဲ့သဘောတွေအဲ့ဒီသဘာဝတွေမြင်အောင်ရှုရသမာဓိအားကောင်းလာဒီသဘာဝတွေမြင်အောင်အဲ့ဒီသဘာဝတွေမြင်အောင်ရှုမှဒီသဘာဝတွေအနေစာဒုက္ခအနတ္တမြင်မှဝိပဿနာပါအဲ့ဒါကြောင့်ဘုန်းကြီးကအဲ့ဒီလမ်းကြောင်းပေါ်ပေါ်ရောက်အောင်ဤမျိုးစုံနဲ့သင်ရတာပါတခါကြီးနောက်တစ်ခုကတော့ပြန်မြန်မြန်ပြောအောင်ဗျာ တရားစခန်းတွေကများသောဖြင့်တနာရီတနာရီဆိုတနေ့၈ချိန်ဆိုတနာရီတနာရီတနာရီဒါမှမဟုတ်လဲအဲ့လိုမျိုးဘဲတီးတဲ့အချိန်ခေါင်းလောင်းတီးတဲ့အချိန်တုံပေါင်းခောက်တဲ့အချိန်ရက်တော့တနာရီဆိုခါလေးမပြည့်စုံဘူးဖြစ်နေတော့ဗျာဒီတော့မာဟုတ်တယ်ိုက်တာခဲတာတွေပြန်ပေါ်တဲ့အချိန်တနာရီမှဆိုတော့အေးချမ်းချမ်းပြီးပြီးသွားတာကြာအရိယာပုတ်လည်းပြင်စားမယ်နှစ်နာရီထိုင်ခွင့်ရတဲ့အချိန်ကျမှပြီးတော့တန်ဖိုးသိရတာအရှင်ဘုရားတကယ်လို့တရား စကံပွင့်နေဆိုရင်အရှင်ဘုရားတို့ဒီပြတော့ရှောက်ပြီးပြီးတော့၃နာရီလောက်ဆက်တိုက်ထိုင်ပြရစီဘုရားဆိုမှအစဉ်ပြေတယ်ဘုရားလူတရား200နဲ့ပေါင်းထိုင်တဲ့အချိန်ကျတော့တနာရီအကုန်ရကိုလည်းရရတယ်အဲ့လိုဖြစ်သွားတယ်ဟုတ်တယ်ဟုတ်တယ်သူတို့ဒီဗမာပြည်မှာတရားစခန်းနေအဲ့ဒါပြဿနာကဘုန်းကြီးတို့နိုင်ငံမှာဘယ်လိုဖြစ်လဲဆိုဓမ္မရောစောင့်တဲ့ကမ္မဋ္ဌာန်းဆရာစောင့်တဲ့ဘုန်းကြီးတတတရားပြတဲ့ဘုန်းကြီးတတအဲ့လိုဖြစ်တာ စောင့်တဲ့ဘုန်းကြီးကြသူအဲ့ဒီလိုဒီယောဂီတရားကောင်းလို့ထိုင်လားမထိုင်လားမသိဘူးတခါတခါရောက်မှ3နာရီလောက်ထိုင်နေပြီအဲဒီစင်းညာလျှောက်တဲ့ကြသူများထိုင်တဲ့ချိန်ပြင်းနေအဲ့ဒီကိုစောင့်တဲ့ဘုန်းကြီးအာမင်းထိုင်ရမယ်သူများထိုင်တဲ့ချိန်အဲ့ဒီပြဿနာတွေအများတန်းတက်တယ်အဲ့တော့ဘုန်းကြီးတို့တရားစခန်းမှာတော့ဒါတော့ဒီအစယောဂီတွေကြတော့အထိုင်မှာစိုးလို့အတွက်ဒီချိန်ကသတ်မှတ်ပေးရတရားအကောင် တမာရီအားကောင်းလာတဲ့နေ့ဉာဏ်နေ ဖြစ်လာတဲ့နေ့ကြအဲ့လိုသတ်မှတ်လို့မရဘူးတခါကြီးအဲ့လိုတခါကြီးတို့တမာရီပေါ်မှာမူတည်ပြီးအထိုင်ရင်တဲ့စိတ်ရှင် ထိုင်ပါဒီမှာကအချိန်ဆိုတာကရေပုံရသတ်မှတ်တာအဲ့ဒီလို ထိုင်ကြကြထိုင်ရမယ့်အချိန်တွေရှိတာပေါ့လေတချို့ဉာဏ်တွေမှာကြကြထိုင်ပေးမှအဆင်ပြေတာအဲ့ဒီလိုကာလမျိုးတွေဆိုရင်တို့ဘုန်းကြီးတို့ထိုင်ဆက်ထိုင်အမျိုးပေါ့တခါ အဲ့ဒီဉာဏ်ဉာဏ်တွေလို့ခက်ခဲရှိလာပြီဆိုရင်လေသူ့ကိုဒီနေ့ရတရားဆေးရမယ်လို့တရက်ချာဆေးရမယ်ဒီလို လုပ်လို့လည်းမရဘူးတခါကြီးဥမာဒီလိုပုံကောင်များရေးကြည့်လာပြီဆိုရင်ချိန်မြေးလာလျှောက်ပါအခက်ခဲတွေချိန်မြေးလာလျှောက်ပါပြောရတယ်အဲ့ဒါမှ तू ကတိုးတက်တယ် तू ခက်ခဲကခုပေါ်လာခုလျှောက်မှအဆင်ပြေတယ်ကိုထင်းသလိုလုပ်နေရရင်မှပြုတ်ကျသွားပြန်တယ်ဒါကြောင့်ဘုန်းကြီးတချို့ယောဂီကြရင်သူ့အလှမကြဘူးနဲ့နှက်ပြန်လာဆက် အဲ့လိုပြောရတယ်ဒီစီစဉ်တဲ့လူတွေကိုလည်းအဲအဲ့ဒီသူတို့ကဘာပြောလဲဆရာတို့ကဒီတော့လာလျှောက်လို့ဖြစ်ပါမလားဟောထိုင်ဝမ်မှာဆိုဘုန်းကြီးတို့တရက်ချားဆက်ပေးတာတပည့်တော့လှည့်မဟုတ်ဘူးမဟုတ်ဘူးဘုန်းကြီးကခေါ်တာလို့ဘုန်းကြီးခေါ်တာဆိုတော့ဘုန်းကြီးကဆရာတော်ခေါ်လို့ဆိုတဲ့အနေနဲ့လာခဲ့အဲ့လိုပြောလို့စီမံတဲ့လူတွေဒီကကြလည်းသူတို့တိုက်ရိုက်ပြောတော့စီမံတဲ့လူတွေဒီကကြဘုန်းကြီးနားမှာရှိတယ်အဲ့လိုမျိုးတွေလိုအပ်တဲ့တကကြီးမျိုးစုံပေါ့အဲ့ဒါမှတိုးတက်တယ် ကျေးဇူးအများကြီးတင်ပါတယ်ဗျာ။ဂိုင်းမဆနာဘယ်သူတွေမေးဖို့ရှိသေးလဲ။မရိုးရှာလို့ရပါပြီရှင်။ဟုတ်ကဲ့။ကြားရတာဒီမဆနာ။ကြားပါတယ်နော်။ဟုတ်ကဲ့။ Thank you ။ကြားတယ်ကြားတယ်ဒီမှာ။ဂိုင်းနမလေးပြော။ Yeah ဘဘတပည့်တော်ဟိုဒေါခင်မေကြီးရဲ့ cousin မှာ Vancouver လေ ဖုံဖုံတခါ2013မှာကြွတော့ကတော့ဖုံဖုံမှတ်မိတယ်လို့ပြဖုံဖုံကိုကာယကြောင့်ဝစီကံမနောကံနဲ့ပြမမိခဲ့သည်ရှိတော့ခွင့်လွတ်ပါလို့အရင်ဆုံးဖုံဖုံဥချပြတော့ပါခုဘယ်ကနေတရားနေပြောနေဒီလိုတော့ဒီလိုတော့ကနေဒါပါဖုံဖုံဟုတ်ကနေဒါဟုတ်ပါကနေဒါဗန်ကူးဗာဒါဖုံဖုံဟုတ်ပြီဟုတ်ပြီကဲကဲပြောပါဖုံဖုံကလေတပည့်တော်တရားထိုင်တဲ့အခါမှာလေ စစချင်းတော့ဘုန်းဘုန်းပြောသလိုပေါ့နော်အာနာပါနလေးနဲ့စပြီးတော့ဟိုလည်းဖြစ်တယ်တအောင်လေးနေလို့ရှိရင်ဆိုလဲလို့ပေါ့နော်ဟိုခြေအောက်ကကျင်ထုံကျင်လာတဲ့အခါကြလို့ရှိရင်ဆိုတပြေတော့အဲ့ဒီလိုမျိုးဟိုအော်ရုပ်ကလေးကဟိုပေါ့နော်ဖောက်ပြန်တဲ့သဘောလေးဖြစ်တယ်ပေါ့နော်ဆိုအဲ့ဒီလိုပြီးတော့သွားမှတ်တယ်ပထမတော့အာနာပါနပြီးရင်အဲ့ဒီလိုခြေောက်ထုံကျင်လာတဲ့ခါကြလို့ရှင် ပြီးတော့အဲ့လိုမျိုးရုပ်သဘောဖောက်ပြန်နေဆိုပြီးတော့မှတ်တယ်မှတ်ပြီးတော့ ရယ်ဆိုတော့ဟိုတပြည့်တော့ဖြစ်နေတာပေါ့နော်ပြီးရင်စိတ်ကလေးကနေပြီးတော့အဲဒီလိုမျိုးလေးအော်ရုပ်ကဖောက်ပြန်တဲ့အခါမှာစိတ်လေးကသူကချက်ချင်းသွားသွားတည်နေရယ်ပေါ့နော်ဆိုပြီးတော့တပြည့်တော့အဲ့လိုမျိုးမှတ်ပြစ်တယ်ဘမောဟိုအော်ပြီးရင်ဆိုတခါအော်ရုပ်ရုပ်ကလည်းဖောက်ပြန်တယ်ပြီးရင်စိတ်ကညွတ်ပြီးတော့တော်တော်ခံစားတယ်။အော်ရုပ်နဲ့စိတ်ကလေးကိုငါတိနေတော့တခါအဲ့ဒါဝေဉဏ်ဖြစ်တယ်ဆိုအဲ့ဒီလိုမျိုးသွားသွားပြီးတော့မှတ်မှုမှတ်နေတယ်ဘမော အဲ့ဒီလိုမျိုးမှတ်တာမှန်သလားအော်ဒါမှမဟုတ်အာနာပါနာဘုံဘုံပြောသလိုပဲလေကလေးလုံးဝတိမ်ဝင်သွားတယ်ဒီတပြီးတော့ဟိုရှူတင်သလားဘုံဘုံဘုန်းကြီးကြံကြံပေးခြင်းတော့ဓမ္မကြီးခုနလိုရှုလို့ရပါဒါပေမဲ့လို့ဘုန်းကြီးတို့ဟို ဖြစ်စေချင်တာတော့အဲ့လောက်ဒီနဲ့ဝိပဿနာပြောင်းသွားရင်တော့သမာဓိအားနည်းနေသေးတဲ့ခါကျတော့အများကြီးညံဖြစ်ဖို့ခက်တာပေါ့နော်အဲ့တော့သမာဓိလေးအားကောင်းလာအောင်ဒီဝင်လေထွက်လေတွေကိုရှုမှတ်စေခြင်းသေးတယ် အဲဝင်လေတွက်လေလေးရှုမှတ်ပြီးတော့တရားစကားနေဝင်လာပြီးသို့မဟုတ်အချိန်ကြာအထုတ်လာပြီးဆိုမှဝေဒနာတွေဒုက္ခဝေဒနာပေါ့နော်ဝေဒနာကတော့ချုပ်အောင်ရှုလို့မရပါဘူးဒုက္ခဝေဒနာတွေ့မယ်ဒုက္ခဝေဒနာရှုမှတ်လို့သမာဓိအောင်ကောင်းလာဒုက္ခဝေဒနာတွေ့မယ်ဒုက္ခဝေဒနာနိုင်အောင်ရှုမှတ်လို့ရင်ဥပ္ပခဝေဒနာတွေ့မယ်ဝေဒနာတွေကတော့ဘယ်တော့မှချုပ်မသွားပျောက်မသွားဘူး ဒါကြောင့်မို့ဝေဒနာလေးအဲအဲ့ဒါကြောင့်မို့ဟိုပထမအခုတော့ဓမ္မကြီးတမာရီရအောင်အထုတ်စေခြင်းနဲ့နောက်ခုနကဓမ္မကြီးပြောတဲ့ဆင်ញင်မြတ်တာတွေကလည်းဟိုဆင်ញင်တာတွေအထိုက်လောက်တော့မှန်ပါတယ်မပြည့်စုံသေးဘူးပေါ့လေဘုန်းကြီးဝေဒနာနုပနာကြပြောပါမယ်နော်အဲ့ဒီကကြရင်ဘယ်လိုဒီဒုက္ခဝေဒနာရှုမှတ်တော့မှဆိုဘယ်လိုအရင်ဆင်ញင်ရမယ်ဘုရားဆရာတော်ပြောတဲ့ဒိဋ္ဌိခွာတာတွေတခြားဘာတွေလောက်ရမယ်ဆိုတာတွေအများကြီးပြောအောင်မယ်အများကြီးသင်ပေးအောင်မယ် အဲ့လိုစနစ်တကျသင်ပေးပြီးရှုမှတ်ရောဓမ္မကြီးအသိဉာဏ်ဖြစ်ဖို့လည်းလွယ်ကူတာပေါ့နော်အဲ့ဒါမျိုးကြောင့်မှန်ပါဗျာအဲ့လိုမျိုးလာလို့ရတယ်ဒါငြိမ်းတာပေါ့ကဲမှာပေါ့ပညာ ဖြစ်ဖို့ခက်မှာပေါ့ခက်ရင်းတယ်ပေါ့ဘမောင်းရဝေဒနာတော့လိုမျိုးဟိုလေတုံဟိုခဏတည်င်ကဝေဒနာလေးငြိမ်းတာတော့ပေါ့နော်ဘမောဟို၃လေးကလောက်တော့ဖြစ်ဘူးလေပေါ့အဲ့လိုလေးဟိုဒါပေမဲ့တနာကြီးကြော်ထိုင်တဲ့အခါကြတော့မှပဲအဲ့ဒီလိုမျိုးဖြစ်တယ်တခါတည်းလေးတပည့်တော့ဟို ကင်းလာတာပေါ့ဘမောဟိုကင်းလာပြီးတော့လေခြေတွေလက်တွေတင်းလာပြီးတော့လေတခါတည်းဟိုကြောက်ဟိုဘယ်လိုကောကွန်ကရစ်တိုင်လာတယ်လို့ပေါ့ဘမောအဲ့ဒီလိုဖြစ်ပြီးတော့လေနောက်တအောက်နေတော့လေတဖြည်းဖြည်းပြေးပြေးပြေးပြေးပြေးပြေးပြီးတော့လေဘာမှမဖြစ်တော့တခါတည်းဟိုအရန်ချမ်းချမ်းသာသာလေးပေါ့နော်ရှိတယ်ပေါ့နော်ဘုံဘုံအဲ့ဒီလိုမျိုးလေးတော့၃၄ခါလောက်တော့ဖြစ်ဖူးရဲ့ဘုံဘုံဒါပေမဲ့ဒုက္ခဝိနာကျော်တာဒုက္ခဝိနာလာဟွန်း၃၄ခါလောက်တော့ဖြစ်ဒုက္ခဝိနာဖြစ်ဖြစ်မှတ်ထားဖို့က ဒီရှုမှတ်တဲ့ခါမှာလောဘမဖြစ်အောင်မှတ်တာမယ်ဒေါသမဖြစ်အောင်မှတ်တာမယ်သိလို့တဲ့စိတ်နဲ့မှားတာပါဒါကြောင့်ဘုန်းကြီးတို့တရားတွေသင်ပြပေးဖို့အများကြီးလိုပါသေးတယ်ဒါကြောင့်ဘုန်းကြီးတို့ကတော့ခုချိန်မှာဒါကြီးတရားကိုမှတ်ဖို့မတိုက်တွန်းစေမတိုက်တွန်းကြင်သေးဘူးပေါ့ဓမ္မလေးအားကောင်းလာပြီဆိုလို့ရှိရင်အဲ့လိုရှုမှတ်တာဓမ္မလေးကိုယ်တိုင်တွေ့လာပါလိမ့်မယ်လွယ်လွယ်ကူကူမှားတာပြီးအဆင်ပြေလာတယ်ဓမ္မလေးအားနေတဲ့အခါကျရင်တော့ ကိုယ်ကပျောက်ခြင်းတဲ့စိတ်နဲ့မှတ်တာတို့ပျောက်ခြင်းတဲ့စိတ်နဲ့မှတ်တော့မပျောက်တာတို့တခါဒီရဲ့ရုပ်တဘာဝနာမ်တဘာဝတွေကခါကနာတာမသိတာတို့ဘုန်းကြီးကိုအကျမ်းမြင့်မနေ့ကလည်းတခါပြောခဲ့ပါတယ်ယောဂ20နဲ့8ယောဂကို မှတ်ပဲဆိုယောဂ28ပါလုံးယောဂ28ပါလုံးကလည်းဥပ္ပစာရဇန်တို့ဥပ္ပစာရသမารီတို့အပ္ပနာသမารီတို့ဇန်သမารီတို့ရရင်တော့အကုန်လုံးမြင်နိုင်ပါတယ် အဲ့ဒီလိုတမာရီမရအောင်ဆိုခဏိကတမာရီရအောင်လုပ်ရပါတယ်ခဏိကတမာရီရတဲ့အခါကျယောဂ28ပါးရှိလို့ရှိရင်ဥပါဒယုတ်24ပါးဓာကြီး4ပါးပေါ့ခဏိကတမာရီရရဒီဓာတ်ကိုမြောင်ရှူတာပုံမြင်လွယ်တယ်အဲကြောင့်ယုတ်ကိုရှူရင်ယုတ်တဘာဝမြောင်ရှူရတယ်ဓာတ်ရတဘာဝတွေကပုံမြင်လွယ်တယ်ခဏိကတမာရီလောက်ဆိုရင် နော်အဲ့လိုအဲ့ဒီလိုမြင်စေခြင်းတော့အဲ့ဒီမှာဘုန်းကြီးတို့ကတခါထပ်ပြောရမှာကဘယ်လိုဓာတ်ကြီးလေးပါဆိုတော့ဘာတွေလဲဓာတ်ကြီးလေးပါတဘာဘာတွေလဲအစကြီးလိုပေါ့ဒီလောက်တော့အကြံမြင်သိတာမှာသိထားပြီးတော့ဒီမှာရဒီရုပ်သဘာဝတွေပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောတကူလုံးကြီးဘယ်နေရာကြီးကြီးဒီဓာတ်ကြီးလေးပါလွင်ကျန်တော့ဘာမှမရှိပါလားဒါတွေပဲပေါ်ပြီးပြောဖြစ်ပြီးပြတ်နေပါလားဒါတွေပဲဆင်းရဲဒုက္ခဖြစ်နေပါလားဒီဟာတွေပဲကိုဖြစ်နေလို့ပဲဖြစ်တဲ့ຢာတွေပါအញ្ញမ်းနဲ့တကယ်မြင်ပါတယ် အဲ့ဒါတွေကြောင့်ဘုန်းကြီးတို့အခုဆွေးနွေးတာကောင်းတယ်နော်အဲ့လိုဆွေးနွေးရင်တော့ရင်ဆွေးနွေးလို့ရင်တိုးတက်ပါလိမ့်မယ်နော်အဲ့ဒါတပည့်တော်လေ Friday ဒီမှာဘုမဟိုလေ Friday Saturday တော့တပည့်တော်အလုပ်လုပ်တော့လေတပည့်တော်ဟိုမ join နိုင်ဘူးပေါ့နော်ဘုံဘုံ Sunday တွေပဲတပည့်တော် join နိုင်တယ်ဘုံဒါပေမဲ့ဒီကြားတွေရက်တွေမှာပေါ့နော်တပည့်တော်ဟိုအချိန်ရလို့တရားနိုင်ဒီတရားကိုဒီသူတို့ Facebook တို့ YouTube တို့အဲလွှင့်တယ်လို့ပြောပါတယ် အဲ့ဒီမှာလည်းနားထောင်ကြည့်ပေါ့နော်ဒီမှာပြီးတဲ့အခါကျဒီလိုချိန်မှလည်းလာပြီးဆွေးနွေးပါမေးပါအထူးသဖြင့်ဘုန်းကြီးတို့ယောဂီတွေကဒါကတော့ဓမ္မကြီးတို့လည်းဘုန်းကြီးပြစ်မမြင်ဘုန်းကြီးတို့ပိုင်းနေအားနေချက်ရှိတယ်ချိုးဆရာတို့တွေကြဒီမေးတာများတာမကြိုက်ဘူးတိတ်မေးလို့ရင်စူငေါ့ပြလိုက်တော့ယောဂီကမလျှောက်မလျှောက်ရဲတော့ဘူးလေဒီပြဿနာတွေရှိတယ်ဘုန်းကြီးတို့တွေကလည်းဒီမှာရှောင်းနေတွေ့တယ်ပေါ့နော်ဘုန်းကြီးတွေရင်းနေတဲ့ရှောင်းနေအများစုတွေ့ရရှောင်းများလို့ပဲ ဓမ္မကြီးတို့ရဲ့ဖြစ်နေတာတွေကတော်တော်မေးနိုင်မှသိပါတယ်နော်ဒီတိုင်းမသိဘူးဓမ္မကြီးဒီလိုဓမ္မကြီးလျှောက်တာလောက်တဲ့နားထောင်ပြီးဆုံးဖြတ်ချက်ချလို့မရဘူးဟိုလိုလက်မေးဒီလိုလက်မေးဘူးဒီဟာကတကယ်ကိုသူကဖြစ်နေသလားသို့မဟုတ်စာဖတ်ပြီးပြောသလားသို့မဟုတ်သူများပြောတာကိုနားထောင်ပြီးပြောသလားသို့မဟုတ်သူကအပေါ်ယံလောက်ပဲသိသလားတကယ်ကိုသူလေးနဲ့နဲ့ကိုသိနေပြီလား အဲ့ဒါတွေမေးနိုင်မှဘုန်းကြီးတွေ့ကြတော့ဘုန်းကြီးကတော့မေးမှပဲသိတာမမေးလို့ကတော့တိကြမသိဘူးဗျမသိပဲနဲ့ဘုဓမ္မလေးကဒီလိုမှလိုက်ဒီလိုဆက်မှလိုက်ပြောရင်ဘာမှမထူဘူးအဲ့လိုမျိုးဖြစ်တာဘုန်းကြီးတွေ့ကြမှာဒါကြောင့်မို့ဒီလိုခါလဲမေးပါခုနတခါကြီးဒါတော့သူမြင်ဝင်တို့မေးတဲ့အပိုင်းမှာလို့ရှေးရှေးဝေးလျှောက်တယ်ဆိုတာသူ့ရဲ့ဖြစ်နေတဲ့သဘာဝဘုန်းကြီးအကဲခတ်လို့ရအောင်လို့နားထောင်တာပါ နော်တချို့ကြတဲ့ဒါလေးရှိတယ်လို့ထင်ကောင်းထင်မယ်ဘုန်းကြီးကအဲ့လိုမတတ်မှဘူးဘုန်းကြီးတို့ကအဲ့ကြမှာဟိုဒကာကြီးပြောနေရတဲ့ကောက်ချက်ချလို့ရတာဟုတ်တယ်မဟုတ်ဘူးစာကြီးလို့ပေါ့နော်အဲ့တော့ဘာမှအာနာစရာမရှိပါဘူးမေးစရာရှိရမေးပါဒီလို မေးကွန်းမေးမဲ့လူမရှိရတာကြာကြာတော့မေးလို့ရသေးတယ်ကြိုင်ပြီးတော့မေးစရာရှိတယ်ပါပါ ဘာမှတော့မရှိတော့ဘူးအဲ့ဒါတပည့်တော်ကိုအခွင့်အရေးရလို့တရားကျင့်နိုင်ဒီဘုံဘုံပြောသလိုအာနာပါနာကိုပဲအဓိကထားပြီးတော့တမာတိကောင်းတပည့်တော်ရှုတင်တာပေါ့နော်ဘုံဘုံဟိုလေကလေးတိမ်မွေသွားတဲ့အထိပေါ့ဘုံဘုံပြောတယ်ဟုတ်တယ်ဟုတ်တယ်တမာတိကောင်းကျေးဇူးပါပဲဘုံဘုံကောင်းပါပြီတော့အေဝင်းမင်းဟုတ်လားတပည့်တော်တပည့်တော် Rose Chan လို့ခေါ်တယ်ဘုံဘုံဒီမှာတော့ဘိုးနာမည်ပေါ့နော် ငါမတော့မိမိလို့ပဲခေါ်ပါတယ်ဘုံဘုံဒေါခင်မေကြီးတို့နဲ့ဆိုဟုတ်ဟင်းကဲကောင်းပြီဘယ်သူမေးဦးမှာဒေါက်တာဒေါက်တာခင်ငိမ့်ချမ်းမေးလို့ရပါပြီရှင်ဟုတ်သူပဲတမျိုးပါတယ်နောက်ပါတယ်မဟုတ်ဆရာတော်ခင်ဗျာဒီမှာဦးတင်ပါတယ်ခင်ဗျာကောင်းပါပြီလားထွန်ပါကြီးဟင်းခုနကပြောပါခုနကပြပြတာနဲ့အတော်ပဲဖြစ်သွားတယ်ခင်ဗျာတတိတော်မှာသိချင်တာကအခဏိတသမารိအကြောင်းလေးကိုပို့ပြီးသိချင်လို့ပါခင်ဗျာ ဟုတ်ခရိကသမားကြီးအဲ့ဒီဟိုပြောမယ်နော်နောက်ကြလဲဒီထဲမှာလဲအကြံမြင်ဘုံညမတ်စုတွေပို့တာအဲ့ဒီထဲမှာလဲတွေ့လိုက်မယ်နောက်ခုလည်းပြောလို့ရပါတယ်နော်ပြောလို့ရတော့အခုနည်းနည်းစာအုပ်ယူလိုက်မယ်တော့တည်ကြပြအောင်ခုလည်းမှာတော့ဘုန်းကြီးတို့ဓမ္မကြီးတို့ကိုမှတ်စုပေးတဲ့ထဲမှာလည်းနောက်တွေ့လိုက်မယ်ခဏိကသမားကြီးကိုဖွင့်ထားတာနှစ်ပိုင်း နှစ်ပိုင်းရှိတော့ဒီနှစ်ပိုင်းလုံးကိုဘုန်းကြီးတို့တတ်နိုင်များပြောကြအဲ့ဒါမပြောရင်လည်းတော်တော်များများနားမလည်ဘူးပေါ့ဗျာခဏိကတမာရီကပထမကဘာလဲဆိုတော့ဒါတော့ဘယ်လိုဘယ်မှာပါလဲဝိသုဒ္ဓိမမဟာဒီကမှာပါတယ်မြင်ကမြကြားကမြကြီးကမြဒါလည်းခဏိကတမာရီဆိုပြီးပြောသွားတယ် ပါဠိဖတ်ပြမယ်နော်ခဏိကစိတ်တေကဲကဲကရာတိခဏမတ္တထိတိကောတမာတိတခဏမြပါမြင်ကမြသိနေတာကြားကမြသိနေတာမျိုးဒါမျိုးလေးတွေပေါ့ဒါကိုလည်းခဏိကတမာတိလို့ခေါ်နိုင်တယ်လို့ဒီလိုပြောပါတယ်ဒါပေမဲ့လို့အဲ့ဒီလောက်သိတာကြတော့ဝိပဿနာဉာဏ်นี่ဖြစ်ဖို့တော်တော်ခက်တယ်ဗျနောက်တစ်ဆင့်ဆက်ဖွင့်ပြတယ်သောပိဟိအာရမဏိနိဒံတရံဧကာကာရီန ပောတမာနောအဲ့ဒီတမာရီအာယုံတစ်ခုတည်းမှာမပြတ်ဖြစ်ပြီးတော့တစ်ခုသော ချင်းအပြင်ဖြစ်နေမယ်ဒီဟာကိုဒီအာနာပါနအာယုံအာနာပါနအာယုံမှာမပြတ်ဆက်တိုက်ဖြစ်နေရမယ်လို့သူဆိုလိုပါတယ်ဟိုတိလိုက်ရလိုက်တိလိုက်ရဒါမျိုးမဟုတ်ဘူးကြားကများမြင်ကများလောက်တယ်မဟုတ်ဘူးနောက်တစ်မျိုးဆက်ဝင်တာဘယ်လောက်ထိဖြစ်ရမလဲပရိပက္ခေနအနာဘိဘူတောအဘိတောဝိယ စန့်ကျင်မဲ့နိဝရဏတရားပေါ့ဘုန်းကြီးတို့ဇံပိုင်းသွားရင်နိဝရဏလို့ခြေပုံရသုံးပါတယ်ဝိပဿနာပိုင်းသွားရင်တော့ကိလေသာသုံးပါတခါကျဝိပဿနာပိုင်းမှာလည်းနိဝရဏတွေကိုလည်းသုံးပါတယ်အဓိကတော့နှောက်ရှက်တတ်တဲ့တရားတွေပိတ်ဆို့တဲ့တရားတွေအဲ့ဒီတရားတွေကင်းပြီးတော့ဇံရနေတဲ့ကဲ့သို့ဇံတော့မဟုတ်ဘူးပေါ့ဗျာဇံဆိုတော့ဆင်ញင်နိုင်မှဇံငါတွေဆင်ញင်နိုင်မှဇံဇံရနေတယ်လို့ပဲစိတ်တန်စိတ်ပြီးနေဆလံထပေတိ စိတ်ကဇံရတယ်လို့ကိုမတုံမလုတ်ဒီအာယုံမှာတီးနေတယ်ဗမာလိုနားလည်အောင်ပြောမယ်တဏှာထိုင်တဏှာလုံးကတ်နေရမယ်နှစ်နာရီထိုင်နှစ်နာရီလုံးကတ်နေရအဲ့ဒီလိုအနေထားရောက်မှဉာဏ်ကဖြစ်ပါတယ်ဗျာအဲ့ဒီအနေထားမရောက်ဘဲနဲ့ခုနကြီးကများမြင်ကများကြားကများကတော့အင်းဉာဏ်ဖြစ်ဖို့တော်တော်ခဲရင်းလိုက်တယ်တကူတော့ရှိတာပေါ့လေဘုန်းကြီးတို့ပုံကိုယ်တိုင်းတော့ပြောလို့မရဘူးသူကတော့ဒီပါရမီနဲ့ဆိုင်တော့ တချို့ကြပါရမီဒူးရှိတဲ့ပုဂ္ဂိုလ်များတော့ဒီလိုနဲ့ရနိုင်ကောင်းရနိုင်ပါတယ်ဒါပေမဲ့ဒီချိန်မှာတော့ဘုရားကလည်းပြိနိဗ္ဗာန်စံတိုင်းနောက်လူတွေကတော့အဲ့ဒီလောက်နဲ့ရဖို့ခက်ပါတယ်ဘုရားရှင်လက်ထက်ကတော့ဒီရင်တော့ကလည်းပါရမီဒူးတွေကလည်းရှိတဲ့အခါကျတော့ခုနပထမဆုံးအဖွဲ့အနေနဲ့ရနိုင်တယ်ခုခေတ်ကတော့အဲ့ဒီလိုဒီအာယုံမှာဆက်တိုက်ကပ်နေတာမျိုးတဏှာတိုင်းတဏှာကြီးကပ်နေတာမျိုးနှစ်နာရီတိုင်းနှစ်နာရီကပ်နေတဲ့အနေထားမျိုးမှာ အဲဝိပဿနာဉာဏ်တွေဆိုလည်းဖြစ်ပါတယ်ဇံပိုင်းဆိုလည်းဇံသမารီတွေဖြစ်နိုင်ပါတယ်အဲ့ဒါကိုခဏိကသမารီလို့ခေါ်ပါတယ်ဟုတ်ဒီမှာကျေးဇူးတင်ပါတယ်ဆရာမောအဲ့ဒါဆိုရင်တခြားထိုင်ရမယ့်သဘောရှိတာပေါ့နော်မောနော်တနာရီနိုင်ရွယ်လောက်ဟုတ်တယ်ကြာကြာလဲထိုင်ရမယ်အဲ့ဒီအာယုံပေါ်မှာလဲတစ်ချိန်လုံးကတ်နေရမယ်အင်းထိုင်ကြာကြာထိုင်အောင်လည်းမလုံလောက်ဘူးနော်ဒီပေါ်မှာလည်းကတ်ရမယ်ကြာကြာကတ်ရမယ်ဟုတ်တယ် ဒါပေမဲ့ကြာကြာကတဲ့ခါမှာခန္ဓာကိုယ်ကြီးလှုပ်နေတာမျိုးအတင်းကြီးလှုပ်တာမျိုးအဲ့ဒါကြရင်လေဒီသမารီကခိုင်မြဲဖို့ခက်တယ်ဒီပေါ်မှာအာယုကကောင်းကပ်မယ်ညံဖြစ်ဖို့ခက်တာပေါ့လေခန္ဓာကိုယ်ကြီးလှုပ်နေတယ်ကောင်းကြီးကလှုပ်နေတယ်အဲ့ဒါမျိုးတဘာဝတိုင်းခုနအာနာပါနမှတ်တဲ့ပုဂ္ဂိုလ်ဆိုကိုယ်ကလည်းငြိမ်သွားမယ်ငြိမ်နေစိတ်ကလည်းငြိမ်မယ်ကိုယ်တုံလုံးမှုမျိုးစိတ်တုံလုံးမရှိမရှိဘူးဒါဖရာတရားဟောတာကိုယ်လည်းအဲ့တော့ ကိုကလှုပ်နေကိုပင်မနာဘောဒီမှာလေကိုလှုပ်နေစိတ်ကလည်းပင်မနာတော့အဲ့ဒါကြောင့်ဟုတ်နောက်တစ်ခုကဒီမှာပြပြောပဲအာတပီတော့မှအခုအနာပါနာမှတ်တော့တပီတော့မှအာတန်နာအဲ့ထိနေတာလေးကိုပဲသိနေတာပဲအာတန်နေပြကျန်တဲ့အဲ့ဒီကိုလေးရှည်ထွက်လဲပြီးတော့မသိဘူးပြဟုတ်တယ်ဟုတ်တယ်ဓမ္မလေးကသူဓမ္မလေးကသူကဓမ္မလေးကဟိုပါပေါ့ ဓကမတန်မှတ်တာများလို့အဲ့ဒီဘက်ကအတန်အဲ့တော့ဓကမတန်ဆိုတော့ဘုန်းကြီးတို့ကတော့ဒီထိတဲ့ဟာတဲ့ဒီဝါယောဓာတ်ကိုပုံလိုက်စေခြင်းခန္ဓာကိုယ်ထဲမှာရဲ့ဝါယောဓာတ်อืมအဲထိတဲ့နေရာတဲ့ဝါယောဓာတ်ကတစ်ခုလုံးသွားနေထိတာတော့ကြမ်းမြင်လောက်တင်မယ်အမြင်ကျင်းတယ်ပေါ့ဗျာကျဲတဲ့နေရာကိုကြည့်စေခြင်းဝါယောဓာတ်ကိုကြည့်နေအဲ့ဒီဓမ္မလေးထိတာတွေလည်းကုန်ပြီထိတဲ့နေရာမှာ တို့ကဘာလို့သိစေချင်လဲဆိုထိတဲ့နေရာမှာဓာတ်သဘောတဘာဝတွေပူထက်လားအေးထိသလားမာထိသလားပြော့ထိသလားအဲ့ဒီအလောက်တွေကြည့်စေချင်များသောအားဖြင့်တော့တော်တော်များများထိတယ်ထိတယ်ဒီလောက်ပဲအတိလေးကပ်ပြီးမှတ်လို့တမာရီတော့ရပါတယ်ဒါပေမဲ့တဘာဝတွေကိုမမြင်ဘူးဘုန်းကြီးတို့ဒီနေရာတော့တဘာဝမြင်စေခြင်းတယ်ခုနကခဏခဏပြောတယ်တရားရှုမှတ်တဲ့ဝိပဿနာပိုင်းကျတဘာဝလက္ခဏာကိုမြင်အောင်ရှုရတယ်ရုပ်ဆိုရုပ်တဘာဝနာမ်ဆိုနာမ်တဘာဝ သဘာဝနှမျိုးပေါ့ပဲပရမယုတ်သဘာဝနာနောက်တစ်ခါအကြောင်းကျိုးသဘာဝဘယ်အာယုံမဆိုအကြောင်းအကြောင်းအကျိုးဖြစ်တယ်တို့ဗုဒ္ဓဘာသာနှစ်သာရတရားဒါပဲအဲ့ဒီကနေတဆင်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေကိုတာမညလက္ခဏာပြမြောင်ရှုရမယ်လို့မိန့်ထားတယ်။တာမညလက္ခဏာဆိုအနေဆဒုက္ခနာတမြောင်ရှုတာပြောတယ်။အဲ့ဒီကနေတဆင်တက်ပြီးတော့တမာရီအားကောင်းလိုက်သင်္ကတလက္ခဏာပြမြောင်ရှုရမယ်။သင်္ကတလက္ခဏာဆိုတာက ဖြစ်တည်ပြဖြစ်တည်ပြဥပထေပင်ပေါ့ပဲအဲ့လိုသုံးမျိုးမြင်အောင်ကြည်ရတယ်ဥပမာဆိုပါတော့နားလည်အောင်ပြောရင်တရှူတန်းမဟုတ်ဘူးတရှူတဲ့တခြိုက်တန်းမဟုတ်ဘူးဒီထဲမှာအစလည်းဆုံးမြောင်ယူတာတို့တဖောင်းနဲ့တပိန်နဲ့မဟုတ်အာဖောင်းတာပိန်တာတွေတဖောင်းတပိန်နဲ့မှအများကြီးတွေ့လာမျိုးတွေအဲဒါတမာရီအကောင်းလာမြင်တယ်ဥပတိပင်ခေါ်တယ်ဖြစ်တည်ပြက်တည်အဲ့ဒီလောက်ထိမြင်အောင်ကြည်ရအဲ့ဒီလိုစဉ်စဉ်တက်ရမှာတမပါဗျာအဲ့လိုရှိနေတယ်ဒါပေမဲ့ဖုံဖုံကမိန့်ထားတာက မပူတာအေးတာထိတာမာတာတွေမမရသေးဘူးဆိုတော့တပြီးတော့မှလေကိုပဲစူးစမ်းအခုတော့မမှန်နဲ့ဟေးအခုတော့မမှန်နဲ့တမာကြီးအာရထိနေတာလေးပဲရဲတည်နေတယ်လို့ဖြစ်တော့အဲ့ဒါဘယ်လိုလုပ်ရမလဲလို့ဟုတ်တယ်ဟုတ်အထိနေရာလေးကိုအာဒီကူအာဝင်လေထွက်လေမှတ်နေမယ်ဆိုရင်တော့ဥပ္ပခါပြုတ်တာပေါ့ပဲကိုကဒီအလေးကျင့်များတော့အဲ့ဒီကိုရောက်ရောက်သွားတယ်ဥပမာဆိုတော့ဘုန်းကြီးကအရင်တော့မာဇီနီအထုတ်တယ်ဒုတိယ ရဟန်းဝါနှစ်ဝါရမှလေဒီနီအထုတ်တယ်ဒါမှမဟုတ်တော့ပဲလေဒီနီမလုတ်ဖြစ်တာများတယ်မာဇီနီပဲအထုတ်တယ်မောင်းတော်မြေစင်းတော်အားတို့ဖောက်တော်ရတို့ပြန်လုတ်တဲ့ချိန်ကျအဲ့မှာကိုယ့်အကားပြက်တယ်အဲ့ဒီဓာကပ္ပထာတွေရောက်ရောက်သွားတာဓာကမ္မနာရောက်တဲ့သူတို့ခိုင်းတဲ့အာနာပါနာရောက်လိုက်တာရှုပ်နေတယ်အဲ့လိုမျိုးတပတ်နှစ်ပတ်လောက်ကတော်တော်လေးကိုကတိကောင်းနိုင်တယ်အဲ့လိုမျိုးတွေဖြစ်တတ်ပါတယ်ကွယ်အဲ့တော့ဒီ ဒီအလွဲပြောင်းလုပ်တဲ့အလုပ်ဆမှာသူဒီထီရာနေတခြားကမ္မလံပြောင်းစားမှာတော့စိတ်ကဟိုတစ်ဖက်ကို ရောက်ရောက်သွားတတ်ပါတယ်ဒါပေမဲ့လို့အဲ့ဒီအာယုံမပြုတ်နဲ့တရားပဲတန်းနေများကြိုးစားလို့ကြိုးစားပါများလို့ဒီအလေးကျင့်ရသွားရင်တော့မှတ်လို့လွယ်လာနိုင်မယ်နော်အလေးကျင့်မရရင်ခေခင်ကြနည်းနည်းခက်တယ်ဒီမှာဗျာကြိုးစားပြီးဆက်လုပ်ကြည့်နော်ဒီမှာဗျာကျေးဇူးတင်ပါတယ်ခိုင်း မဆန္ဒဘယ်သူမေးဖို့ရှိသေးလဲဒေါက်တာဝင်းနိုင်ပါရှင်ဒေါက်တာဝင်းနိုင်ပြောလို့ရဒေါက်တာဝင်းနိုင်နော်ဒီကကြီးဒေါက်တာဝင်းနိုင်ပြောမယ်ရာဘာမအဲတပြည့်တော့သိကျင်တာလေးတစ်ခုကတော့ဒီအရိယာသူတော်မြတ်တွေကလူဝတ်ကြောင်တဲ့အရိယာရှိတယ်လို့ယဟန်ဝတ်နဲ့လည်းအရိယာသူတော်မြတ်တွေအများကြီးရှိပါတယ်ဗျာဆိုတော့လူဝတ်ကြောင်တဲ့အရိယာသူတော်မြတ်တွေကအနာဂံအဆင့်ကနေပြီးတော့ဒီယဟန္တာအဆင့်ကိုပြောင်းတဲ့အချိန်မှာ ခုနှစ်ရက်ပဲဟိုယဟန်ဖြစ်ကိုမပြောင်းဆိုရင်လည်းလူဝတ်ကြောင်နဲ့အရိဟိုယဟန်နာကခုနှစ်ရက်ပဲအသက်ရှင်ခွင့်ရှိတယ်ဆိုတာအဲ့ဒါဘာကြောင့်ပါလဲဗျာယဟန်ဖြစ်ကိုဝတ်သားကဟုတ်တယ်လူရဝဆာကသူရထားတဲ့ဂုံနဲ့မကန့်ညီတော့နေလို့မရဘူးလို့ဆိုတာ။အော်မကန့်ပြောင်းရတာ။อืมဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီအခုခေတ်မှာ ဘေကုဏီတာနာရှိမရှိဆိုငင်းခုန်တဲ့နေရာမှာအာရိဇုဏဘုန်းကြီးနဲ့ဘုန်းကြီးပြောပြတာရှိပါသူကတော့တခြားအကြောင်းယုတ်တိတွေပြပြပါတယ်ဘုန်းကြီးကတော့ဒီအလုံးနဲ့ပတ်သက်ပြီးအကြောင်းယုတ်တိရှာပါတယ်ဒီမှာခုဆိုရင်အခုဘုန်းကြီးဒီထဲမှာ ကြည်လိုက်တဲ့ခါကျရင်မျိုးသားနဲ့မျိုးသမီးဆိုတခါကြီးရေပုံရကြည်လိုက်နော်အမျိုးသမီးကများတယ်ထိုင်တာနော်မဆနာဒေါခင်မေကြီးအမျိုးသမီးတွေများတယ်အဲ ဘုရားကလှုပ်တဲ့လူဆိုမဲ့ညာဖုန်ညာရမှာကဲဓမ္မကြီးတို့ကရသွားပြီဆိုရင်လူ့ဘဝနဲ့နေလို့မရတော့ဘူးလေယဟနာဖြစ်သွားရင်ဒီတစ်ချက်စဉ်းစားဝင်လူ့ဘဝနေမနေလို့မရသေရမှာလားယဟနာသူကသူသေရထုံးတာမရှိဘူးသူ့တဘာဝတိုင်းနေတယ်ဒီမှာဝိစားပြောင်းရမယ်လေတင်ပါဗျာဝိစားပြောင်းလို့ရင်ခုနသေလို့လည်းမဖြစ်သေးဘူးသေချိန်လည်းမကြသေးဘူးဆိုသူဝိစားပြောင်းမယ်ပြောင်းဘေကုဏိတာနာရှိရတော့မယ်လေမရှိလို့ရင်သူဘလို့သွားရတည်မလဲ ဘုန်းကြီးအဲ့ရှုတော့သူ့ပြောပြတယ်တပည့်တော်တော့ဘေကုဏိတာနာရှုတဲ့ရှိတဲ့နဲ့တော့ထင်တယ်လို့ဘုရားကဒီတရားတွေလုံနေရင်မညာဖုန်ညာရနိုင်တယ်ရဟန္တာတွေဖြစ်နိုင်တယ်ဆိုအမခံချက်ဟောထားတာရှိတယ်လို့တပည့်တော်ကတော့လို့ရှုတော့ကပဲပြောမယ်လို့ဘုန်းကြီးကနေကျန်တာတော့စာရှုတော့ကရေးပြီးတော့သူဘုန်းကြီးကိုဆွေးနွေးပါတယ်ဒီကြောင်းရနဲ့ပတ်သက်ဘုန်းကြီးကတော့ရုပ်လို့ရှုတော့ကပြောဦးပါဩတင်ပါဗျာတကယ်လို့ဒါကအမျိုးသမီးတွေပေါ့ခုခေတ်ကလည်းဒီမျိုးသမီးတွေအထောက်တာများတော့ အဲ့လိုပြောပြပါတယ်နော်ဒီလိုပါပဲဒီကကြီးဒီလူဘဝမှာကြာလေကြာကြာမနေနိုင်ရင်အကြောင်းရတာပါ ကိုယ့်ရဲ့အဝိစားတွေကလူလောကမှာနေထိုင်တဲ့အဝိစားတွေဒီအရဟတဒစဆိုတာဒီယဟန်တော်များသင်္ကန်းကိုဆိုလိုပါတယ်ဒီမှာအရဟတယဟန်တော်ယဟန်ဒီအရဟတဒစယဟန်ယဟန်များရဲ့တကွန်အလံမျိုးပေါ့ဒီဟာနဲ့ဝတ်ထားမှနေဖို့ထိုင်လို့ရပါတယ်ဒီအဝိစားနဲ့ဘုရားတမ္မတာ ဒီဟာဝစားနေနေတဲ့သူ့ရဲ့တီလာနဲ့သူ့ဂုံနဲ့သူ့ရဲ့ဝစားနဲ့လိုက်ဖက်ညီတာပေါ့လိုက်ဖက်ညီလို့နေလို့ရတာအဲ့လိုမနေခြင်းဘူးဆိုရင်တော့သူကခုနှစ်အတွင်းပြိဋိဘဆံရုပ်ထုံးဒါကတော့အသက်ကြီးတဲ့ပုံကိုမျိုးတွေပေါ့ဗျာဟိုဘုရားရှင်ရဲ့ခမည်းတော်ကြီးတုတ်တော်နာမင်းကြီးတို့လိုပါလို့လို့ပေါ့အဲ့ဒီလိုပုံကိုမျိုးတွေじゃဒုဝါနဲ့ပဲဒီပြိဋိဘဆံသွားတယ်တွေ့တော့အဲကြာကြာတက်တန်းရှိနေမယ်ဆိုရင်တော့ပြောင်းသွားပါတယ်ဒီအဝိစာနဲ့ဂုံနဲ့ဂုံနေနဲ့လိုက်ဖက်ညီအောင် လောက်သွားတဲ့သဘောပါပဲတင်ပါဗျာဒီလောကမှာလည်းမထူဘူးပေါ့ဥမာတခါကြီးကဆရာဝန်ဆရာမဆရာဝန်နဲ့ဂုံနဲ့ညီအောင်ပြောရလို့ကနေရတဲ့ဘုန်းကြီးကမ္မထမ်းဆရာတခါတလေဒီဟာဒီဟွာတွေပြောပြပါတယ်ဘုန်းကြီးနဲ့နေစားတယ်ငယ်တဲ့လူတွေကတော့ဒေါက်တာဒေါခင်ချင်းခင်ချင်းချန်တို့သူငယ်သေးတယ်မင်းတို့ကတော်သေးတယ်ကွာလို့ငါတို့ကကမ္မထမ်းဆရာမြည်ခံတာတယ်စိတ်တူလို့လည်းမဖြစ်ဘူးလို့စိတ်တူပြန်ဟင်းကမ္မထမ်းဆရာစိတ်တူတယ်ဆိုတော်တော်ရက်ဆရာကောင်းတယ် ကိုဂုံနဲ့ညီအောင်နေရတာပေါ့တခါကြီးဂုံနဲ့ခုနေနဲ့ညီအောင်နေသွားတဲ့သဘောပါပဲခုနရဟနာများဒါကဘုန်းကြီးတို့ကတာမန်ပုဂ္ဂိုလ်ဒါမနိုင်ရှာတဲ့ပုဂ္ဂိုလ်နော်ဒါဒီတာမန်ပုဂ္ဂိုလ်တော့ကိုဂုံနဲ့ခုနေနဲ့ညီအောင်နေရတယ်ရဟနာများလည်းသူဂုံနဲ့ဂုံနဲ့ခုနေညီသွားအောင်လို့ရတ္တတစဒီသင်္ကန်းနဲ့နေရပါတယ်ဒါကြောင့်အဲ့ဒီဘဝနေခြင်းနေမနေရင်ပြိဋိနိဗ္ဗာန်ပြုတ်တယ်ဒီလိုမှတ်တာတယ်ပါဗျာ ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမနင်းနေစိမ်ပြောလို့ရပါပြီရှင်ရှင်ပြပြောမှဥပေပါတယ်ရှင်ပြပြောတာတခါဟိုတရားထိုင်အရိယာပုတ်လေးပါးမှာထိုင်တဲ့အခါမှာထိုင်ထိုင်ကုန်မှာထိုင်တာနဲ့တမလင်ခွေထိုင်တာနဲ့တရားကျင့်တဲ့နေရာမှာဘယ်ဟာပို့ပြီးတော့တရားရနိုင်မှာ အဲ့ဒါတော့ဓမ္မကြီးထိုင်တာနဲ့ပတ်သက်ဓမ္မကြီးကနေဆုံးဖြာမှာဒါကြအသက်အရွယ်ကြီးရမှာဓမ္မကြီးတို့ဘုန်းကြီးတို့အသက်အရွယ်လောက်ကြတော့အောက်အောက်ထိုင်နိုင်တော့ကောင်းတာပေါ့အောက်မှာမထိုင်နိုင်ပဲနဲ့ထိုင်နေလို့တော့ဘယ်တရားရမလဲနာတာဟုတ်ခန္ဓာကိုယ်ရအသက်အရွယ်ကြီးလာပြီဆိုရင်ခန္ဓာကိုယ်ကနာတယ်အခုတို့ဘုန်းကြီးထိုင်ဝမ်းပြန်အခုတော့ကောင်းတော့ပါပြီစိတ်မပူတော့တော့ကြငကိုအကြောင်းရပြောလို့စိတ်ပူတယ်ထိုင်ဝမ်းပြန်လိုက်ခါနာတာဓမ္မကြီးတလားလောက်ကြာတယ် အဲဒီမှာကိုကကမ္မထမ်းဆရာဆိုလဲအောက်ထိုင်ရမှကြိုက်တာဒီလိုနောက်မိထိုင်တာလည်းမကြိုက်ဘူးအဲလိုအဲလိုမိအသက်တောင်သက်တာမထိုင်ဘူးအဲလိုမျိုးဖြစ်တာအဲတော့နာမြဲနာနေနောက်ပိုင်းကျလေးချင်းကနေလို့ဒီလိုမိထိုင်တာလေးလုံးမှသက်တာတယ်အဲလိုပြောချင်တာဓမ္မကြီးတို့အသက်ရွယ်နည်းနည်းကြီးတဲ့အရွယ်ကြတော့အောက်ထိုင်နိုင်လည်းကောင်းပါလေမထိုင်နိုင်တော့မထိုင်နိုင်မဲနဲ့ပေးထိုင်ရင်ခန္ဓာဝိရနာပါတယ်နားလာရင်လည်းမထိုင်နိုင်ပါဘူး အဲဒါကြောင့်မို့ဓမ္မကြီးခန္ဓာကိုယ်ကိုယ်ခန္ဓာကိုယ်ကိုယ်အခြေနဲ့ကိုကြည့်ပြီးတော့ဈာမီမှာထိုင်လို့ကတမာတိဖြစ်လဲဆို ထိုင်လို့ရပါတယ်တကယ်လို့မထိုင်နိုင်ဘူးဆိုရင်တော့ခုံပေါ်မှာထိုင်လဲဆင်ပြေပါတယ်ဟိုကတော့ရေပုံရပေါ့ဓမ္မကြီးထိုင်နိုင်တဲ့ဣရိယာပုတ်ကထိုင်တဲ့ဣရိယာပုတ်ကတော့အိုပြီးတမာတိဖြစ်လွယ်တယ်ဆိုစာပေကျမ်းကံလာရပြောရပါတယ်အသက်အရွယ်ငယ်တဲ့လူတွေကျမ်းမာရေးကောင်းတဲ့လူတွေပုဂ္ဂိုလ်အတွက်ဘုရားရည်ရွယ်ဟောပါတယ် မကောင်းတဲ့ပုံကိုကြတော့ဒီဖြစ်နေတဲ့ဣရိယာပုတ်တိုင်းမှတ်နိုင်ပါတယ်အဲပက်လက်ဘုမနေမကောင်းနေတဲ့ပုံကိုအိယာထဲမှာပက်လက်နေတာပဲဒီလိုတိုင်းပဲရှုမှတ်နိုင်ပါတယ်အဓိကတော့ဗေရိယဘုံနဲ့နေနေတတိကဘုံပေါ့ငါဗေရိယဘုံနဲ့နေပို့ပြီးတတိကတယ်တတိမြဲတယ်တမာရီဖြစ်လွယ်တယ်ဒါကောကိုဆုံးပြပါတတိဖြစ်လွယ်တဲ့တမာရီဖြစ်လွယ်တဲ့ဣရိယာပုတ်ကဓမ္မကြီးတွေအကောင်းဆုံးပါပဲဒီမှာဘ အရင်တော့ကတော့တမလင်ခွေထိုင်တော့တမာရီဖြစ်လွယ်ပါတယ်ခင်ဗျာအခုကခုံမထိုင်ထိုင်နေတော့တခါတလေတိုင်းအာယုံကပျောက်ပျောက်ပြီးတော့အဲ့လိုတိတ်ပြီးတော့ဟိုဟိုဝေဒနာမတက်တော့ဝင်လေထွက်လေကိုမမှတ်နိုင်ဘူးအရင်တော့ဝေဒနာတက်ရင်တော့အာယုံပြောက်ဝင်လေထွက်လေပဲမှတ်ရင်မှတ်ရင်နဲ့ပို့ပြီးတော့နေလို့ထိုင်လို့ကောင်းပါ ဒါပေမဲ့အခုကဒူးနာတော့ဘလို့မှအောက်မှာမထိုင်နိုင်လို့ပါအဲ့ဒါကြောင့်အဲ့ဒီပြဿနာရှိတော့အဲ့ဒါရွယ်ကြီးလာတော့ဟုတ်နဲ့ထိုင်နေရအစင်မပြေလို့ပါဆရာဟောအဲ့ဒါတိခါမှာလေးချင်းအလေးချင်းမရသေးလို့လေးချင်းရလာဓမ္မကြီးကောင်းသွားတယ်အခုဘုန်းကြီးခုံနဲ့ထိုင်တတ်သွားပြီဘုန်းကြီးကိုကလည်းလို့ဓမ္မကြီးလို့ထင်တာစထိုင်တာကဓမ္မကြီးကိုမဖြစ်ပါဘူးလို့ဒီလိုတင်တာမဟုတ်ဘူးဓမ္မကြီး လေးချိန်ရသွားရင်ဘယ်ဟာမဆိုဖြစ်တယ်အခုဘုန်းကြီးဘယ်လိုထိုင်ရထိုင်ရအဆင်ပြေသွားပြီဟိုလိုဖြစ်တာဘုရားမာရီယာဘုန်းကြီးတို့မက်ဆက်ကျူးဆက်သွားအထုတ်စင်ကအဖြူတွေတရားစခန်းဒီနိုင်ငံရဲ့တရားစခန်းဆိုတော့ဘုန်းကြီး၄လောက်ွယ်၄လ၄လကြော်ကြော်လောက်ကြာပါတယ်အဲ့ဒီတရားစခန်းတွေမှာဆိုရင် ပေါင်မုံတွေအကျွေးများတယ်ဗမာတွေသုံးထမင်းလိုပါလို့ကအကျွေးတာနဲတယ်သူတို့ရဲ့တရားစခန်းဆိုတော့ဗမာတွေဒကာမတွေ ဘုရားဥစ္စာပိုင်းတစ်မျိုးပေါ့လေသူတို့ဘာနေကသူတို့စားစာကပ်ပြီးဆိုရင်ဒါပဲကတ်တာပဲအဲ့တော့ဘုန်းကြီးစားအထုတ်ကစားဘလို့တင်လဲဘုန်းကြီးကဗမာဆိုလေသုံးကိုစားလေရမှဘိုက်ကပြည့်တယ်ထင်တာနောက်တော့ဟုတ်ပါဘူးကြာတော့လေအင်းဒီကတော့ဘိုက်ပြည့်ဖို့ရည်ကြည်တာပဲဘိုက်ပြည့်မှတရားထုတ်နိုင်မှာဟောသုံးမစားလေရရင်ဒီမှာရဘိုက်ကပြည့်တယ်တင်းတယ်ကျေနပ်တယ်လို့မခံစားဘူးနောက်တော့လေစားပါများတော့လေအဲ့ဒါစားတော့လေဖြစ်သွားတာ ဘုန်းကြီးတွေးပါတယ်မှာဆရာကြီးဘာလို့တော့ဆရာတော်ကြီးတို့ဘာလို့သူကဆုံးဖုံးပေးလေဆုံးမပါလို့သူတို့မှမတင်းနိုင်ပါဘူးဒီအလေးချင်းကတသက်လုံးကဒါနဲ့လေးချင်းဖြစ်လာအခုဆိုရင်ဘုန်းကြီးဆိုလဲဘာနဲ့နေရနေရဘာနဲ့ဖုံးပေးရဖုံးပေးရအဲ့လိုမျိုးအခုတော့အဆင်ပြေသွားပြီပေါ့ငကောကလို့ဆုံးမစားရင် ဟုတ်ကောမဟုတ်ဘူးထင်တာအဲ့ဒီလိုပါပဲတကြောလဲထိုင်မှနေကြဟာထိုင်လဲရမှာပဲတမာရီပြက်တယ်ထင်တယ်ပြန်ပါဘူးဉာဏ်မဖြစ်ဘူးကျေးဇူးတင်ပါလေးချင်းလုပ်တယ် တင်ပါပါပြီဗျာတင်ပါဗျာအနီတော်ခင်တင်းတင်းပြောလို့ရပါပြီဟုတ်ပြီဓမ္မတော်ခင်တင်းတင်းပြောပါဗျာဆရာတို့ဗျာတပည့်တော်တို့တရားထိုင်တာဒီလိုဆယ်ရစခန်းဆိုတာတွေကတော့အချိန်မောင်းမြောင်များစွာရေလို့တောင်မတက်ပါဘူးဖြစ်တပည့်တော်ဟုတ်ပြီအသက်တောင်ကျော်ရောနောက်နောက်တပည့်တော်ဆောင်းစေးကြောင်းမှလည်းတလဆိုတာတလတလနှစ်ချိန်လောက်ဝင်ဘူးပါတယ်ဗျာအဲ့တော့အဲ့လိုတလ လလုံးလုံးဝင်တဲ့ခါကျတော့အမတန်တမာရီရပါတယ်တမာရီကောင်းပါဘူးဗျ။ဒါပေမဲ့အဲ့ဒီတမာရီကအိမ်ပြန်ပါမလာဘူးဗျ။အိမ်ရောက်လို့ရှိရင်အဲ့ဒီတမာရီတွေကမရှိတော့ဘူး။အဲ့တော့တပည့်တော်တပည့်တော်ထင်တယ်ဒီလိုမျိုးအိမ်မှာပဲကြင်ကြံနေကြတာနေခမမလုပ်လို့ရှိရင်တကယ်တမ်းဖြစ်ပါမလားဗျာဖြစ်တယ်လူများရှင်ဗျာတွေ့ပါလားဗျာအိမ်မှာကြင်မင်းနဲ့ဖြစ်တယ်ဆုံးလုံးဆရာတော်ကြီးဆုံးလုံးဆရာတော်ရနာဂံရောက်မှာသင်္ကဝတ် အရှင်မြတ်ဆုံးလုံးဆရာတော်ကတော့ no to ကိုဗျာအဲ့ဒီလိုအားကြကျင့်ရမယ်လေဓမ္မကြီးကသူမျိုးသမီးကမျိုးစုံနောက်ချက်တာပဲအဲ့ဒါချတာနွားစာစင်းရင်းနဲ့လေကုံအိမ်လိုတရားတွေအကုန်လောက်တာပဲအဲ့လိုမှတ်တာတော်တော်များများဘုန်းကြီးကြီးမလေးရှားသွားတော့ဒီကိစ္စတွေဓမ္မကြီးပြောသလိုရှောက်ပါသူကဆရာတော်တဲ့ဒီပြောလို့ဒီမလေးရှားဒီ KKB တရားစခန်းပေါ့လေအဲ့ဒီအဲ့ဒီအဲ့ဒီကျောင်းအဲ့ဒီမြို့ကတရားစခန်းမှာဆိုရင် တစ်နှစ်ပတ်လုံးရှိတယ်ဝါရင်းကာလဆို3လလုံးရှိကျန်တဲ့ချိန်ကကျန်တဲ့လတွေက10ရက်15ရက်ရက်20ဒီလိုရှိတယ်ချို့ယောဂီတွေကအထူးသဖြင့်မလေးရှားတရုတ်တွေအဲ့ဒီတရားစခန်းမှာဘုန်းကြီးဗမာတယောက်မှမတူဘူးအဲဒီလို လာလာအထုတ်ကြအထုတ်ပေမဲ့လို့အဲ့ဒီလို တိုးတက်မှုမရှိဘူးဆရာတော်တပည့်တော်တို့ဒီတရားစခန်းကြီးလာစဉ်တိုင်းလာလာအထုတ်နေတယ်မတိုးတက်ဘူးတခါလာဒီလာအထုတ်လိုက်တိုက်တော့ဖြစ်လိုက် ပြန်သွားလိုက်ပြန်လိုက်အဲ့မှာဘုန်းကြီးဘာပြောခဲ့လဲဘယ်တိုးတက်မလဲကွာလို့မင်းတို့အကြောင်းဘဝဇာတိတရားမေ့သွားတော့ကျောင်းနဲ့ပြန်ဝင်ရိတ်တာရဝင်လာမှပြန်တတိရတာလို့ဒီလိုပြောတော့မှန်ပါတယ်ဒီပုံရဖြစ်တတ်တာတော့ကိုယ့်ကိုယ်နေချင်းကြောင်းတော့ရဖို့ကအတော်ခွင်လန်းနေပါတယ်ဒီလိုတိတ်ဆိတ်တဲ့တို့ဖြစ်ဖို့ရလည်းခက်တယ်။ဘာဝင်ဒူရီဒူရီများတဲ့နေရာဆိုတာကတော့သူတို့တရားထုတ်တဲ့ပုံကမဟုတ်တဲ့အတွက် ဒီကိုယ်အတွက်ငဲ့ကွက်နေမှာမဟုတ်ဒီလိုတရားရိပ်တာတွေじゃသူလည်းတရားထုတ်ကိုယ်လည်းတရားထုတ်ဆိုတော့ကိုယ်အတန်ကိုသူအနှောက်အယှက်မဖြစ်အောင်စာနေတတ်တယ်ပြောတတ်တယ်ဒါမျိုးတွေကြောင့်အများကြီးခွင့်လန်းတာပါတယ်နိခမဆိုတာမျိုးကိုဒီဗရမဘာလို့လဲယောဂီဆိုတာလဲနိခမရဟန်းဖြစ်ရနိခမဆိုရဟန်းဖြစ်တယ်မဟုတ်ပါဘူးယောဂီသူတော်စင်သီလရှင်ကျောင်းကိုသွားပြီးနေရတယ်အဲ့ဒီအာယုန်တွေဖြတ်လိုက်ရတယ်ဒါလည်းနိခမပဲ အဲ့ဒီလိုမလုံနိုင်ရင်တော့တော်တော်ခက်တယ်။အကြောင်းတချို့ဆရာတော်ကြီးတွေကကိုဘုန်းကြီးတူဒီထဲမှာတွေ့ပါတယ်။သူတို့ဆိုအိမ်တော်ကအေးမင်းမိမကိုပြတ်ဖြတ်လိုက်တငန်းဝဲလိုခိုင်းတာ။တို့တို့ဒီဆရာတော်ရလို့ပြောတော့သူတို့ကဒီအာယုန်နေကြိုက်နေတော့မဖြတ်နိုင်ဘူးလေ။ဘယ်တော့ကွာဆရာတော်ရတယ်ဘာလျှောက်ပြောနေမှမသိတချို့ကမတွေ့ချင် မလာချင်တော့မင်းမိမနဲ့ကြံဖြစ်အမျိုးသားဆိုမင်းယောက်ျားနဲ့ကြံဖြစ်ကြံဖြစ်ပြီးလာအကြောင်းဒီလာချင်းဝဲဒီကအဲ့လိုလောက် အဲ့လိုပြောတတ်တချို့ဆရာတော်ကြီးတွေအဲ့ဒါကတော့ပိုအခွင့်အလမ်းများတာပေါ့ဓမ္မကြီးအိမ်နေတဲ့ခါကျတော့အခွင့်အလမ်းတော့နည်းပါတယ်ဥပမာဘုန်းကြီးတို့ဘုန်းကြီးဒီပင်အရင်တော့ဒီတရားတော်တွေလိုက်လိုက်ဖို့ဆရာတော်နေခံဒီဆရာတော်နေခံအချိန်မှာဒွေဘေကဥနိမိန်တာခေါ်ခေါ်ပြီးကြောင်းထားခဲ့ပါဒီနေ့မှာတော့ဘုန်းကြီးပြန်လာတယ်ဥနိမိန်တာလည်းရှိတဲ့ချိန်ဟွာရင်ကာလဒီနေ့တော့ကွာလို့မင်းတို့ကနေကြောင်းသားရင်းနာရီကြီးလောက်ပါလို့ငါ တော်ရင်းလို့ဒိဋ္ဌာနဲ့လှုပ်ချင်တယ်လို့ဘုန်းကြီးလှုပ်ကြည့်တယ်လှုပ်ကြည့်တော့ဘုန်းကြီးခံတဲ့နဲ့ဘုရားကအတတ်နဲ့များလို့အောက်တောင်သိမစင်းဘူးဘာဖြစ်လာလဲဆိုကြာတော့လူတွေကစကားမပြောလေပြောခြင်းလေဗျာမတွေ့ခြင်းမတွေ့ဘူးဆိုလေတွေ့ခြင်းလေဟုတ်ခြင်းအဲ့လိုဖြစ်တာအဲဒီမှာအတင်းတကားခောက်ပြီးဝင်ပြောအဲ့ဒီမှာဘုန်းကြီးသဘောပေါက်ကတော်တော်တော်ငါနေငါဒိဋ္ဌံလို့လို့မရတော့ အဲ့လိုမျိုးဖြစ်တာနေမှာကြီးအဲ့ဒီနောက်ပိုင်းမှာတော်တော်လေးကောင်းလာတယ်တော်ကောင်းလာတဲ့ချိန်ဘုန်းကြီးဘယ်လောက်ဒီပြောလာဘယ်သူမှမတွေ့ကျင်တော့ဘယ်သူမှမတွေ့ကျင်တဲ့စိတ်ဖြစ်လေတရားဓမ္မတွေကတွေ့ကျင်နေပဲကိုအာယုံကိုဟာလေးတို့တော်တော်ကောင်းတာဘယ်သူမှမတွေ့ကျင်တော့အဲ့လိုမျိုးဖြစ်လေအဲကြောင့်မဟာဗောဓိမြိုင်ဆရာတော်ကြီးမိန့်တာရှိတယ်မလိုချင်မှဒီလိုချင်တာရအဲလိုချင်နေမရဘူးမလိုချင်လေရလေပဲမလိုချင်လေမတွေ့ချင်လေတွေ့ချင်လေပဲ မတွေးကျင်ပါဘူးဆိုမှအဲတွေးမဲ့လူကပေါ်တယ်တွေးကျင်ရင်တော့တွေးမဲ့လူကမနှဲရှာမှာအဲ့လိုမှတ်ထားပါတော့မှာကြီးဒီတော့ဒါနဲ့ပြကိုကလူဝတဲ့နေတော့အကိုအိမ်မှာကိုနေကြတဲ့ခါကျစူးစားတော့ဗောဓမာကြီးဒီကြီးကပဲရအောင်ရသမျှလောက်အောင်တော့မှအိမ်မှာတော့အဝါတတို့အာဟာရတို့ကအဆင်ပြေပါလေဗျာဒါပေမဲ့အဲ့ဒီတကယ်ကြတော့တမာရီတကယ်တည်နေဖို့လို့အဆင့်တက်ဖို့လို့ကြတော့ အိမ်မှာနေတဲ့ဟာမလွယ်တော့ပါဘူးခင်ဗျဘလို့ပဲဘလို့ပဲလုပ်လို့တကယ်တော့နေခမလုံးမလွယ်ဆရာကောင်းတွေးဖို့လဲခက်ပြန်တယ်ဗောဓမကြီးအဲ့ဒီအဲ့ဒီပိုင်းနေတယ်လမ်းညွန်ပေးမယ်ဘုန်းကြီးကတော့ကိုရွေးကြုံနေတယ်ဒီတခါတခါမှာဘုန်းကြီးတို့ဒီဒကာမတွေလောကကြတော့ဒီဆရာတို့သိမ့်နာမယ်ကြီးတယ်ဗာညာဘုန်းကြီးတော့ဆွေးနွေးကြည့်တယ်အဲ့ဒီဘာမှဆွေးနွေးလို့မရတာအများကြီးလူလောကတော့သိထင်ကြည့်စရာပေါ့ ဘုန်းကြီးတို့လိုချင်တာကဓမ္မကြီးတို့လိုလှူဒန်းကြော့ပြီးဒီလိုလေးပြန်နေတာမဟုတ်ဆရာတော်တစ်ပါးနဲ့တွေ့ကိုအကြောင်းအရာဒီကိုဆွေးနွေးချင်တယ်ပေါ့ဒီကြင်ကြံမှုနဲ့ပတ်သက်လို့ခုဥပမာဆိုပါတော့ဒီမဟာဗောဓိမြတ်ဆရာတော်ကြီးဘုန်းကြီးတွေ့ဖို့အများကြီးစူးစမ်းခဲ့ပူပါတယ်ဘုန်းကြီးသွားတဲ့အချိန်မှာဆရာတော်ကြီးကဒိဋ္ဌံဝင်နေတဲ့အချိန်များတယ်သူကပြလုံနေတဲ့ဆရာဝန်ပေါ့လေဘုန်းကြီးတို့ရှင်မြို့သားချင်းပြောပါလေသူကတိဆုံဖို့လုပ်ပေးပါတယ် ဒါပေမဲ့ तू ကဒိဋ္ဌံဝင်တော့စကားမပြောဘူးလေဒီမကြီးကဘတော့ပြီဘုန်းကြီးကပြန်ကျင်တာမဟုတ်လှူတန်းပြီးပြန်ကျင်တာမဟုတ်ဘူးအကြောင်းအရာလေးမေးခြင်းတယ်။ငါအဲ့ဆရာတော်ကြီးကရေးထားတယ်။ဘာရေးတာနိတိတုတင်ဆိုတာတဲ့မခက်ပါဘူးတဲ့နှစ်ညသုံးညပဲခက်တယ်။ဘောမီနှစ်ညသုံးညဘာတွေခက်တာလဲဘယ်လိုဖြေရှင်းလဲဘုန်းကြီးသိချင်တာအဲ့ဒါ။ तू အဲ့ဒါရေးမထားဘူး။ဒါမျိုးပေါ့တခြားဆရာတော်တွေဘုန်းကြီးမေးခဲ့ဘူးပါ။ဘယ်ဆိုလိုတာက ကိုကျင်းတဲ့ကလည်းပိုးလွယ်တာပေါ့ဒီတနည်းမြဒီဆရာတော်ကြီးဒီပေးထားတဲ့နီးလေးနဲ့ကျင့်မယ်ဟောနောက်ဆရာတော်မိတ်တာဒီနီးလေးနဲ့ကျင့်ကြည့်မယ်စရည်လို့ပေါ့ဘုန်းကြီးကြီးရတာအဲ့လိုသူဒီမှာပဲဒီနေ့ဒကာကြီးတို့ဓမ္မကြီးတို့ယောဂီတွေကိုဘုန်းကြီးတခါတလေဒီနီးမြနောက်တစ်မျိုးသင်တာအဲ့ဒါလေးအဲ့ဒီဟာလေးနဲ့ရှာလာတာကိုဆရာစီနီးခမ်းနဲ့ဒီဆရာစီနီးခမ်းနဲ့ဒီဟာကိုဒီလိုသင်တယ်နဲ့သူဒီနေ့အစဉ်ပြေဆက်သွားပေါ့အစဉ်မပြေဘူးဆိုဘုန်းကြီးနောက်တဲ့နောက်တည့်ရရှောင်းအောင် ဆောတကဘုန်းကြီးထပ်ပြောမယ်အဲ့လိုသွားပါလေဘုန်းကြီးနေရအဲ့လိုလေးလာပါတော့မှာရေအဲ့ဒါဆိုရင်ဖြည်းဖြည်းတုတ်တက်သွားပါလေမှန်ပါဗျာဟုတ်တယ်ပါလေကဲမဆန္ဒပြုကြံသေးတော့ MAYTA ရှောက်လို့ရပါပြီရှင် MAYB ပဲဆိုတယ်ဘယ်မှာလို့ MAYTA ဒီရမှာအနေနဲ့ဟုတ်လား မိတာဘယ်သူပါလဲမိတာမိတာမေတ္တာမေတ္တာမေတ္တာဆိုဘယ်သူပါလဲမေတ္တာဆိုဘယ်သူပါလဲမင်းအမင်းဝေးအမင်း AYDA ငါတို့တို့ပုံလေးဖော်ပြပါဦးမင်းမပုံကိုဖွင့်ထားပါဦးရှောက်လို့ရပါဘူးရှင်ရှောက်တော့ဓမ္မကြီး ဒကမာကြီးလားဒကာကြီးလားမသိကြဘူး။ရှောက်လို့ရပါကြီးရ။အဲ့ဒါမကြောက်ရှိသေးလား။ဟုတ်ဆန္ဒရှိသေးလား။ဟာတမကြောက်ပါဘူးရှင်။ကြရဆဲဖုန်းနဲ့ပြောနေတာနဲ့တူတယ်။သူကဗီဒီယိုဖိုင်မတွေ့ဘူး။ တော့ဆဲဖုံးနဲ့အတန်နဲ့ပဲလျှောက်လို့ရပါတယ်နော်။အဲလျှောက်ပါလျှောက်ပါအတန်မကြဟိုရုပ်မကြိုင်းနေအတန်မှမကြလို့ဟုတ်ဒီမှာတွေ့ပြီ MYT ဟုတ်တယ်သူကဘာမှမတွေ့ရအတန်ပိတ်ထားတယ်တင်တယ်အမအမဥစားအတန်ပိတ်ထားတယ်တင်တယ်မေတ္တာဆိုတာသောတော့အတန်ကြောက်လိုက်ရှာလိုက်အောင် တန်ပိတ်ထားလားဝင်ဖွင့်သူပြောလိုက်ပါတန်ဖွင့်နေနေလေဆိုမြူပြန်ရှာမယ် mute ဟုတ်တယ် mute ဖြစ်နေတယ်။ဒါကြီးတွေ့လားကိုရှင်ရှင်မဆန္ဒတွေ့လားအမြူဟောသူအမြူလောက်ထားပါတယ်။ဟောအမြူလောက်ထားတယ်တဲ့။တန်မချားပါဘူး อืมဟော message ပို့ထားပါတယ်သူ error ရှိလို့လေနောက်တစ်ယောက်ခေါ်လိုက်ပါတဲ့နောက်တစ်ယောက်မင်းကြီးပြောလို့ရပါပြီဘယ်လိုလဲမရင်ရင်ထေးပြောလို့ရပါပြီဟောမရင်ထေးမရင်ထေးပြောပါဗျာဟုတ်ပါရဲ့ပြောဆရာကလေဆရာလျှောက်ဖို့တော့မဟုတ်ဆရာတော့တောင်းပန်ဖို့တင်လာဆရာတော့ဟို ဆရာတို့တရားထိုင်နေတော့တပည့်တော်မှတရားထိုင်နေစဉ်တော့လေဆရာတို့ဒီနေ့ပြောတဲ့အခက်အခဲတွေလိုပဲဟိုကွန်ပျူတာအလင်းရောင်ကိုလေဥပက္ခပြုဖို့စူးစမ်းရမယ်စူးစမ်းလို့မရတဲ့အတွက်ကြောင့်လေဟိုကွန်ပျူတာကိုဟိုဘက်မျက်နှာစမ်းကျင်ဘက်မျက်နှာမူလိုက်တာအဲ့ဒါခွင့်လွတ်ပါလို့ဆရာတို့ကဘာလို့ဆိုသူယောဂီတွေကိုကြည်နေတယ်ဆိုလို့လေအော်အဲ့ဒါအဲ့ဒါတဲ့ဟိုကိစ္စမရှိဘူးဒီမှာလေဟုတ်ကဲ့အဲ့ဒါလေးဟိုဒီကတော့တရားတော့တခုမှမတက်ဘူး ဟိုဆရာတို့နောက်တစ်ခုကလေဟိုဆရာတို့မနေ့တုန်းကလေဒီကတရားနေ့တော့ဆရာမနေ့တော့ဆရာတို့ဟိုပါရမီနဲ့ပတ်သက်ပြီးတော့လေဟောတုန်းကလေဟိုမြတ်စွာဘုရားပြောခဲ့တာလေအဲဆရာတော်ပြောတာဖျားရှိလို့ရေရှိတယ်ပြောတာဟိုလားဖျားဖြစ်လို့ရေရှိတာမဟုတ်ဘူးလို့ပြောခဲ့တာမိသွားလို့အဲ့ဒါဟုတ်ဟုတ်ဟုတ်ဟုတ်ပြီအဲ့ဒီဟာကဘုန်းကြီးစောက်တော့ရေးထားတယ်ဗျအဲ့ဒီစောက်ထောင်းဒီနာလေးဟိုစောက်ကြည့်လိုက်အောင်စောက်စိမ့်လေးအဲ့ဒီပုံ ပါရမီကုသိုလ်ဆိုကြည်တော့ခဏလေးနော်ဟုတ်ကဲ့ဘာဖြစ်လို့မေးတာလဲဆိုတော့လေတရားနဲ့မဆိုင်ဘာဖြစ်လို့မေးတာလဲဆိုတော့လေဆရာတော်တပည့်တော်မအောင်လေအဲ့ဒါဟိုဟိုဗာလေဟို Facebook လေးမှာလေရေးခွင့်ပေးပါလို့ဘာဖြစ်လို့လဲဆိုတော့လေတပည့်တော်မကဟိုကြောက်ကက်ဝေဒနာခံစားရပြီးတော့အခုကြောက်ကက်လဲထားတာပေါ့နော်အစားထိုးထားတာဆိုတော့လေအဲ့ဒါတပည့်တော်မကိုယ်တိုင်လေကြောက်ကက်စားထိုးထားတဲ့လူတွေကိုလှူတယ်တန်းတာလေးလုပ်တယ် ကိုကိုယ်တိုင်လည်းအလှခံပြီးတော့သူများတွေအစားထိုးနိုင်အောင်လည်းကြိုးစားပေးတယ်ပေါ့နော်အဲဒါကြောင့်ဟိုဒီဟာလေးကိုရေးပြီးရင်ပါရမီလိုအပ်တဲ့နေရာလေးတွေမှာလှူကြပါလို့ဆိုတာလေးကိုလေပို့ပြီးတိုက်သွင်းနိုင်တာပေါ့ဆရာတော်ဖျားအဲဒါကြောင့်မမေးတာရပါတယ်ဓမ္မလေးခွင့်ပြုပါတယ်နော်အဲဒီတော့ဘုန်းကြီးဒီဓမ္မလေးကဘယ်နေရာဒေလီစီတီမှာနေတာမဟုတ်လား ပြီးတော့မကလေစန်တာရူးစာမှာနေတာဆရာတော်စီမှာဆရာတော်ကိုလေဆွမ်းတော့လာကတ်မယ်နောက်နှစ်ပတ်ကြာလှုပ်ပိတ်တော့မှာလေဟိုတပြီးတော့မှ Facebook ကနေပြီးတော့သူများကိုလည်းကိုကိုတိုင်းလှူတယ်ကိုကိုတိုင်းကလည်းအမျိုးတွေထဲမှာပေါ့နော်အလှူခံပြီးတော့အစားထိုးနိုင်ဗမာပြည်ကဆင်းရဲတဲ့လူလေအစားထိုးနိုင်အောင်လို့လေကူလဲကူညီနေတယ်ပေါ့ကြောက်ကက်ဆေးတဲ့လူကြီးလို့အဲကြောင့်မလို့ဒီဆရာတို့ပြောတဲ့စာပိုင်းလေးကအရန်အကျိုးရှိတာပဲလို့ဒီပြည့်နေရာမှာအသုံးချမယ်စာဒီလိုလိုအပ်တဲ့နေရာမှာအသုံးချတယ်ပါရမီဆိုတာလေးကိုလေ ဒါပို့ပြီးတော့ပြောပြခြင်းလို့ပေါ့နော်။ဟွန်းကောင်းပြီဗျအဲ့ဒီမှာဒီမှာဒီမှာဖုန်းရေးထားတဲ့ပါရမီကုသိုလ်ဒါကြီးဘက်ကတွေ့လာမယ်။ဒီဆောင်လေးရှိတယ်။အဲဒီဆောင်လေးကြောင်းလာတဲ့အခါပုံပေးမယ်။ဒီစီရပဲကြည့်ပြီးတော့ကိုယ့်အကိုနှုတ်ထုတ်ပြီးရေးလိုက်တော့နော်။ဒါဆိုရင်တော့ပုံကဘုန်းကြီးဟိုတနေ့အလို့ပြောတာ အလို့ပြောတာတွေကဒါတိတ်မသေးကြတာတွေရှိတယ်နော်။ဟုတ်ပါဗျာ။ဘုန်းကြီးဒီယောဂီတို့ကပြောတဲ့နေရာမှာနှုတ်တွေထုတ်ပြောတာအဲ့ဒါသေးကြတယ် ဘုန်းကြီးတို့နိုင်ငံမှာတခါတလေတချို့တရားတွေမှာအမှားတွေပါတွေဖြစ်တာတွေပေါ့လေမေတ္တာတွေကဘယ်လိုဖြစ်လဲအလွတ်ပြောတာအလွတ်ပြောတဲ့အခါကျတော့ဘုန်းကြီးတို့ဟိုတီလာဘေးပဲလိုက်ဆိုကြည့်အောင်တော့ရှေ့ကကိုမရတွေကနောက်ကလိုက်ဆိုရင်တော်တော်ခက်တယ်နော်အဲ့လိုအဲ့ဒီလိုသဘောမျိုးပဲဒီခါတွေတချို့ဟာတွေကဗမာပြည်မှာကဒီအလွတ်ပြောတာတွေအားကောင်းတယ်အားကောင်းတော့တကယ်တကယ်ဒီလိုခိုင်ခိုင်လိုနဲ့ပြောတာကတော်တော်ခက်တယ်အဲကြောင့်ဘုန်းကြီးက ဒီမလေးကတကယ်မှတ်တဲ့စာနဲ့ဗာနဲ့တင်ញင်တယ်ဆိုတော့တေချာတဲ့ဟာမျိုးအကြောင်းဒီစာအုပ်လေးပေးမယ်လို့ပြောတာပြန်ကြည့်လိုက်ပေါ့ကွယ်ကိုပြန်ကိုကိုနိုင်နောက်နှစ်ပတ်ကျနောက်နှစ်ပတ်စနေတနေ့ဦးလေးတရရမှာဆရာတော်မှာလေစွန်းလာကမ်းလို့ကျွန်တော်လိုက်17ရက်နေကြပြီစွန်းလာကမ်းကောင်းပါဗျာကောင်းပါဒီတော့မှအလုပ်ပေးနော်ဒီကြမှာဆောက်ပေးမယ်အကြမှာဒီကမလေးကြိုက်တာကိုနိုင်တယ်ဒီမှာဗျာကျေးဇူးတင်ပါတယ်ဗျာအဲမဆန်ပါရှိသေးလားဆောက်လို့ရပါပြီ အော်ဆရာတော်ဖျားတပည့်တော်ဆွေတာအော်လေဟုတ်ကဲ့ညစောစောခုနက technical error တက်နေတာတပည့်တော်အကောင့်ပါဗျာတနောက်တစ်ခုပြောင်းပြောင်းပြောင်းဖွင့်ပါဗျာအော်အော်နင်းကအာတိကျနာလေးနှစ်ခုရှိလို့ပါဗျာတစ်ခုအော်နဲ့စာသားလေးပါဗျာအတိပ္ပယ်နားမလဲလို့အာအာတိန်ဆဲတယ်ဆိုတာဘာကိုပြောတာလဲဗျာတိန်ဆဲတာလေ ဟုတ်တယ်ဟုတ်တယ်ပစ္စယဘေကောကျောင်းကျိုးကိုသိခဲ့တယ်ဆိုကျောင်းကျိုးကိုသိအောင်လောက်တယ်လို့ပြောတာပါညံနဲ့သိအောင်မြင်အောင်လောက်တာကိုသိရှိတယ်လို့ပြောတာဒါဟုတ်တယ်တို့ကစာသံပေစာနဲ့ပြောတာပစ္စယကျောင်းကျိုးပရိကသိရှိတာကျောင်းကျိုးကိုသိအောင်သိရှိတယ်ဆိုတာဒါမျိုးတွေရှိရှိကနေတရားတွေအဲ့လိုဒိဗ္ဗယ်ပြန်တယ်ဒါနဲ့ပတ်သက်ပြီးတော့မဆွေသားမမဟုတ်ဘူးဟော ဒီဘုန်းကြီးတစ်ပါးကတော့ကမ္ဘာတန်းဘုန်းကြီးတစ်ပါးကဘုန်းကြီးကိုမေးဘူးတယ်သူသဖြင့်ဒီဖောက်တော်ဆရာတော်တို့ဘာလို့အဲ့ဒီစာသံပေသံတွေတိတ်သုံးပါတယ်အဲ့တိုင်သုံးတယ်ဣဇာပရိကအကြောင်းကျိုးသိသိတယ်ဆရာတော်ဆရာတော်ဆရာတော်ဆရာကခဏခဏသိသိတယ်သိချစ်သူဆိုတကယ်ပညာတတ်အဲ့လိုလာမေးဘူးတယ်ဒီကတော့ညံနဲ့သိအောင်မြင်အောင်လုပ်တာပေါ့နော်ဒီဒီကစကားမစဖြတ်ပြောလိုက်မယ်မဆေတံဟိုတလောကသူတို့ဆောင် ခမရတငယ်ချင်းမနေ့ကပြန်တရိရတယ်လို့ပြောပါတယ်ဆက်ကဆက်ဖြုတ်လိုက်ရပြီတဲ့တရိရလာပြီဒီကဘာဖြစ်အဲမနေ့ကဝမ်းသာတယ်ဘုန်းကြီးတော့ဆုံးကဘေးလိုက်တယ်တရိမြောက်ပြီးမြောက်အခုပြန်တရိရပြီမနေ့ကအဲ့ဒီကောင်မလေးစာပို့ပါနော်အဲ့ဒါလေးလည်းဝမ်းသာတယ်ပြောမယ်သူသူမနေ့ကပြောပါတယ်ဗျာမနေ့ကပြောတယ်ဟုတ်ပြီဆက်ဖြုတ်လိုက်တာ အင်မတအဆက်ပေါ့နော်ဗျာအခုတော့ဟိုနေအတွင်းဟိုနေပိုက်အနေနဲ့ကတော့73နေရာတော့မှာဗျာဟုတ်ပါကောင်းပါတင်းရှင်းတယ်ဆိုတာဆရာဆရာဗျာတင်းရှင်းတယ်ဆိုတာအဲ့ဒါကအဲ့ဒါဆိုရင်ဒီဒီဆိုလိုခြင်းနဲ့အဓိပ္ပာယ်တစ်ပိုက်လုံးကိုခြုံငုံသုံးသပ်ပြီးဆင်ခြင်တာကိုခေါ်တာပေါ့ဗျာယုံနာယုတ်ဒီယုတ်တဘာဝမြင်အောင်ကြည်တာမျိုးအကြောင်းကျိုးတဘာဝမြင်အောင်သိအောင်လုပ်တာမျိုးသိသိတယ်လို့ပြောတယ် ဒီစာပတ်ကြီးတိုင်းဒိဗ္ဗပြန်တာသိင်းစီပါဠိကပရိကဟဆိုတာဗမာလိုပြန်တော့သိင်းစီတယ်ဆိုတဲ့ဒိဗ္ဗမျိုးဖြစ်နေတယ်တကယ်တော့ပြောချင်တာကအကြောင်းကျိုးတဘာဝတွေကိုဉာဏ်နဲ့မြင်အောင်မြင်အောင်လောက်တာမျိုးဉာဏ်နဲ့မြင်တာမျိုးဒီမှာဗျာဒီမှာနောက်တစ်ခုကသိသွားတာမျိုးသိအောင် ကြည့်မြင်အောင်ကြည့်ပါဆိုတဲ့သဘောမျိုးပေါ့ဗျာဟုတ်တယ်နောက်တစ်ခုကဟိုကဘာလဲပြောတယ် ဝတီပေါ်နိုင်နေတယ်ဆိုတာဘာလို့ဆိုလိုပါလဲဗျာဝတီပေါ်နိုင်နေအောင်လှုပ်ပါဝတီဆိုတာဘာလို့ဆိုလိုပါလဲဗျာဝတီပေါ်ဆိုတာအလေးချက်အလေးချက်များအောင်လှုပ်ဘာသုံးတာလဲဆိုဟုတ်တယ်ဒါဇံပိုင်းမှာဆိုင်တယ်အဲ့ဒီကြောင့်တစ်ခါပြောပါဦးမယ်ဇံပိုင်းနေသွားတဲ့ခါကျတော့ဆင်ញင်မှုနည်းစေဝင်စားမှုများစေဆိုတာမျိုးဒါမျိုးပြောတယ်တင်ပါဗျာဆင်ញင်တာများသွားရင်တမာရီတွေပြတ်သွားပြီးတော့ ဒီဇိုင်းကားတွေလည်းမတွေ့ဘူးတမားတွေလည်းပြုတ်ကျသွားတာဆင်ញနာများဝင်စားမှုတွေများနေရတယ်ဝင်စားမှုတွေများနေတော့ဝတိဘောနိုင်အောင်လို့ဝတိဘောဆိုတာကဒီဟာတွေကိုအလေးကျင့်နေများများလောက်ပြရတယ်အဲဒီမှာဝတိဘော၅မျိုးရှိတာပေါ့အဲဒီပိဿကနာဝတိဘောဘာညာဘောဒီဝတိဘောတွေနိုင်နေအောင်လုပ်တာတာမန်ထပ်တာလေးကျင့်ပေးတာပေါ့လေးကျင့်လို့ကျွမ်းကျင်သွားအောင်လုပ်တဲ့မျိုးတင်ပါဗျာသဘောပေါက်ပါတယ်ဗျာ အဇာနာရှိသေးလားမရှိရပါဘူးဖေရကောင်းပြီနော်ဒီနေ့ဒီလောက်နဲ့တင်ကြအောင်နော်ခဲအားလုံးလည်းချစ်ဆရာတော်ဆရာတော်ခဏလေးတစ်ခုလောက်ဟောဒီမှာအမတ်မော်နီကာမေးတာကဘာဖြစ်လို့အမျိုးသမီးတွေကယောက်ျားလေးတွေတဲ့ပို့ပြီးတော့အမျိုးသားတွေတဲ့ပို့ပြီးတော့အလုပ်လုပ်ပါတယ်လဲပေါ့နော်ဆောင်ရွက်ပါတယ်သူက cultivating ကိုအဲ့လိုပဲပြန်ရလိမ့်မယ် အမျိုးသမီးတွေကဘာကြောင့်အမျိုးသားတွေတည်းပိုပြီးလောက်ပါတယ်လေအခုတရားဝိုင်းမှာဆရာတော်ကအမျိုးသမီးတွေများတယ်ဆိုလို့ဒါတော့နတ်ပြည်မှာအဲ့ဒါတော့ထားပါဘူးဆိုတော့အဲ့ဒါရှင်ပြအဲ့ဒါမေးထားပါတယ်อืมမျိုးသမီးတွေကဘာသာရေးပုံစိတ်ဝင်စားလို့နေမှာပေါ့ဗျာတရားပုံစိတ်ဝင်စားလို့နေမှာပေါ့อืม များတာလည်းဖြစ်မယ်ဘာသာရေးဖို့စိတ်ဝင်စားတာလည်းဖြစ်မယ်ယုံကြည်မှုယုံကြည်တဲ့နေရာကျတော့ဒီအမျိုးသားတွေဆိုင်မျိုးသမီးတွေကယုံကြည်မှုလွယ်တယ်ပေါ့ဗျာอืมအဲကြောင့်သူတို့ပုတ်လုဖြစ်တာများအဲ့ဒါတော့မမော်ဒီကတိကျမသိဘူးဗျအဲ့လိုပဲဘုန်းကြီးအထင်ဖြေလိုက်တော့ကိုယ်တိကျဖြေဖြေတာတော့မတွေ့ဘူးอืมစာထဲမှာမတွေ့ဘူးပေါ့ဟုတ်ပါပြီ ဒေါက်တာဒေါက်တာချစ်စောလက်ထောင်ထားပါတယ်ဒေါက်တာချစ်စောမေးလို့ရပါတယ်ဒေါက်တာချစ်စောကဲဒီကကြီးဒေါက်တာချစ်စောမေးပါဦးဆရာဖျားပြီးတော့နယူးယောက်မြို့ကပါဗျာအာဆရာဖျားရဲ့ဟိုဥတင်ပါတယ်ဗျာအာနောက်ပြီးတော့ကိုကိုကိုကြတဲ့မဆန္ဒတို့အဲဆရာဦးရင်ရှိန်တို့အထူးကျေးဇူးတင်ပါတယ်အားလုံးဆရာတို့ကတော့အဲ့ခေါင်းစဉ်ကတော့အဲ့အဲ့အောက်ကပဲမေးပါပါဗျာအသေးကနီး15မိနစ်5မိနစ်အလိုမှာရေအာယုံကိုအာယုံပြုပြီးတော့ ပတ်လို့ရှိရင်တကယ်တည်သွားတဲ့ခါမှာကောင်းတာသူဂတိကိုရောက်မလဲပေါ့ဗျာပြီးတော့ပြီးတဲ့ဘက်ကလည်းမေးပြတဲ့ခါမှာဆရာတော်ဘုရားကနေပြီးတော့အဲဟိုပရိတ်အပိမူဟိုဟိုဘုရားဘုရားဘုရားနဲ့ဟိုအာပါအပြုလို့ရှိရင်အာဒီကနေ့မှာဒီလိုလူနာကြီး တဲ့အခါမှာဒီမှတ်ပြီးတဲ့လူနာတွေပဲများတယ်ဗျာတကယ်ဖြစ်လာတဲ့အခါမဲရှုံတာတွေအကုန်ပေါ်နာကျင်တာတွေမော်ဖီးကိုတို့ဆောင်ကြော်လောက်အောင်သူတို့တောင်းနေတာတွေတွေ့ရတယ်ဗျာဆိုတော့တေယာနီမှာလူနာတွေမှာ နာရာနာနဲ့မောတာအင်ဗလန်ကြီးမားတာဖြစ်ဆိုတော့ကာယပဒနာကိုအာယုံပြုမှတ်မယ်ဆိုရင်တော့တော်တော်ခဲရင်တာချိန်မှကျင့်ရထားတာတော့အဲ့ချိန်မှာသိမ့်မလွယ်ဘူးတခါတေဂန်နီဆိုတော့အာဇောမှာ ပြီးခဲ့တဲ့နမိတ်အာယုန်တွေလာထင်ပြန်တော့လေမကောင်းတဲ့အများဆုံးထင်ဖို့ကများတာပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာအာယုန်မြောက်များစွာလည်းရှိနေတာကာယဝေဒနာမှာလည်းဝေဒနာမျိုးစုံဖြစ်နေတာဆိုတော့ဆရာတော်ဘုရားပိတ်အာဟိုဘုရားရဲ့ဂုဏ်တော်တပါးပါးကိုအာယုန်ပြုရင်အကောင်းဆုံးဖြစ်တယ်ဆိုပြီးတော့ဆရာတော်ဘုရားပြီးခဲ့တဲ့ဘုရားလည်းဥပမာလေးပြီးပြီးပြောရတယ်ဗျာဆိုတော့ပြီးအဲ့ဒါမှပြန်ပြီးစဉ်းစားကြည့်တဲ့အခါမှာဗျာ ညာကုံတော်အာယုံပြုလို့ဖရာရဲ့စင်တူးတော်အာယုံပြုတယ်ဆိုတော့အိမ်ကစင်တူးတော်အာယုံပြုလို့ရင်ရှိဘက်မှာဟိုဒီလိုတရားနာမှုတာရှိရဗျာအဲသင်ဆရာတော်အာဒါသင်္ကန်းကိုဆွဲသွားတဲ့တွေ့သင်္ကန်းကတန်ဖြစ်သွားတာဟိုဘယင်ကြီးတပါးလေ လူထားပြီမယ်လို့ဒီကနေ့မှာဘာသာဖြစ်သွားတော့မွေဖြစ်သွားတာစတယ်တော့အရေးကြီးတာဟုတ်ဗျဆိုတော့တပည့်တော်အဲ့ပေါ့ဟိုကော့တပည့်ရောက်နိုင်လေအဲ့တက်ကိုလူနေကောင်းစင်မှာရောလေ့ကျင့်ထားရင်မကောင်းလားဆိုတဲ့ဟာမျိုးကိုပြီးတော့သိကျင်တာပေါ့ဗျာဆိုတော့ဆိုတော့ပြီးတော့မိကုံကတော့တေကန်ဒီဖရာပုံတော်အာယုံပြုတယ်ရွှေအာကိုယ်အိမ်ကဖရာဆိုရင်ကိုယ်အိမ်ဖရာနာကအိမ်မြောင်တို့ ပုဟတ်တို့ဖြစ်နိုင်တယ်ဖရာဂုံတို့အာယုံပြည့်ရင်စောင်းနာမှာဂျဘူးတို့ပုဟတ်တို့လည်းဖြစ်သွားနိုင်တယ်ဆိုတော့ဖရာအာယုံပြည့်ရတာဟိုမှာသမတတံဘောတော့ပြီးတော့ရွတ်တဲ့အရင်တော့ရွတ်တဲ့လေးကျင်ရှိကြတာပေါ့ဗျာဖះကတော့ရှေ့ဘက်မှာပြပြနောက်ပိုင်းအလုံးတွေကြတော့ဗတိအလုံးတွေပဲဖြစ်ကုန်တာဗျာဟိုဖះပုံပေါ်မှာအာယုံမရောက်တော့ဘူးလေဗျာ ဆိုတော့ဒါကလည်းကြိုတင်ကျင့်ထားမှာဟုတ်ဗျာဆိုတော့ဘယ်လိုမျိုးပိတ်ခင်အာယုံပြရလဲဆိုတာလေးမေ့ရှိပါဗျာအဲ့ဒါတော့တခါရဲ့ဒီအဲ့ဒီတကယ်ဖြစ်တဲ့ချိန်ကတော့အဲ့လိုဖြစ်နေတော့ကိုယ့်အကိုလှုပ်ဖို့ကတော့တော်တော်ခဲနေဘေးကလှုပ်ဘေးကပုတ်ကလှုပ်ပေးနိုင်ကောင်းတယ်မိတ်ကောင်းပေါ့ဗျာဆွေကောင်းရနိုင်တော့ပုတ်ကောင်းပါဘာတွေ့ရလဲဆိုရဟန္တာရှင်မြတ်မထေရတပါးရဲ့အကြောင်းပေါ့ ဒီရှင်မြတ်ရရဟန္တာဖြစ်သွားတယ်သူ့ဖခင်ကြီးကတော့မုတ်ဆိုးနဲ့အသက်မူအကြောင်းပြောတာအသက်ကြီးလာတော့မုတ်ဆိုးမလုံနိုင်တဲ့အချိန်မှာသင်္ကန်းဝယ်ပေးလိုက်တယ်သီလတော့ပြည့်စုံတယ်တရားတွေပါရအောင်မထုံနိုင်ဒေဂန်ဒီကာလာကြတော့ငရဲနမိတ်တွေထင်ကြောက်လန့်တကြဟောတာအဲ့ဒီအချိန်မှာရဟန္တာရှင်မြတ်ရရင်ဦးဇင်းကြီးကတော့မကောင်းတဲ့နမိတ်တွေထင်ပြီးကြောက်ရွံ့နေပြီကိုရင်လေးတွေကိုပန်းနေလိုက်ခုခိုင်းတာပန်းနေလိုက်ခုခိုင်းပြီးတော့ ဖေရရုပ်ပါရှိမှတင်တယ်တင်ပြီးတော့သူ့ကလေးမမဦးစင်းကြီးဦးစင်းကြီးအတွက်ဒီမှာဖေရပန်းနေလှူထားတယ်ဖေရအာယုံပြုအဲ့လိုလောက်ပေးလိုက်တော့ဘုရားအာယုံပြည့်တဲ့ကောင်းတဲ့နမိတ်တွေထင်တယ်ဆိုတာဒါစာပေမှာတော့အဲ့လိုတွေ့ရတယ်ပေါ့အဲ့တော့ဒီချိန်ဒီကာလမှာတော့ဒကာကြီးပြောသလိုပေါ့လေတော်တော်တော့လိုအပ်ခက်တဲ့ကိစ္စပဲအဲ့ဒီလိုချိန်ကာလမျိုးဆိုကိုယ့်အကိုလှုပ်ဖို့ဘုန်းကြီးအတွေ့အကြုံရတော့တော်တော်ခက်ပါဒကာကြီးတို့ဆောင်းရကြည့်ရင်လည်း အဲ့လိုမျိုးတွေဖြစ်နေတာများတယ်အဲ့လိုဖြစ်နေတာများတော့ဘေးပုဂ္ဂိုလ်ကလုံနိုင်ကောင်းပါတယ်ဘုရားကုံတော်ကိုလည်းအာယုံပြုနိုင်ပါတယ်နောက်တနည်းကတော့မေတ္တာကိုလည်းအာယုံပြုနိုင်ပါတယ်ကိုယ်ခန္ဓာကိုအာယုံပြုဖို့အဲ့ဒီအချိန်မှာတော်တော်ခက်ပါတယ်ဘေးမှာရှိတဲ့အာယုံကိုမေတ္တာပို့တယ်ဆိုလဲတခြားပုဂ္ဂိုလ်အာယုံပြုရမယ်တခြားပုဂ္ဂိုလ်အာယုံပြုတော့ပို့လွယ်ပါတယ်ဒါပေမဲ့လို့တော်တော်တော့ခက်တယ်ဗောလေဘုန်းကြီးဟိုမရဏတတိကြလည်းတခါဟောပါမယ် သေဂာနိမှာသေနီး6မျိုးဆိုဘုရားဟောတာတာရှိတယ်သေနီး6မျိုးကပုရုဇဉ်သောတာပန်တရာဂံအတွက်3မျိုး အနာဂံအတွက်3မျိုးပေါ့ပုရုဇဉ်သောတာပန်တရာဂံအတွက်3မျိုးကဘာလဲဆိုသေဂာနိကာလမှာဘုရားပင့်ရမယ်ဘုရားပင့်ဘုရားရာတရားနာတရားနာပြီးကျင့်သုံးပြီးသိနိုင်တယ်ဒီတနည်းဘုရားမိန်ပါဒါကတော့ဒီခေတ်မှာဘုန်းကြီးတို့မဖြစ်နိုင်တော့ဘာဖြစ်လို့လဲဆိုဘုရားပရိနိဗ္ဗာန်ဆံသွားပြီ မရနိုင်တော့ဒုတိယဒုတိယတစ်ချက်ကြဘုရားမရှိတော့လို့ရှိရင်ဘုရားရဲ့တပိသားတန်ဃာတွေရှိတယ်ဘုရားတပိသားတန်ဃာတွေကိုပင့်အဲ့ဒီတရားတရားနာတရားကျင့်သုံးနေတဲ့သေဒီတနည်းပြောပါဒီနည်းကလည်းဘာတွေပြဿနာပြတ်လာပြန်လဲဆိုတော့ဒီဒကာကြီးကဥမာနာကျင်တာကဒီအလုပ်ပေးတရားနာတယ်ပင့်တာတွေဘုံညာသူကဒီလှုပ်တရားမလှုပ်တော့ဘူးဆိုရင် ပေရယုပဋ္ဌာန်ယုဒီလိုနဲ့လည်းပြီးနိုင်တယ်အဲ့ဒီမှာလည်းပိုလိုချင်တဲ့ပုံစံဖြစ်ဖို့ခက်ပြန်တယ်တခါဒီကမ္မဋ္ဌာန်းဆရာကသူကလှုပ်ထားတဲ့ကမ္မဋ္ဌာန်းတစ်မျိုးကိုသိထားတဲ့ကမ္မဋ္ဌာန်းတစ်မျိုးအဲ့ခါကျလဲသူဟောတဲ့အကြောင်းအရာနဲ့ကိုနားထောင်ခြင်းတဲ့အကြောင်းအရာတစ်မျိုးဖြစ်တော့ဒါလည်းခက်ပြန်တယ်တခါကြီးမှန်ပါဗျာဘုန်းကြီးကိုဒီလေးတစ်ခုပြောမယ်ပေါ့ဗျာဒီမိသားစုတစုထဲမှာလူတစ်ယောက်တယောက်ကဆုံးသွားတယ် အဲ့ဒီမိသားစုအဲ့ဒီပုဂ္ဂိုလ်ကျမ်းမာရေးမကောင်းစဉ်ခါလုံးကရောဆေးရုံမှာအတုပခြားသည်တိအဲ့ချိန်မှာဘုန်းကြီးပဲဆင်မပြတရားဟောတရားလုပ်ခဲ့ပါနောက်ရဲလဲဆွမ်းကြတော့တန်ဃာတွေအများကြီးပင်တယ်ဘုန်းကြီးတို့တန်ဃာလောကမှာဘယ်လိုဖြစ်လဲဆိုတော့ဒီကာယကံရှင်ကနေပြီးတော့တိတန့်လျှောက်မထားဘူးဆရာတော်ကောတိတာတရားချင်းမြောက်ပါဗျာအစာကြီးလို့လျှောက်မှာဘုန်းကြီးက ဒီတန်ခါလည်းခွင့်ပြုချက်ယူပြီးတော့ဟောလို့ရပါအဲ့ဒီလိုရှောက်မထားဘူးဆိုရင်ဒီထဲမှာမထေကြီးပုဂ္ဂိုလ်ကိုဘုန်းကြီးတို့ကဟောဖို့လျှောက်ထားပါတယ်အဲ့ဒီနေ့မှာအဲ့မှာမထေရီကဘုန်းကြီးလည်းကြည်တဲ့မထေရီကအများကြီးပါတာသူတို့ကတော့ထင်တော့ခါတိုင်းလဲဘုန်းကြီးလုံနေကြဒီတပွဲလဲဘုန်းကြီးလုံလိမ့်မယ်လို့ထင်တာဒါပေမဲ့အဲ့ဒီနေ့ကတော့ဘုန်းကြီးတန်ခါထုံနှန်းစင်လာအတိုင်းမထေရီကိုလျှောက်ပါတယ်မထေရီကလည်းသူလည်းဟောနိုင်စွမ်းရှိလို့ဟောတယ်ပေါ့ဒါပေမဲ့လို့ သူကအနာရေးနဲ့ပတ်သက်နေအဲ့နေရာမဟုတ်ဘူးဗျအလုပ်ပေးတွေဟောတယ်အလုပ်ပေးတွေဟောတဲ့ကကြလဲဆောင်းဘုတ်တွေအရှိကြီးချတဲ့ကအဲ့မှာကိုယ့်ယောဂါတွေအများကြီးဖြစ်တယ်ဟုတ်ပါဗျာအဲဘုန်းကြီးလည်းနောက်ဆုံးတော့မလုပ်ခဲ့လဲဆိုတော့အဲ့ဒီနေရာကျင်းခဲ့ဆုံးရင်လို့လို့ချင်းကြီးဆုံးနေပြီးတော့နောက်ကျချခြံခဲ့ပြီးမှအထောက်လည်းအထိုက်လျောက်ပြောပြတယ်ပေါ့ဒါကိုလည်းဒကာဓမ္မတွေကသိထားဖို့လိုပါတယ်ကိုကဒီဆရာတော်တရားနာခြင်းကျူတီလျှောက်ဖို့ကျူတီမှာဖို့ဗာတရားဟောဖို့ဒီလိုလဲလျှောက် အဲ့တော့ပြောချင်တာကဒုတိယအချက်ကလည်းကိုလိုချင်တဲ့ပုံစံဖြစ်ဖို့တော်တော်လေးခက်ရင်းတယ်ဒီကကြီးဒုတိယသေနေရတယ်နော်ပရမသေနေရဘုရားပင်တရားနာတရားကျင့်သုံးသိနိုင်တယ်ဒုတိယနေရဘုရားရဲ့တပိသတန်ကတွေပြင့်မယ်သူတို့ကတရားနာအဲ့ဒီတရားတွေကိုနာကြားနာကျင့်သုံးပြီးသိနိုင်တယ်တတိယနေကြီးကတော့ခုလိုကျမ်းမာရေးကောင်းစဉ်ခါရီကကြိုတင်ပြီးလေ့ကျင့်ထားမယ်ဒီကကြီးခုနဘုရားကုံတော်ဆိုဘုန်းကြီးတို့အပြောတာလွယ်တာ ဒီလိုနေရာလေးကျင့်မှာအဲ့ဒီနေရာမှာသွားပြီးလုံနိုင်မယ်မေတ္တာပွားတယ်ဆိုတော့ဒီချိန်ကလည်းလေးကျင့်ထားမှာဒကာကြီးခုနပြောတဲ့အတိုင်းဟိုတကယ်အသေးသေးတွေကြုံတဲ့ခါကျတော့လုံနိုင်မယ်လေးကျင့်မရှိဘဲနဲ့ဆိုရင်တော့ဗမာစကားပုံလိုပြောရင်တော့အခုရေရင်တို့အခုရေတောက်လို့မဖြစ်ဘူးပေါ့ဗျာဗမာပြောရေရင်တူရတာရင်တို့ကဒါကြီးမြေကြီးကိုတူဖို့တူရတာအဲတော့ချက်ချင်းရေမရနိုင်အဲ့ဒီအတိုင်းပဲတရားရှုမှတ်တဲ့ခါကျရင်တော့တကယ်သေးသေးကြုံတဲ့ခါကျတော့ ကြောက်ရှာအကောင်းဆုံးဘေးပါပဲပေဘေးကတော့ဒီဘေးကြီးကြုံလာတဲ့ချိန်မှာစောစောကအလေးကျင့်မရှိရင်တော့ဒကာကြီးပြောသလိုဘယ်နည်းနဲ့မှမလွယ်ပါဘူးညာမှန်ပါဗျာအဲတော့စောစီကလေးကျင့်လို့ပါလေးကျင့်လို့မိုက်တော့ကောက်ချက်ချပြောရင်ဘုရားနုတိလည်းပွားလို့ရပါတယ်မေတ္တာလည်းပွားလို့ရပါတယ်မှန်ပါဗျာအဲ့ဒီလိုမှမလုံနိုင်ဘူးဆိုခုနကကိုမိကောင်းဆွေကောင်းလို့တယ်ဒီမိကောင်းဆွေကောင်းကနေပြစနစ်တကျ အင်းပြောပြတတ်ဖို့လိုတယ်ဆရာကောင်းလိုပါတယ်အဲ့မှာဘုန်းကြီးတွေ့ကြုံတွေထပ်ပြောပါဦးမယ်ဒကာကြီးတို့ဆရာဝန်တွေပို့တွေ့ကြုံပါတယ်တချို့ကွယ်လွန်ကနီးမှာကိုယ်မှာဖြစ်သွားတယ်အများကြီးတွေ့ရတယ်ဘုန်းကြီးကလည်းမကြမကြပင်းတော့အများကြီးတွေ့ပါတယ်အဲ့မှာဘာကြုံလဲဆိုတော့လူများစွာကိုယ်မှာဖြစ်သွားရင်ဘာမှမသိတော့ဘူးဆရာဝန်တွေပုံနားလဲပါတယ်ဘုန်းကြီးတွေနဲ့သိတယ်ဆိုတာမျိုးအများကြီးတွေ့ရပါတယ်ကိုယ်မှာဖြစ်တော့ဘုန်းကြီးတို့သွားတယ်နောက်ဆုံးအချိန်လေးတွေမှာသာသမီလေးတွေကကိုယ်မှာဖြစ်မသိဘူးထင်ငိုကြပြူကြ ဟိုမှာစိတ်ခံစားမှုတွေရှိတော့မျက်ရည်တွေကျတာအဲမိသားစုတစုဆိုဘုန်းကြီးကလေးတွေခေါ်ပြောရတယ်အဲဒီအဲ့လိုဖြစ်တဲ့အခါကျသူတို့ကငိုတော့ဟိုကကြားတယ်ကြားတော့ဘုန်းကြီးတို့တရားဟောနေဟိုကမျက်ရည်ကျတယ်ဒါနဲ့သူတို့ခေါ်ပြအေးကွာတို့သားတို့သမီးတို့မင်းတို့အမေအတွက်ငိုရပါတယ်ဒါပေမဲ့မင်းတို့အမေတိနေတယ်လို့သူခင်ဗျဟိုမှာတားခံစားတယ်မျက်ရည်တွေကျတယ်ဘာမှလည်းမတုံ့ပြန်နိုင်ဘူးငိုခြင်းတော့မကြားတဲ့နေရာမျိုးသွားငိုပါလို့ အဲ့တော့ဒီလိုအချိန်ကာလမျိုးမှာသိအရေးကြီးပါတယ်ကြံရတဲ့ပုံကောင်များကသူ့အတွက်တန်ရောစဉ်တွေအနှောင်ဖွဲ့တွေမပေးပါနဲ့အနှောင်ဖွဲ့မဖြစ်အောင်လုပ်ရင်ကောင်းပါတယ်သူ့အတွက်စိတ်ဆင်းရဲစရာမျိုးတွေ့ရတာမျိုးညှိတရားမျိုးရိုးကြောက်ကဟိုကကိုမပြည့်ဘာမှမသိတော့ဘူးဆိုတဲ့အနေနဲ့သွားသွားပြီးနှစ်ဖူးနမ်းပြီးနှုတ်ဆက်လက်နမ်းပြီးနှုတ်ဆက်ဟိုကအခွာခက်ဒါတမျိုးပေါ့ဗျတပေးရနေငိုပြနေတော့ဒီတန်နေကြတော့ဆင်းရဲတာဒါဒုက္ခတမျိုးပေါ့ ဒါဘုန်းကြီးခဏတော့မေးပြတာတခုရှိပါတယ်ကြံသူနဲ့တေသူနဲ့နေသူဘယ်သူကပိုခါခက်လဲဆိုနေတဲ့ပုံကိုယ်တွေကဘာပြောလဲဆိုတပည့်တော်တွေကပိုခံတယ်မင်းအားလို့ပြောမှာပေါ့လို့ငယ်တဲ့လူကမင်းကခဏတည်းကငုံပြီးပြီးသွားမှာပါကွာလို့ဟိုတည်သွားမဲ့ပုံကဒီပုံကိုယ်တွေတွေးဖို့အခွင့်အလမ်းမရှိဘူးပြမရှိတော့ဒီပစ္စည်းတွေဒီချစ်ခင်နေတဲ့မြတ်နိုးတဲ့ပုံကိုယ်စွန့်ရတော့မယ်ဆိုတခါကြီး အဲ့ဒီချိန်ကအတော်ခက်တဲ့ချိန်ပဲဗျာမှန်ပါတာမန်တရားရှိမှမလွယ်ဘူးဗျာဒါတော့ဘုန်းကြီးတို့ကြူတင်လေ့ကျင့်လို့ရမယ်အခုဘုန်းကြီးတို့လေ့ကျင့်လို့တာအဲ့ဒီသေဖို့အတွက်ရင်ဆိုင်ဖို့ပြင်တဲ့အနေနဲ့လောက်တာပါဒါကြောင့်စူးစမ်းလုပ်စေချင်ပါဟုတ်ပါဗျာကြည့်ပါဗျာဟုတ်ပါဗျာဟိုမတနာအောင်မေးဦးမလားတင်မဖေမေးခွင့်ပြုပါဖေဟုတ်ကောင်းပါပြီ တပည့်တော်ဗာလေဖုံဖုံဥကောသေးတာဘုရားတပည့်တော်ဟိုဟာအလီဆုံးလားနေပြီးတော့ကိုကတက်ဆက်ကိုပြောင်းလာတယ်ဘုရားပြီပြီမှတ်ပြီပြီကိုတော်ဘုရားဒီမှာကိုတင်နေမှုဒီမှာဘုရားဖုံဖုံခုနလေဟိုအခုပဲဟိုနယူးယောက်ကတကာလျှောက်တာနဲ့တပည့်တော်ဆက်ပြီးတော့ရှောက်ရှင်တော့ပါဘုရားသူကတေကန်ကြီးလို့ရှိရင်မေတ္တာကမ္မထံမေတ္တာတပည့်တော်အိမ်မှာမေတ္တာကမ္မထံကိုဟိုနေတိုင်းနှီးပါလောက်ပါတယ်ဗျာဟို928မေတ္တာနဲ့အကုန်လုံးမေတ္တာပို့ပြီးတော့အဲ့ကမ္မထံကို ကြိုက်စိတ်တယ်အဲ့ဒါပဲကိုရောက်တယ်ခင်ဗျာဆိုတော့အဲ့ဒါမှာဒီပြတော့မေတ္တာကမ္မဏဖုံဖုံမတင်ပေးခဲ့တာပါပဲဗျာဖုံဖုံဥကေတာတာတို့ ਨੇ ဟိုဟာလေမေတ္တာကမ္မဏပို့တဲ့အချိန်မှာမမမာတာပီတုဆိုလို့ရှိရင်ဒီပြတော့အခုတော့မိဘမရှိတော့ရောက်ခမပေါ့နော်ရောက်ခမရဲ့ပုံကိုဖော်တယ်အဝေယဟွန်တို့ရန်သူကင်းကြပါသေးဆိုအစီယာဆက်ဆိုလဲဆရာသမားတွေပေါ့ညာတိမိတ်တာအဲ့လိုမျိုးမြစ်တာတွေအကုန်လုံးပုံတွေဖော်ပြီးပြီးတော့မြစ်တာပို့ပါတယ်မြစ်တာကမ္မထံမှာထောက်လျှောက်အဲ့လိုမျိုးတွေလုပ်တက်ပေတက်တာဆိုတော့တက်ပေတက်တာအကုန်လုံး အကုန်လုံးမေတ္တာပို့တာဗါလဲဥဒယံဘောခစားအတော်ရကအောက်ဝီစီတော့ဆိုရအကုန်မြုပ်ပြီးတော့မေတ္တာပို့တော့တေကန်ကြီးအဲ့ဒါတွေပြန်ပေါ်လာမှလည်းတပြည့်စိတ်ထဲမှာစိုးရိမ်နေပြီအကုန်လုံးတပြည့်စူးစိုက်ပြီးတော့မေတ္တာပို့တာလေဆိုတော့ခုနဟိုဟိုနိယောကတကာလျှောက်တယ်မျိုးပြန်ပေါ်လာတတ်လားမသိဘူးဗျာပေါ်လာပြဿနာမရှိဘူးအဲ့ပေါ်မဆွဲဖို့ပဲမဆွဲဖို့အတွက်ဒါကြောင့်ဝိပဿနာတွေယုံနံတဘာဝမြင်အောင်ရှုထားယုံနံတဘာဝတွေမြင်သူကယုတ်ပဲနံပဲကြောင့်ရုပ်ဆက်ဖြစ်တဘာဝတရားတွေပဲဆိုတော့မဆွဲဘူး အဲ့ဒီပေါ်လာတဲ့တ attva တွေပေါ်မှာပုံကိုယ်တွေပေါ်မှာကိုယ်ကဝိပဿနာမရှိဘူးဆိုရင်တော့ဆွဲတယ်ဆွဲရင်တော့ဆွဲတဲ့အတိုင်းခံမှာပဲလောဘနဲ့ဆွဲရင်လည်းခံမှာပဲဒေါသနဲ့ဆွဲရင်လည်းခံမှာပဲအဆွဲရတဲ့လောဘလည်းဆွဲတာဒေါသလည်းဆွဲတာပဲအဲ့တော့တို့ကစောစောကတည်းကလေးချင်းလိုရတာပေါ်မှာတဏ္ဍာရဲ့အလေးချင်းလုံးမထားရင်တော့ဒီမေတ္တာကြီးတဲ့လုံးလို့လည်းမရဘူးအခုဘုန်းကြီးတခုလေးပြောပါမယ်ဒီနေ့ထိုင်ဝမ်သွားတဲ့ကရိတ်တာတခုမှာ သူတို့ကဒီတမာရီတမာရီဇန်တရားတွေပဲဦးစားပေးပြတဲ့ခါကျလူတွေကဘာဖြစ်လဲဇန်ကလည်းတော်တော်နဲ့မရဘူးအတ္တတွေကြီးပြီးတော့သူများတွေမငဲ့ဘူးအဲလိုမျိုးတွေဖြစ်ကြတာအဲ့မှာသူတို့ရိတ်တာတွေတော့မပြောမေတ္တာတွေပြန်ပွားခိုင်းမှဇာမရမှပွားမှလောရမှမဟုတ်တမာရီရမှပွားပွားမှမဟုတ်ဘူးမရခင်ဒါတွေခိုင်းမှ ဖြစ်မယ်ဆိုတာမျိုးတွေကြားခဲ့တယ်အဲ့ဒီလိုတွေဖြစ်တတ်တာပေါ့အဲ့တော့တို့ကပြောချင်တာက ဒီဝိပဿနာလည်းရှုလို့ရပါတယ်ဒီမေတ္တာတရားတွေလည်းရှုလို့ရပါတယ်ဘယ်ချိန်ကာလမှဆိုအလေးချင်းရှိအောင်လုပ်မယ်ဝိပဿနာရှုရင်လည်းခုနရုပ်တဘာဝနာမ်တဘာဝတွေမြင်မှဒီငါသူဘယောက်ျားမိန်းမအစွဲတွေပြုတ်သွားအကြောင်းကျိုးတွေမြင်မှငါသူဘယောက်ျားမိန်းမအစွဲတွေတွေ့တာတွေနည်းလာမယ်ပေါ့ကွယ်တခါနည်းလာတဲ့ပြင်ဒေဂာနိကာလဒီဝိပဿနာလည်းရှုလို့မရဘူးသူမေတ္တာပြောင်းမှာဖို့ဘုရားကုံတော်ပြောဆောဆုံးကအလေးချင်းလောက်ခဲ့မှလွယ်ပါတယ် အလေးချင်းမလုပ်ခိုင်းတော့မလွယ်ပါဘူးလေးချင်းလုပ်ထိုင်လွယ်ပါလေဒီပုံကိုယ်တွေပေါ်မှာတွဲဟုတ်တယ်မရပါဘူးဘာမှမဖြစ်ပါအဲ့ဒါတွေမပူနဲ့ဟုတ်တယ်မဗျာဝိဝိပဿနာအနေနဲ့အယုံ nant ကိုအောင်ကြည့်ရှုရမယ်ဆိုတော့ရှုထားမယ်ယုံ nant အနည်းဆုံးကိုအောင်ယုံ nant ကြောင်ကြွအဲ့တော့တော့တော့သိအောင်မြင်အောင်ရှုထားနိုင်ဖို့ကောင်းပါဟုတ်တယ်မဗျာအဲ့ဒါဆိုရင်တော့ဘယ်သူမှမဆွဲဘူးပေါ့ပဲနော်ဘုရင်မှာ အန္တနာတို့ရှိတဲ့သားတွေဆွဲနေမှာမလွယ်ဘူးတို့ဘုန်းကြီးတွေပြောတာအန္တနာတို့ပြောတို့ဘုန်းကြီးတွေကြောင်းနေကန်နေဆွဲနေတာပါအတူတူပါပဲဒီမှာဗျာညာတိမိတ်တာစဆိုတဲ့နေရာမှာအဲ့လိုမျိုးဆွေမျိုးတွေအကုန်ထဲကအဲ့ဒါတွေကိုပုံဖော်တော့အဲ့ဒါတွေပြန်ဆွဲမှာတွေရောစိုးရိမ်တယ်အကုန်ပြန်ဖော်တယ်ခလေးတွေပါပုံဒီကကျတော့တကယ်အကုန်လုံးအကုန်လုံးမကြည့်နဲ့အရင်ကိုယ်ကျေးဇူးရှိတဲ့လူလောက်ကြည့်ရတယ်သူကတော့ဇန်တရားအထုတ်တဲ့ပုံကောင်များဇန်ရသွားတဲ့နောက်ပိုင်းမှာတော့ဇန်ရောက်စနစ်တကျသွားတဲ့နီလမ်းမှာ ဟုတ်တယ်ပါအဲ့ဒါဘာပြီးဘာပို့ရမယ်ဘာပြီးဘာပို့ရမယ်ဆိုတာဇံရတဲ့ line ကိုတွားခြင်းဇံ line ကိုတွားခြင်းလို့စနစ်တကျပို့ခိုင်းတာကုသိုလ်ဖြစ်အောင်ကတော့တမာယုံပြုတန်ခံပို့လိုက်ပြီးတော့အဘုံအဲ့ဒါဆိုဘုံအစဉ်ပြေမေတ္တာကမ္မထံဟိုအစဉ်ပြေတဲ့အချိန်ညာရှင်းပြဝေဒနာတော်မှာနော်ဗျာပြမယ်ပြမယ်ပြမယ်ဘုန်းကြီးတို့ဒီကာနုပန္နာဆုံးမှာဆုလာတဲ့ကာဆိုတဲ့ဒီခေါင်းစည်းလေးနဲ့ဘုန်းကြီးတို့လောက်ထားပါတယ် အဲ့ဒီချိန်ကြပြောဖို့စီစဉ်ပြီးပါအကုန်သင်ပေးမယ်ဒီလက်တွေ့ဘဝမှာကြုံရတဲ့မရဏတတိသေခြင်းတရားဆိုတာလေဘုန်းကြီးကကြောက်တာကြောက်နေရတာချို့ဆိုသေခြင်းတရားကပြောမခံဒါပေမဲ့လို့သေနေတာအခုဆိုပို့ဆိုးတယ်လေတပြုံးပြုံးသေနေကြသူသင်ကိုဖို့ကိုကအရင်သေးလဲနောက်လူတွေဖို့ဒီလိုပဲသွားနေအဲ့မှာမစင်ញင်နိုင်တဲ့ဒုက္ခဖြစ်တာပဲသေပြီးတော့အတုပဒါတွေဘုန်းကြီးစနစ်တကျလှုပ်ထားလို့ပြောပါမယ်အဲ့ဒါလည်းသင်ပေးမယ် ဒါဖြစ်ဒါတွေကကျုံနေရတာကိုသူရင်သိမလားကိုရင်သိမလားဒါပဲသူကရင်သိတော့ကိုလိုက်ပေါ်ကဆင်ញင်တတ်တာပေါ့အဲ့လိုကြိုးကျေစုများတယ်မသိတဲ့အခါကျခုမမတန်တာတို့ဘုံတို့လေဘုံကြီးတွေပါဝင်အာသူပါရှုဆိုရင်ဟိုလားဖြူနေအောင်ကြွလိုက်ကြတာသွားလိုက်ကြတာပဲဘယ်သူကောင်းကောင်းရှုတတ်မေးဖို့ရှိတော့ဒီကာယကံရှင်လည်းမရှုတတ်တော့ဝမ်းနဲ့ပလက်နဲ့ပူဆွေးပြီးပြန်ကြတာ အဲလိုဟိုသွားလေသူကလည်းဒုက္ခရောက်မှာနောက်ကလူတွေငိုးယုံနေကြဗာတရားမှလည်းပစင်ညင်တတ်သူကပုခံခံမမြင်နိုင်အဲဒါတွေသင်ပေးပါမယ်နော်အဲဒီနေ့ကြာတော့နော်ဒီလောက်နဲ့သင်ကြအောင်နော်တင်ပါဗျာဥဒ္ဓမာတင်ပါဗျာအဲအလုံးဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဘုရားတရားတန်ခါပူဇော်နိဗ္ဗာန်ဆုတောင်းပြီးတော့အမြတ်ပေးဝေချရအောင်အလုံးလိုက်ဆိုပါဣမာယာ ဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယဗုဒ္ဓံဘူဇေမိဗုဒ္ဓံဘူဇေမိဓမ္မံဘူဇေမိဓမ္မံဘူဇေမိသံဃံဘူဇေမိသံဃံဘူဇေမိအဲရတရားကျုပ်ဒီကမပြောလည်းမဖြစ်တော့ပြောပါဦးမယ် ပါဠိစာပေမှာတော့ဝိစီဘောအတ္တမရှိပါဘူးအဲ့ဒါလေးမှတ်ထားဖို့ပူဇေမိလို့ယူမယ်ပူဇေမိလို့ယူလို့မရပါဘူးတိလံဒေထပဲယူလို့တိလံဒေထလို့ယူလို့မရပါဘူးအဟံဘန္ဒီပဲယူလို့ရအဟံဘန္ဒီဝိစီဘောအတ္တမရှိဘူးဒီလိုလေးမှတ်တိုင်းပို့ပြည့်စုံပူဇေမိပဲယူပါပူဇေမိလို့မဆိုပါနဲ့နော်အဲ့ဒါလေးမှတ်ထားမယ်နောက်ဂျုံတဲ့ခါလဲဆက်ပြောမယ်ဣဒံမေပုံညာ ဣဒံမေပုညံနိဗ္ဗာနတနိဗ္ဗာနတပစ္စေယောပစ္စေယောဟောတုဟောတုဣဒံမေပုညံဣဒံမေပုညံသဗ္ဗတတ္တနာသဗ္ဗတတ္တနာပါစီမာပါစီမာ သဗေတတ္တာသဗေတတ္တာဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယောဥဒ္ဓအမြာအမြာအမြာယူတော်မူကြပါဘုရားသာ ธุสาธุကုသိုလ်သာဓုသုံးကောဆုံးမဲ့ကုသိုလ်အမြာအမြာအမြာညူရောမူကြပါကုန်သာသာဓုသာဓုသာဓုကုသိုလ်အမြာအမြာ မြတ်ပြုတော်မူကြပါဘူးသာဓုသာဓုသာဓုအလုံးသင်္นานတွေသင်္นานသားတွေတရားနဲ့နေတဲ့ပုဂ္ဂိုလ်အလုံးဘေးရန်တွေကင်းကွာချမ်းသာလို့ချမ်းသာကြပါစေဆရာတော်ဘုရားပြည့်တဲ့ပေးတဲ့ဆုနဲ့ပြည့်ပါစေရှင်ဘုရား အာကျွန်တော်ဒီဒီတက်မှာဒီတခုပြောတဲ့အလေးရှိပါတယ်အဲဒီအကောင့်နဲ့ပတ်သက်လို့ PayPal ကျွန်တော်ဖွင့်ထားပါတယ်အဲ့တော့မနေ့ကစင်ကာပူကတယောက်ကနေပြီးတော့အာအကြံဉာဏ်ပေးပါတယ်အဲဒီတော့နောက်မဆန်တော်ဝင်ကလည်းအကြံဉာဏ်ပေးပါတယ်ဒီဥစ္စာကဒီဘယ်နိုင်ငံမှမဆို PayPal နဲ့ပို့လို့ရပါတယ်အဲ့ဒါညနေကကျွန်တော်တကယ်ကြီးတယောက်မေးကြည့်တော့သူကတော့ပြောတာတော့ PayPal မှာဟိုဟာနဲ့ family and friends ဆိုပြီးတော့အဲ့လိုမျိုးအဲ့လိုမျိုးပို့လို့ရှိရင်ဘလူရှိယာမှာခါကျင်းဝင် မကောက်ဘူးလို့သိရပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ဟိုပေးပွားကိုတကယ်လို့ကျွန်တော်ဆက်ရလုပ်ပြီးပါပြီလုပ်ပြီးမဲ့သူကသူတို့ confirmation အနေနဲ့သူတို့ဟိုလုပ်ထားပါတယ် confirmation အနေနဲ့ဒီနှစ်ရက်လောက် do business သေးပြီးလို့ရှိရင် PayPal account နဲ့ကျွန်တော်တို့ရှိပွင့်လို့ရပို့လို့ရပါပြီအဲ့ခါကြလို့ရှိရင် ဟို make sure ဟို family and friends ဆိုပြီးတော့ပို့လို့ရှိရင်သူတို့ခါကျွင်းရင်မကောက်ပါဘူး business အနေနဲ့လုပ်လို့ရှိရင်သူတို့ခါကျွင်းဝင်ကောက်ပါလိမ့်မယ်လို့ပြောပါတယ်အဲ့တော့အဲ့တော့အဲ့ဒါပါပဲကျန်တာတော့ကျွန်တော်တို့ထွေတူးကျွန်တော်မှမရှိပါဘူးအဲ့တော့ဒီပြင်လူဗာများမေးခြင်းတာရှိပါသေးလားမသိဘူးနောက်တစ်ခု YouTube မှာကျွန်တော် day 2 day 3ကျွန်တော်တင်ပြီးပါပြီအတန်ဖိုင်ကကျွန်တော်လုတ်ထားပါတယ်ဒါပေမဲ့ तू က YouTube မှာတင်တဲ့အခါကျတော့ video file လိုဖြစ်နေတယ်အဲ့ဒါကိုကျွန်တော်ကိုအောင်လွင်ဦးနဲ့တိုင်ပင်ပြီးတော့ကျွန်တော်ပို့ပါမယ်နောက်ဝင်းမြတာ .com မှာအဲ့အကုန်လုံးဒီပြီးခဲ့တဲ့ဟာတွေသူပြန်တင်ထားပါတယ်အကုန်လုံးဒီနေ့ဟာမနေ့ဟာလည်းသူတင်ထားပြီးသားပါကျွန်တော်ကတော့ဖြန့်ညက်ကပြန်လုပ်ပေးပါအောင်မယ်ဘာလို့ဆိုတော့ဒီကျွန်တော်အခု video editing လည်းလုပ်နေတယ်လေအဲ့တော့3 2နဲ့3ရပြီးသွားပြီ1လည်းပြီးသွားပြီ ဒါပေမဲ့ကျွန်တော်ကဟို audio file က1လဲ2လဲကျွန်တော် တင်ပြီးသွားပြီ3လဲကျွန်တော်တင်ပြီးသွားပြီအဲ့တော့ဘာလို့အဲ့လိုလုပ်ရလဲဆိုတော့ဒီမျက်နာတွေပေါ်ပေါ်နေလို့လေအဲ့ဒါကြောင့်အခုကတော့ကျွန်တော်တို့နည်းနည်း technique လေးတစ်ခုရှိတယ်အဲ့ဒီဟိုဘာခေါ်မလဲဟိုထိလိုက်ဆိုပြောလိုက်လို့ရှိရင်ထွက်တဲ့အတန်လေးတစ်ခုကိုကျွန်တော်တို့ပိတ်ထားလိုက်တယ်ဒါမှမဟုတ်ခုနောက်ပိုင်းမှာဘလူးမစကားမပြောဘဲနဲ့ဒီဒီငြိမ်လေးဖြစ်သွားအောင်ကျွန်တော်အခုအဲ့လိုမျိုးလုပ်ထားလိုက်ပါတယ်အဲ့ဒီအတွက်လည်းခွင့်လွှတ်ပါဘာပဲဖြစ်ဖြစ် ညမို့ဆိုအကုန်လုံးကဟိုလူကပြောလိုက်တရားဆိုတော့အတန်တည်းကဒီလိုဘုံဘုံဘုံနဲ့ထွက်လာပြီးတော့လေဟိုတိတ်ပြီးတော့အခြေအနေကတိတ်အေးချမ်းတဲ့ငြိမ်းချမ်းတဲ့အခြေအနေလေးတခုမှဖန်တီးနိုင်ဘူးပြန်နေတာအဲ့တော့အခုဒီနေ့ကျတော့မဆန္ဒလည်းကြံပေးတဲ့အခါကျတော့ကျွန်တော်တော်တော်လေးစဉ်းစားသွားပါတယ်အဲ့တော့ဒီပြင်ကျွန်တော်တို့ Facebook မှာလည်းကျွန်တော် Facebook ပေးဖို့တော့မေ့မေ့နေတယ် sorry အဲ့ဒါတွေအကုန်ပါကုန်တော့